အဲနံပါတ်1သီလဝိတ္တုတ္တိရပါဏအထုတ်ခြင်းတဲ့ပုဂ္ဂိုလ်ဒီကာယကံဝိစီကံစင်ကြယ်ရေးအတွက်သီလဝိတ္တုတ္တိပြည့်ရမယ်။ဟောသီလဝိတ္တုတ္တိပြီးမှစိတ်တော်ဝိတ္တုတ္တိမနောကံစင်ကြယ်ရေးအတွက်စိတ်တော်ဝိတ္တုတ္တိကိုတက်ကြရ။ဟောစိတ်တော်ဝိတ္တုတ္တိပြီးပြီဆိုတော့စင်ကြယ်ဖို့အတွက်ဒိဋ္ဌိဝိတ္တုတ္တိကိုကူရမယ်ပြီးတော့မှ အကြောင်းအကျိုးကိုနားလည်ရေးအတွက်တနည်းအားဖြင့်မိမိသိသိထားတဲ့ဒေတိဝိတ္တုပိုင်းမှာသိသိထားတဲ့ယုတ်တရားနံတရားသို့ယုံနံနှစ်ပါးကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားအကျိုးတရားတွေကို နားလည်ရေးအတွက်ကင်္ဂါဝိတရဏဝိတ္တုကိုသစင်တက်ရတယ်ပေါ့အဲလိုတက်ပြီးကမှကင်္ဂါဝိတရဏဝိတ္တုပိုင်းနဲ့ဒီဒေတိဝိတ္တုပိုင်းပြီးပြီဆိုတော့မှနံပါတ်5ဖြစ်တဲ့မက္ကမက္ကဉာဏတတနာဝိတ္တုပိုင်းဝိပဿနာကိုစပြီးကူးတော့ အဲပြီးတဲ့အခါကျမှဦးဇင်းတို့ဒါဝိပဿနာဉာဏ်သမထနာဉာဏ်နဲ့ဥဒိယကရယဉာဏ်အနုပိုင်းပြီးတဲ့အခါပရိပဒဉာဏတဒနာဝိတုဒ္ဓိပိုင်းကိုခုတော့ဒါဝိပဿနာအရင်ပိုင်းရောက်တော့ဝိပဿနာဉာဏ်นี่အရင်ပိုင်းရောက်တယ်။ဟောပြီးတဲ့အခါကျမှဒုဝိပဿနာဉာဏ်นี่ကရင့်ကျက်လို့ရှိတော့ဒါမဉဏ်ကိုဉာဏ်ဆိုင်ဉာဏတဒနာဝိတုဒ္ဓိလို့ခေါ်တယ်ဒါခုနှစ်ခုမြောက်ဝိတုဒ္ဓိပိုင်းရောက်တော့။ဟောဦးဇင်းတို့ဒီဝိတုဒ္ဓိခုနှစ်ပါးကိုအစဉ်တိုင်းပဲဒါအကျင့်ရမှာပဲ။ အဲ့တော့ဝိတ္တုဒိခုနှစ်ပိုင်းအစဉ်တိုင်းကျင့်ရေးအတွက်ပေါ့ဒါသီလဝိတ္တုဒိပိုင်းကတော့ဒါဦးဇင်းတို့ပြောခဲ့ပြီးပြီပေါ့အဲ့တော့ဒါယောဂီသူတော်ကောင်းဒီကာယကံစင်ကြယ်ကာယကံဝစီကံစင်ကြယ်ရေးအတွက်ဒါငါးပါးသီလကိုအနည်းဆုံးတော့ကာဝပြုလုပ်ခဲ့လို့မြင်အောင်ဒါစောက်ပြီးကျင့်သုံးကြရမှာဖြစ်အဲကားကြီးကနေပြီးတော့ဒုတိယဝိတ္တုဒိပိုင်းတက်တော့ဒါဦးဇင်းတို့ဒုတိယဝိတ္တုဒိပိုင်းမှာဒါ အဲစိတ်တဝိတ္တုဒီပိုင်းပေါ့စိတ်တဝိတ္တုဒီပိုင်းမှာဒါစိတ်တဝိတ္တုဒီဆိုတာပါကိုခေါ်တယ်ဒါလေးတော့ဒါပြောခဲ့ခဲ့ပေါ့ဒါလေးထပ်ပြီးတော့ဦးဇင်းတို့တို့တကကြီးတွေဒီကမကြီးတရားနာတဲ့သူတော်ကောင်းတွေကနှလုံးသားထဲမှာစွဲသွားဒါလေးထပ်ပြီးနည်းနည်းပြောကြရအောင်အဲ့တော့စိတ်တဝိတ္တုဒီဆိုတာဘာတော့လို့မေးတော့သာဥပါစာရာအထသမပတ္တိယောစိတ်တဝိတ္တုဒီနာမအဲ့တော့စိတ်တဝိတ္တုဒီဆိုတာဥပ္ပဇာရ ဇာနှင့်တကွာသောတမဘက်၈ပါးကိုဥပ္ပဇာရတမတိနှင့်တကွာသောတမဘက်၈ပါးကိုစိတ်တော်ဝိတ္တုလို့ခေါ်တယ်။ဒါလေးကိုလည်းတို့တကကြီးတွေဒီမှာကြီးတွေကဒါစိတ်ထဲမှာစွဲနေအောင်မှတ်ထားဖို့လို့အဲ့တော့စိတ်တော်ဝိတ္တုဆိုတာဥပ္ပဇာရတမတိနဲ့တမဘက်၈ပါးကိုခေါ်တယ်လို့ပြောတဲ့အတွက်ကြောင့်ဒါသမထတက်တက်ပြောတယ်။အဲ့တော့သမထဘိုင်းပေါ့ဒါသမထဘိုင်းလုပ်ငန်းခွင်အကျုံးဝင်အဲ့တော့အဲ့ဒီဘိုင်းလေးမှာဦးဇင်းတို့ဒါအာနာပါနနဲ့ပတ်သက်လို့ဒါပြီးခဲ့တဲ့ဘက်ကစပြီး ပြောလာတယ်။အဲအာနာပါနာပိုင်းလေးကိုဒီနေ့ဆက်ပြီးတော့ပေါ်ကြအနာကြကြရအောင်။အဲ့တော့ဒီညမှာဒါလေးကိုမပြောခင်ပါဦးဇင်းတို့ဒီပါဠိတော်ဟောစဉ်ပါဠိတော်ဟောစဉ်မှာဦးဇင်းတို့ဒါမာသတိပဏ္ဏတုဆိုလို့ရှိရင်ဒါအာနာပါနာနဲ့ပတ်သက်လို့ညညာကတော်ဝါရောဂမူလကတော်ဝါသုံးညာကာရကတော်ဝါနိတိတိပလင်္ကာအဘုဒ္ဓေတောမုကံတတိဥပထပိတဝါ အဲ့တော့ဥဇံကာယံပဏိတာယပရိမုခံတတေဥပထပိတဝါသောတတော်ဝအတ္တတတိတတော်ဝပတ္တတတိဒီကံဝအတ္တတံတော်ဒီကံတိရတ္တဝအတ္တတံတော်ရတ္တဒီကံဝပတ္တတံတော်ဒီကံပတ္တတမိတိပါဇာနာတိရတ္တဝအတ္တတံတော်ရတ္တအတ္တတမိတိပါဇာနာတိရတ္တဝပတ္တတံတော်ရတ္တပတ္တတမိတိပါဇာနာတိ တဗ္ဗကာယပရိဒံဝတိအတ္တတိတ်တမိတိတေကတိတဗ္ဗကာယပရိဒံဝတိပတ္တတိတ်တမိတိတေကတိပတ္တဗယံကာယသင်္ခါရံအတ္တတိတ်တမိတိတေကတိပတ္တဗယံကာယသင်္ခါရံပတ္တတိတ်တမိတိတေကတိဒါအာနာပါနကပရမစတုကအဲ့ဒါပြီးတဲ့အခါကျတော့ဇတံဝံကာယကာနုပတိဝိယတတိဒါကာနုပတနာအဲမှာမှာဒီမာတိပဏတုကအာနာပါနကိုကာယ ानु ပတနာအနေနဲ့ဟောထားတာဖြစ်တဲ့အတွက်ကြောင့် ဣတိဣဇဒဝကာယေကာနုပတိဝိရတိဗိဒဝကာယေကာနုပတိဝိရတိဣဇဒဗိဒဝကာယေကာနုပတိဝိရတိသမုဒိယဓမ္မနုပတိဝကာသမေဝိရတိဝယဓမ္မနုပတိဝကာသမေဝိရတိသမုဒိယဝယဓမ္မနုပတိဝကာသမေဝိရတိဆိုပြီးတော့ဒါဝိပဿနာဘိုင်းကိုဒါစိတ်ဟောထားအဲ့တော့ဒီနေရာလေးမှာဦးဇင်းတို့ပြီးခဲ့တဲ့အပတ်ကမိကုံးလေးလည်းနည်းနည်းထပ်ပြီးတော့တို့တကကြီးတွေတကမာကြီးတွေကိုဟိုနားလည်သဘောပေါက် အဲ့တော့ဒီညမှာအတ္တတပတ္တကိုဣတိအစ္ဆတံမှာဆိုတော့အဲ့အစ္ဆတအတ္တတပတ္တကိုရှုရမယ်ဗေဒအတ္တတပတ္တကိုလည်းရှုရမယ်ဆိုတဲ့ဒီအတိတ်ပဲပေါ့အဲ့ဒါနဲ့ပတ်သက်လို့ဦးဇင်းတို့ဒီမှာဒါနည်းနည်းလေးပြောချင်တာပြောချင်တဲ့အခါကျတော့ဒီကျွန်တော်ဒီထာဂရာတွေကိုပဲကိုးကားပြီးပြောအောင်ပြီးတော့မှ အထာဂရာကိုသဘောမကျရင်ဗမာလိုတက်ပြီးပြောတာပေါ့နော်အဲ့တော့ အထာဂရမှာတော့ဦးဇင်းတို့ဒါပါဠိတော်ကို နားမလည်တာအထာဂရကိုဦးဇင်းတို့ကဟိုကြည့်ရအထာဂရဆိုတာက အနဲ့ပဲအဓိပ္ပာယ်အဓိပ္ပာယ်ပဲတော့ပါဠိတော်မှာဟောတာတယ်ပါဠိတော်ကို နားမလည်အဓိပ္ပာယ်ကိုဟိုသူ့ရဲ့မြန်မာပြန်ပေါ့ပြောရမယ်မြန်မာပြန်ကိုအဓိပ္ပာယ်ကိုကြည့်ရဒါအထာဂရလို့ခေါ်တာအထာကထာအထာဆိုတဲ့အနဲ့အဓိပ္ပာယ်ကို ကထာထာဖွင့်ပြတာဟောပြတာအဲအထာဂရပဲအဲ့တော့ရခြင်းနဲ့ဒီအထာဂရတွေဒီလေဒါဘုရား ရှင်လက်ထက်တဲကရှိခဲ့တဲ့မာဂဒဂရာဆိုတာရှိခဲ့တဲ့အတွက်ကြောင့်ဒါတွေဟာဟိုမှဆိုကြပါစို့ဘုရားရှင်ကဟောတယ်တရားဘောတစ်ဘက်မှာဘုရားရှင်ကတုတ်တန်တစ်ခုဟောပြီးနားမလည်ဘူးနားမလည်တဲ့ဒီတက်မှာနားလည်သွားတဲ့သူတော်ကောင်းတွေရှိအကယ်၍နားမလည်တဲ့သူတော်ကောင်းတွေရှိရင်သူနားမလည်တဲ့သူတော်ကောင်းတွေကဘာလို့ရတော့နားလေတယ်ဒါမတိမြတ်ဒီဓာချင်းကပ်ပြီးတော့မရဆိုကြပါတော့ရှင်မာကတ္တပါတို့လိုရှင်မာမောကရှင်သာရိပုတ္တရာတို့လိုရှင်မာ မောဂလန်တို့လိုဆရာနန္ဒာတို့လိုစက်တီရဒီဘလို့သူတော်ကောင်းကြီးတွေတန်ချင်းကပ်ပြီးတော့နားမလဲလေဒါမျိုးသားမျိုးသမီးတွေတော်လကောင်းအယံငယ်တွေတော်လကောင်းစက်တီရပြင်နားမလဲတဲ့သူတော်ကောင်းတွေကနားလဲတဲ့မထေမြတ်တွေတန်ချင်းကပ်ပြီးတော့မေးကြမေးကြတဲ့အခါမထေမြတ်တွေကဘုရားဟောတဲ့ဒေသနာတစ်ခုကိုဒါနားလဲအောင်ထပ်ပြီးတော့ကိုဆိုကြပါစို့ဦးဇင်းတို့ဟိုတို့တခါကြီးတွေကမကြီးနားလဲအောင်လို့ကိုဦးဇင်းတို့တရားဟောလိုက်ဒီမှာတရားနာနေတဲ့ပြိတ္တာတွေမှာဦးဇင်းတို့ဟောတာကိုနားလဲတဲ့ပုံကူတွေရှိတယ်နားမလဲတဲ့ပုံကူတွေ ပါနိုင်တယ်အဲ့တော့နားမလည်တဲ့ပုဂ္ဂိုလ်ကဘာလို့တော့ဆရာတော်ကိုပြန်မေးရမှတောင်းဝင်လေးတောင်းဝင်လေးတော့ဘာလို့တော့တရားနာတဲ့ပရိသတ်တွေကအာနားလေသဘောပေါက်ပြီးကိုယ့်ကိုရှင်းပြနိုင်တဲ့တော်ကောင်းတရားပြောတော်တဲ့အဓိပ္ပာယ်ကဘာလို့တော့ဒီလိုမေးတာအဲ့ဒီသဘောပဲအဲ့ဒီရခြင်းလက်ထက်ကတရားဟောတဲ့တရားတွေကိုနားမလည်လို့ရှိရင်ခုနမထေမြတ်တွေထင်ချင်းကပ်ပြီးပြီးတော့မထေမြတ်တွေကဩဒါကတော့ဘာဒါကတော့ဘယ်လိုပြောတာပြောတာအဲအဲ့ဒါကိုဒါဘုရားရှင်ကလည်းအတိမတ်ပြုတော့ဒါကို မဟာအထာကရာအနေနဲ့ဒါရှိကြတော့ထားခဲ့သူတို့ရင်းပြောချင်တာကဒါကရာဆိုလို့ဘုရားဟောမဟုတ်ဘူးဒီလိုခြေစုံမပြစ်စီခြင်းလို့ပြောတာကဲထားအဲ့တော့ဦးဇင်းတို့ဒါကရာလေးနည်းနည်းပြောဒါကရာကဘာပြောတာလဲဆိုတော့အဲ့ဒီဒီဣတိအဇဒံဟာကာယကာနုပတိဝိဝိဟတတိဆိုတဲ့အပိုင်းနဲ့ပတ်သက်လို့အဲ့ဒါကိုဣတိအဇဒံဟာအေယုံဣတိအဇဒံဝါဒီအေယုံ အတ္တနောဝါအတ္တပတ္တကာယေကာယ ानु ပတ္တိဝိရတိ ဗေဒဝါတိပရတ္တဝါအတ္တတပတ္တကာယေဒါလိုဖွင့်တာအဲ့တော့ဘာပြောတာလဲဆိုတော့ဣတိဣဇ္ဇတံဝါကာယကာနုပတ္တိဝိပကာယကာနုပတ္တိဝိရတိဆိုတဲ့အပိုင်းမှာဣဇ္ဇတကိုရှုရမယ်ဆိုတာအဲ့မိမိပဲအဲ့မိမိရဲ့ဝင်လေထွက်လေကိုဒါပွားများပြီးတော့နေရမယ်လို့ဒီလိုပြောတယ်တဲ့ဟောနောက်တကဗိဒပေါ့ဗိဒံဝါဆိုတော့အဲ့သူတစ်ပါးဗိဒဆိုတာကိုနားမလည်ပါဘူးလို့ထာဂရကဗိဒဆိုတာပရတ္တဝါအတ္တတပတ္တကာယေ သူတစ်ပါးရဲ့ဝင်လေထွက်လေကိုပြောတာတဲ့ဒါကဟိုထာဂရာကဖွင့်ဆိုချက်ပေါ့အဲ့တော့ဒါပေမဲ့ဓာတိဟိုတို့တကိုင်းကြီးဒီကမိုင်းကြီးကိုနားလည်ကြတယ်ဓာတိတမထဘိုင်းမှာဘိုင်းမှာဝိပဿနာဘိုင်းတွေဟောပြောချက်ဒီလိုလေးလေးတစ်ချက်နားလည်ခဲ့ရကြက်ထားပေါ့အဲ့တော့ဒီညမှာဦးဇင်းတို့ဒီဓာတိတမထဘိုင်းလားဝိပဿနာဘိုင်းဆိုတာလေးကိုနည်းနည်းလေးထပ်ပြီးတော့ဦးဇင်းတို့ဒါ ဟိုတီကာပေါ့အထာဂရာကိုထပ်ပြီးတော့ပါဠိတော်ကိုဖွင့်ဆိုတာအထာဂရာအထာဂရာကိုထပ်ပြီးနားမလည်မှဆိုလို့ဖွင့်ဆိုတာကိုတီကာလို့ပေါ့အဲတီကာလေးနဲ့နည်းနည်းဖွင့်ပြီးတီကာအဖွင့်လေးကိုနည်းနည်းလေးပြောမယ်ပြီးတဲ့အခါကျမှဦးဇင်းတို့ထပ်ပြီးတော့ဟိုနားလည်အောင်ပြောတာပေါ့အဲ့တော့ဒီနေရာမှာဒီသူတစ်ပါးရဲ့မိမိရဲ့အတ္တတပတ္တတာကိုရှုမိမိရဲ့ဝင်လေထွက်လေကိုရှုရမယ်သူတစ်ပါးရဲ့ဝင်လေထွက်လေကိုရှုရမယ်လို့ဒါအစ္စဒဗဟိတကအတိပ္ပယ်ကအစ္စဒဆိုတာမိမိရဲ့ဝင်လေထွက်လေကိုရှုရမယ် ဗဟိတဆိုတာသူတစ်ပါးရဲ့ဝင်လေထွက်လေကိုယူရမယ်လို့ဒီလိုဥဆောင်ပထမသဘောပေါက်ရဒါပေမဲ့ဓာတိဝိပဿနာပိုင်းဆိုတာ ਨੇ ပတ်သက်လို့ဒီမှာပေါ့ပရဏဝါတတပတတကာယေဣဒံသမတနာဝတိနာယံပါဠိယံဗုဒ္ဓတိဗုဒ္ဓတိကတောဟုတ်တာသမထဝတိနာပနာပရတ္တအတ္တပတ္တကာယေအပနာနိမိတ်တုပတိဧဝနတ္တိဒါလေးကိုပြောချင်တာအဲ့တော့ဘာပြောတာလဲဆိုတော့ဒီမှာကုဏထာဂရကတော့ကုဏ ိုအစ္ဆဒအစ္ဆဒဆိုတာမိမိရဲ့ဝင်လေထွက်လေကိုရှုဗိဓာဆိုတာသူတစ်ပါးရဲ့ဝင်လေထွက်လေကိုရှုလို့ဒီလိုဖွင့်ပြတဲ့အခါမှာအဲ့ပရတ္တဟောအတ္တပတ္တကာယီဗိဓာအတွက်သူတစ်ပါးရဲ့ဝင်လေထွက်လေကိုရှုမယ်ဆိုတာဒီတဲ့တမတနာဝါရဝတိနာယဟောတမတနာဝါရဝတိနာတမတနာဝါရကအစွမ်းဖြင့်ဟောထားတာတဲ့ပါဠိတော်မှာပါဠိတော်မှာဟောထားတယ်ဆိုတာအဲ့တော့သူတစ်ပါးရဲ့ဝင်လေထွက်လေကိုရှုရမယ်ဆိုတာဒီ သမတနာကသမတနာဝါဒရဲ့အစွမ်းအပြည့်ဟောတာလေဆိုတော့တို့တကကြီးဒီကမကြီးအဲ့သမတနာဝါဒဆိုတာလေးကိုဒါတစ်ချက်ပြန်ပြီးတော့ကြည့်ကြရအောင်အဲ့တော့ဒီဟိုဦးဇင်းတို့ဇီဒီပုံလေးမှာကြည့်ပေါ့တို့တကကြီးကြည့်တဲ့အခါမှာအဲ့မှာဒီဉာဏ်စဉ်ဆောက်ပါးထဲမှာဒီမှာဟိုနံပါတ်1ပေါ့နမရူပပိစိရာဉာဏ်နံပါတ်2ပစ္စယပိကဉာဏ်နံပါတ်3သမတနာဉာဏ်ဆိုတာကြီးအဝိပဿနာပိုင်းရောက်ပါဝိပဿနာရှုတာယုံနာဓမ္မသင်္ခါရတွေကိုအိဋ္ဌဒုက္ခအနတ္တဆိုလက္ခဏာတင်ပြီးတော့သုံးသပ်ဆင်ခြင်ခြင်းကိုဒါ ဟိုတမတနာဉာဏ်လို့ပေါ့အဲ့တော့ဒါဒီဝိပဿနာပိုင်းရောက်သွားတယ်ဆိုတာသိပြီးတော့ထင်ရှားတယ်ပေါ့အဲ့တော့သူတော်ဘာရဲ့ဝင်လေထွက်လေကိုရှုရမယ်လို့ပြောလိုက်ခြင်းဗေဒကိုရှုရမယ်ဆိုတာဒီသူတော်ဘာရဲ့ဝင်လေထွက်လေကိုရှုရမယ်လို့ပြောတယ်သူတော်ဘာရဲ့ဝင်လေထွက်လေကိုရှုရမယ်လို့ပြောခြင်းဒီဒါဝိပဿနာပိုင်းကိုပြောတယ်အေးအကယ်၍မြတ်တမထဘိုင်းမှာဆိုခဲ့ရင်တော့သမထဝတိနာသမထရဲ့အစွမ်းအပြင်ပြောမယ်ဆိုရင်တော့ပရတ္တအတ္တပတ္တကာယေသူတပားရဲ့ဝင်လေထွက်လေကို ရှုနေမယ်ဆိုရင်တော့အပ္ပနာနိမိတ်တုပ္ပတ္တိဒီဝနတ္တိတဲ့အပ္ပနာဆိုတာဇံပြောတာဇံရဖို့အတွက်နမိတ်ကလေးတောင်မှပဲဖြစ်မလာနိုင်တော့ဘူးဟောဒါဆိုရင်ဦးဇင်းတို့ကအခုဦးဇင်းတို့ဒီဝိတ္တုခုနှစ်ပါးနဲ့တွားရင်ကိုဦးဇင်းတို့ဒီအာနာပါနာကိုသမထအနေနဲ့ဓမ္မစိတ္တဝိတ္တုဘိုင်းမှာဦးဇင်းတို့ဟောနေတာစိတ္တဝိတ္တုဘိုင်းမှာဟောနေသမထအနေနဲ့ဟောနေတဲ့အပိုင်းဖြစ်တဲ့အတွက်ကြောင့်ဒီပထမစတုကမှာတော့ဒါဦးဇင်းတို့ ဒီတမနာထဲမှာအကျုံးဝင်တဲ့အတွက်ကြောင့်မိမိကအတ္တတပတ္တတာကိုပဲမိမိရဲ့ဝင်နေထွက်လေကိုပဲရှုရမယ်။အဲ့ဝင်နေထွက်လေကိုလိုက်ရှုရမလားမရှုရဘူးလား။မရှုရပါဘူးဗျာ။မရှုရဘူး။ဒါတမာတိထူထောင်းနေတဲ့စိတ်တဝိတ္တုဋ္ဌိဘိုင်းကိုကြိုးစားပြီးတော့ဖြစ်ကျင်နေတဲ့သူတော်ကောင်းတယောက်ဖြစ်ခဲ့ရင်အာနာပါနကမ္မထာနဲ့ပေါ့။ဝင်လေထွက်လေကမ္မထာနဲ့မိမိတမာတိကိုထူထောင်းနေတဲ့စိတ်တဝိတ္တုဋ္ဌိဘိုင်းကိုဖြစ်ကျင်နေတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့မိမိရဲ့ဝင်လေထွက်လေကိုပဲရှုရမယ်။ သူတစ်ပါးရဲ့ဝင်လေထွက်လေကိုမရှုရအောင်ဒါတစ်ချက်အေးသူတစ်ပါးရဲ့ဝင်လေထွက်လေကိုရှုမယ်ဆိုရင်လည်းပဲထိုသူတော်ကောင်းသည်ဒီတမာရီစခန့်အရာပေါ့ဥပ္ပဇာရတမာရီအပ္ပနာတမာရီဆိုတဲ့ဒီလိုတမာရီတွေကိုရနိုင်ရေးအတွက်နိမိတ်ကလေးတော်မှာမပေါ်ဘူးတဲ့အဲ့တော့အာနာမနကမ္မထံဒီနမိတ်ပေါ်တဲ့ကမ္မထံနမိတ်ရတဲ့ကမ္မထံဖြစ်တယ်သို့တော့ကြောင့် နမိတ်တော်မပေါ်ဘူးဆိုလို့ရှိရင်သူတစ်ပါးရဲ့ဝင်လေထွက်လေကိုရှုနေနမိတ်တော်မပေါ်ဘူးဆိုလို့ရှိရင်သိကြတဲ့ဒုဒကကြီးတောင်မကြီးတွေသူပုဂ္ဂိုလ်ဒီအာနာပါနကမ္မထာနဲ့မအောင်မြင်ဘူးလို့ပြောချင်တာ။ဒါကြောင့်မလို့အာနာပါနကမ္မထာကိုအောင်မြင်မြင်အထုတ်ခြင်းနဲ့ဆိုရင်ပထမစတုကအယအာနာပါနကမ္မထာကိုအောင်အောင်မြင်မြင်အထုတ်ခြင်းနဲ့စိတ်တဝိတုဒ္ဓိကိုဖြစ်ကျင်ခြင်းနဲ့သူတော်ကောင်းသည်မိမိကဝင်လေထွက်လေကိုရှုရမှာလားသူတစ်ပါးကဝင်လေထွက်လေကိုရှုရမှာလားမိမိရဲ့ဝင်လေထွက်လေကိုရှုရပါမယ်ဖေ။ ဒီမိမိရဲ့ဝင်နေထွက်လေးကိုပဲမိမိကရှုရမယ်အေးဝိပဿနာတော့ဒါမိမိရဲ့ဝင်လေထွက်လေကိုလည်းရှုရမယ်သူတစ်ပါးရဲ့ဝင်လေထွက်လေကိုရှုရမယ်ဒါလည်းပဲလက္ခဏာတွေသုံးနဲ့တင်ရှုတဲ့အပိုင်းကိုဒါဦးဇင်းတို့နောက်ပိုင်းတော့ဟိုထည့်ပြောတော့အဲ့တော့ဒီနေရာလေးမှာဦးဇင်းတို့ဒီတမထဘိုင်းကိုဥတည်သွားနေရဖြစ်တယ်စိတ်တော်ဝိတ္တုတိကိုကြည့်ကျင့်တဲ့အပိုင်းကိုဥတည်သွားနေတာဖြစ်တဲ့အတွက်ကြောင့်မိမိရဲ့ဝင်လေထွက်လေကိုပဲရှုရမယ်လို့ဒီလိုလေးတစ်ချက်ပြခဲ့အဲဒါဆိုလို့ရှိရင်ဒါ ဟိုအစ္ဆဒဗိဒမှာဗေဒဆိုတဲ့မိကုန်းနဲ့ပတ်သက်လို့တမ္မရာပိုင်းအတွက်မိမိကဝင်ဒီပလီကိုပဲရှုရမယ်လို့ဒီလိုလေးသဘောကျနှိမ့်ချရဒါကဒါအထာဂရာနဲ့ဒီဃာကပြောတဲ့စကားပေါ့အဲ့တော့အထာဂရာစကားကိုလက်မခံကြည့်တော့ပမာစကားနဲ့နည်းနည်းပြောကြရအောင်ပမာစကားနဲ့ပြောကြရအောင်ဆိုတာဘာပြောတာတုံးဆိုတော့ဒီညမှာကျွန်တော်ဝိပဿနာပိုင်းပေါ့ဝိပဿနာပိုင်းရောက်လို့ရှိရင်မိမိရဲ့အစ္စဒဝင်လေထွက်လေကိုလည်းဒါဟိုသဘာဝလက္ခဏာကိုသိပြီးတဲ့နောက်မှာတမညာ အနတ္တဆိုပြီးဒါလည်းလက္ခဏာနှစ်ပါးရှိကြနောက်ပိုင်းမှာတော့ဦးဇင်းတို့တိတိပြောပါအဲ့တော့နာမရူပပရိစ္ဆေဒဉာဏ်ပိုင်းပစ္စယပရိက္ခဉာဏ်ပိုင်းမှာတော့သဘာဝလက္ခဏာကိုဦးစားပေးရှုရတယ်အေးဝိပဿနာပိုင်းရောက်ရင်တော့တမညာလက္ခဏာကိုဦးစားပေးရှုရတယ်ပေါ့အဲ့တော့ဒါဝိပဿနာပိုင်းအဲ့လိုဝိပဿနာပိုင်းကိုရောက်လာပြီဆိုတဲ့သူတော်ကောင်းတယောက်ဖြစ်ခဲ့ရင်တော့မိမိရဲ့ဝင်နေထွက်လေအတ္တတပတ္တမှာရှိတဲ့ဒါရုပ်ပရမတ်တွေကိုလည်းပဲအမညာလက္ခဏာတင်ပြီးရှုရ သူတစ်ပါးရဲ့ဗဟိတတဏ္ဍာမှာရှိတဲ့ဒုဝင်ဝင်သက်ထွက်သက်လေးအပေါင်းမှာရှိတဲ့ရုပ်ပရမတ်တွေကိုလည်းပဲဒါကွယ်ကွယ်ပြားပြားသိပြီးထိုရုပ်ပရမတ်တွေကတာမင်ညလက္ခဏာခေါ်လို့ခေါ်တဲ့အနိစ္စဒုက္ခအနတ္တကိုလက္ခဏာကြီးသုံးတယ်နဲ့ပြင်ပြီးတော့ရှုရမှာဒါဝိပဿနာပိုင်းရောက်သွားတယ်အဲ့တော့အထာဂရစကားကိုလက်မခံကြလို့အစ္ဆဒဆိုတာမိမိကဝင်လေထွက်လေဗဟိတဒါတွေကိုမရှုကျင်ပါဘူးဆိုရင်ဥဒင်ကရှုရမယ်ဘယ်ပိုင်းတွေကနည်းနည်းလေးပြောချင်တာ ရှင်းရမယ့်ဗန်ပိုင်းလေးကပြောချင်တယ်ဆိုတော့ဝိပဿနာဆိုတာဘာကြောင့်အားထုတ်တာလဲတို့တခါကြီးဒီကမာယေကုသမထဝိပဿနာပေါ့တရားဘာဝနာတွေအားထုတ်တယ်ဘာကြောင့်အားထုတ်တာလဲဘာကြောင့်အားထုတ်လဲရည်ရွယ်ချက်ကလေးကိုဒါတူညီတဲ့ယူချက်ပေါ့ဟိုတဦးစီတဦးစီလိုက်မေးရင်တော့လေဟိုရည်ရွယ်ချက်တွေအများကြီးတော့ရှိပါတယ်သို့တော့တူညီတဲ့ရည်ရွယ်ချက်ရည်ရွယ်ချက်တစ်ခုကိုပြောပါဆိုရင်တော့ဦးဇင်းတို့ကနိဗ္ဗာန်ကိုလိုချင်လို့ပဲဒါဆိုတခါကြီးဒီကမာကြီးဘယ်သူညင်းနိုင်မလဲ ဘယ်သူမှမငင်းနိုင်ပါဘူးဖေဟာဦးဇင်းတို့အားလုံးတရားဘာဝနာတွေအားထုတ်ကြတယ်ဆိုတာနိဗ္ဗာန်ကိုလိုလားတောင်းတလို့နိဗ္ဗာန်ကိုလိုချင်လို့အဲ့တော့နိဗ္ဗာန်ဆိုတာဘာတော့နိဗ္ဗာန်ဆိုတာဘာတော့ဆိုတော့ဟိုနိဗ္ဗာန်ဆိုတဲ့အခွင့်အရေးအများကြီးရပေါ့လွယ်တဲ့တစ်ခုကိုပြောကြမယ်ဆိုရင်တဏှာယနိခန္တတနိဗ္ဗာန်တိပါဝသတိဝါနသင်္ခါတယတဏှာယနိခန္တတိပါဝသတိဒါဒုဒ္ဒဂယေဓမ္မယေပိဓမ္မသင်နေတဲ့ဒုဒ္ဒဂယေဓမ္မယေရင်းနှီးပြီးတဲ့စကားဝါနသင်္ခါတယဝါနဥဆိုတော့တဏှာမှာ နိဗ္ဗာန်တတထွံ့မြောက်တတ်သည်ဖြစ်ကြောင်းနိဗ္ဗာန်တန်ဒီနိဗ္ဗာန်ကိုပေါ့စတိဆိုရဲနိဗ္ဗာန်ဆိုတာတဏှာမှထွံ့မြောက်သွားတဲ့တရားကိုနိဗ္ဗာန်အဲ့တော့ဒီညမှာတဏှာပါတယ်တဏှာဆိုတာလိုချင်တာပဲတက်မဲ့တာပဲဒါကိုတဏှာလို့ခေါ်အဲ့တော့ဦးဇင်းတို့နိဗ္ဗာန်ကိုလိုချင်တယ်လို့ပြောလို့ချင်းဒီတဏှာကလွတ်မြောက်ခြင်းလို့ဘာကလွတ်မြောက်ခြင်းလို့တဏှာကလွတ်မြောက်ခြင်းလို့ပါဗျာတဏှာကလွတ်မြောက်ခြင်းလို့ဆိုတော့တစ်ခါထပ်ပြီးတော့ပြောကြရအောင်တဏှာကဘာကြောင့်လွတ်မြောက်ခြင်းလားတော့အဲ့တော့ဦးဇင်းတို့ဒီညမှာ ဟိုဓမ္မပဒအခါရလေးတစ်ပုဒ်ကိုဒီမှာဖြတ်ပြီးတော့ကိုကြရအောင်တဏယဇာယတိသောကောတဏယဇာယတိဘယံတဏယဝိပမုဒ္ဒတာနတ္တိသောကောကုတော်ဘယံဟောတဏယဇာယတိသောကောတဲ့တဏကြောင့်စိုးရင်ကြောင်းကြတွေဖြစ်နေကြကုတော်တကကြီးတကမကြီးစိုးရင်ကြောင်းကြတွေမိမိတို့မှာကိုစီကိုစီကိုနဲ့ထိုက်တန်တဲ့စိုးရင်ကြောင်းကြမှုဆိုတာတော့ရှိအဲ့ဒါဘာကြောင့်လုံးလို့ပြီးတော့တဏှာကြောင့်ဘာကြောင့်တော့ တဏှာကြောင့်ပါဖျားဟောနောက်တကတဏှာယဇာတိတော့ကောတဏှာယဇာတိဘယံဟောတဏှာကြောင့်ပဲဘေးအန္တရာယ်တွေဖြစ်ကြတာအဲ့တော့တဏှာယဇာတိဘယံတဏှာကြောင့်ဘေးအန္တရာယ်တွေဖြစ်ကြတော့ဒီဘေးအန္တရာယ်တွေကလွန်မြောက်ဖို့ဆင်းရဲဆိုရင်ကြောင့်ကြပူဆွေးရတယ်ဆိုတော့ဒီတောကတရားတွေကလွန်မြောက်ဖို့အတွက်တဏှာကြောင့်ဒီဆိုရင်ကြောင့်ကြတဲ့ဆင်းရဲတွေဒုက္ခတွေတဏှာကလွတ်မြောက်ပါမှာဒီဆိုရင်ကြောင့်ကြမှုတွေဆင်းရဲဒုက္ခတွေကလွတ်မြောက်ဒီကြောင့်ဦးဇင်းတို့က တဏှာကလွတ်မြောက်ရာနိဗ္ဗာန်ကိုမိမိတို့ကလိုချင်ကြတာပေါ့အဲ့တော့ကောင်းပြီဒီနေရာမှာပြောချင်တာကနိဗ္ဗာန်ဆိုတာတဏှာရဲ့ဂုံရာကိုနိဗ္ဗာန်လို့ခေါ်တယ်လို့ဒါလေးကိုတစ်ချက်သိသိချင်းတာဒါမှတဏှာရဲ့လွတ်မြောက်ရာဖြစ်မှလည်းဒါချမ်းသာစိတ်ကိုမိမိတို့ကရမှာဖြစ်ကောင်းပြီအဲ့တော့ဆင်းရဲဒုက္ခတွေကလွတ်မြောက်ရာကိုလူကျင်တယ်လို့ပဲပြောပြောနိဗ္ဗာန်ကိုပဲလူကျင်တယ်လို့ပဲပြောပြောဒါဒီတဏှာကလွတ်မြောက်ရေးအတွက်ပဲဘာကလွတ်မြောက်ရေးအတွက်တဏှာမှလွတ်မြောက်ရပါဗျာ ကဲအဲ့တော့ဒီနေရာမှာတဏှာပေါ့တဏှာဆိုတာလိုချင်တာလိုချင်တာဆိုတဲ့အခါကျတော့ခုနဟိုအထာကနာပြောတယ်ဝင်လေထွက်လေကိုရှုရမယ်အစ္စဒရှုရမယ်မိမိကဝင်လေထွက်လေဗိဒရှုရမယ်သူတစ်ပါးပရတ္တသူတစ်ပါးပရတ္တအတ္တပတ္တကာယီသူတစ်ပါးရဲ့ဝင်လေထွက်လေကိုရှုရမယ်ဆိုတာကိုအထာကနာစကားမလို့လက်မခံခြင်းဘူးဦးဇင်းတို့ဒီနေရာမှာတဏှာကုံတာလေးနည်းနည်းပြောမယ်တဏှာကကိုယ်တဏ္ဍာန်မှာပဲဖြစ်တာလားဗိဒမှာရောတဏှာမဖြစ်ဘူးလားဖြစ်ပါရဲ့ဖေဟာ မေတ္တာမှာလည်းတဏှာဖြစ်တာအဲ့တော့ကိုယ်တဏှာမှာတဏှာဖြစ်တာဆိုတော့ဒါထင်ရှားတယ်ထင်ရှားပေမဲ့ဦးဇင်းတို့ဒါဟိုဗိဒ္ဓလည်းတွဲပြောလို့ရအောင်ဥမာလေးတစ်ခုစောင့်မယ်ပေါ့တို့တကကြီးဒီကမကြီးတွေဆိုကြပါစို့မိမိတို့ခန္ဓာကိုယ်ပေါ်မှာမိမိတို့တွေ့တာတယ်ဆိုတာငင်းလို့မရအောင်ငင်းလို့မရတဲ့အချိန်မှာထပ်ပြီးတော့ထင်ရှားတယ်ဆိုကြပါစို့ကိုယ့်ရဲ့ခန္ဓာကိုယ်လေးကခြေလေးလက်ကလေးတစ်ခုခုပေါ့ထက်ရမယ်ဆိုတကကြီးဒီကမကြီးတွေအကယ်၍များထိုလက်ခြေကိုပစ္စည်းဥစ္စာတွေတတ်နိုင်လို့ကုရင်တော့လည်းမပြတ်ရအောင် မတတ်နိုင်ရင်တော့ထက်ရမယ်ဆိုတို့တကယ်ကြီးဒီမှာဘလောက်ကောင်ကောင်ကုမှာမလားကုပါမယ်ဗျာဘာကြောင့်လုံးလို့မေးတော့အဲ့ကိုယ့်ရဲ့ခုနလက်ချီလေးကိုယ့်ရဲ့ခန္ဓာကိုယ်အစ္ဆဒကိုလည်းတွေ့တာတဲ့တဏှာတရားကရှိနေတော့တဏှာကမစွန့်နိုင်ဘူးမစွန့်နိုင်တဲ့အခါကျတော့ပစ္စံကိုရင်ကိုမီပစ္စံတော့စွန့်နိုင်တယ်စီးတဲ့ဥစ္စာစွန့်နိုင်တယ်ဒါပေမဲ့ကိုယ့်ရဲ့ဒီအစ္ဆဒကိုမစွန့်နိုင်ဘူးအစ္ဆဒခန္ဓာကိုအစိကိုယ်ကာယအစိပိုင်းတွေကိုမစွန့်နိုင်မပျက်စီးခြင်းဘူးပေါ့အဲဒါဒီဒါထင်ရှားတဲ့ပါရကတစ်ခု အော်သူတစ်ပါးရဲ့ခြေလက်သူတော့သူပြက်ပြက်လေးကိုလည်းဘာမှမဆိုင်ဒါပေမဲ့အဲ့ပုံကိုဒီကိုတန်ရောစဉ်ရှိနေတဲ့ပေကိုတွေ့တာနေတဲ့ပုံကိုတော့မဟုတ်အောင်ဒစိမ့်လူတယောက်ဖြစ်ရင်အတော့သူလက်ပြတ်သွားတာစိတ်ထဲမှာဟိုကရုဏာလောက်တော့ဖြစ်ရင်ဖြစ်မှာပဲလေတနာတဲ့စိတ်တော့တို့တော့ဒါပေမဲ့ကိုကငွေကုန်ကြတွေခံစည်းတွေဥစ္စာတွေအရင်ပြီးတော့မပြတ်ရအောင်မလုပ်မှာမဟုတ်ဘာဖြစ်လို့လဲကိုအစ္ဆဒမဟုတ်လို့ကောင်းပြီဒါကအစ္ဆဒပေါ်မှာတွေ့တာတဲ့ ဒါဆိုဒါတွေရပလားအိဇဒတရားကိုဦးဇင်းတို့ကခုလိုပေါ့ဆိုကြပါစို့ယုတ်တိဏ္ဍေကိုမိမိအိဇဒယုတ်တိဏ္ဍေကိုသိအောင်ရှုနိုင်တယ်တို့ယုံနာဓမ္မသင်္ခါရတွေရဲ့အကြောင်းတရားအကျိုးတရားတွေကိုလည်းရှုနိုင်လို့ထိုအိဇဒမှာရှိတဲ့ယုတ်တရားနံတရားနဲ့တကွာအကြောင်းတရားအကျိုးတရားတွေကအနိစ္စဆိုတဲ့ပြည့်ချက်ကြီးဒုက္ခဆိုတဲ့ပြည့်ချက်ကြီးအနတ္တဆိုတဲ့ပြည့်ချက်ကြီးကိုတွေ့လို့ကိုအိဇဒမှာတွေ့တာမှန်မှုတွေမရှိတော့ပါဘူးတိတ်တမထေကြီးလို့လို့ပေါ့တရားအထုတ်နိုင်ရဲ့အတွက်ပေါင်ကိုယ်တော်လည်းချိုးပြီးတော့တရားအထုတ်ပြည့်တယ်ဒါခန္ဓာကိုယ်မိမိရဲ့အိဇဒပေါ်မှာတွေ့တာမှမရှိတော့ ကဲတွနာမှုမရှိရောဒီတဏှာကုန်မလားလို့မေးမကုန်ဘူးဗိဒ္ဓကိုမှကိုကဗိဒ္ဓမှာရှိတဲ့ယုတ်တရားနံတရားတွေကပြည့်ချက်ကိုမိမိတို့ကမတိသေးရင်တနည်းအားဖြင့်ဗိဒ္ဓမှာရှိတဲ့ယုတ်တရားနံတရားတွေကိုလက္ခဏာဤသုံးနဲ့တင်းပြီးမရှိဘွားနိုင်ရင်သေးရင်လေပြည့်ချက်ကိုမမြင်ဘူးဗိဒ္ဓကပြည့်ချက်ဗိဒ္ဓရဲ့ပြည့်ချက်ကိုမမြင်ရင်အပြစ်ကိုမမြင်အဲ့ဗိဒ္ဓပေါ်မှာတွေ့တာနေသေးတာအဲ့တော့အဲ့ဗိဒ္ဓကတွေ့တာဗိဒ္ဓအပေါ်မှာတွေ့တာနေတဲ့ဗိဒ္ဓအာယုန်ဒီပေါ်မှာတွေ့တာနေတဲ့တနည်းအားဖြင့် ဗဟိတတက်ရှိတက်မဲ့အာယုံထူထူပုံမှာတွေ့တာမမောတွေနဲ့တဏှာတရားကိုပယ်ရှားနိုင်ရေးကဗဟိတရှုခွက်ကိုမရှိလို့မရဗဟိတရှုခွက်ကိုမရှိလို့မရအဲ့တော့ကြောင့်မိမိတို့တဏှာတရားဒီမိမိတို့အစ္စတမာတွေတွေ့တာနေတာမဟုတ်ဘူးဗဟိတတက်ရှိတက်မဲ့အာယုံတွေမှာလည်းတွေ့တာအဲ့တော့ဗဟိတတက်ရှိတက်မဲ့အတွက်အာယုံတွေမှာတွေ့တာတဲ့အတွက်ကြောင့်ထိုဗဟိတတက်ရှိတက်မဲ့အာယုံတွေပေါ်မှာတွေ့တာမမောတဲ့တဏှာတရားကိုပယ်ရှားခြင်းထိုဗဟိတတက်ရှိတက်မဲ့အာယုံတွေကတနည်းအားဖြင့်ထိုဗဟိတ သက်ရှိသက်မဲ့လို့ခေါ်တဲ့ယုံ nant ဓမ္မသင်္ခါရတရားတွေကအနိစ္စဆိုတဲ့ပြည့်ချက်ဒုက္ခဆိုတဲ့ပြည့်ချက်အနတ္တဆိုတဲ့ပြည့်ချက်ကိုလည်းမိမိတို့ကသိအောင်သိရမြင်ရမှာဖြစ်တယ်။သိမှ မြင်မှဒုတနာတရားကိုလည်းပယ်စွန့်နိုင်ဖြစ်တယ်။တို့တော့ကြောင့်ဒါဗိဓာကိုရှုရမှာပဲ။ကောင်းပြီ။ဗိဓာကိုရှုတဲ့အခါကျတော့အဲ့လိုမြင်မှမှဆိုကြပါစို့ဗိဓာယုံ nant ဓမ္မသင်္ခါရတွေသက်ရှိသက်မဲ့တတ္တဝါထိုထိုပုံမှာသက်ရှိသက်မဲ့ထိုထိုသင်္ခါရတရားတွေက အနိစ္စဒုက္ခအနတ္တကိုမြင်မိဆိုရင်တော့အဲ့ဗိဓဘောမှာတွေ့တာမောတဲ့ဒနာတရားကိုဥစွာပထမလျှော့နိုင်နေသောမိမိတို့ကလုံနိုင်ဟောအဲ့ကနေတပြည့်ပြည့်နဲ့ဝိပဿနာနဲ့ရင်းကျက်လာလို့ရှိရင်တော့ဒါတပြည့်ပြည့်နဲ့သူကဆိုင်ရဆိုင်ရသို့ဗိဓအာယုံပေါ်မှာတွေ့တာမောတဲ့ဒနာတရားတွေကိုပယ်ခွာပြတနည်းတနည်းအားဖြင့်ပြောမယ်ဆိုဒနာတရားတွေကိုပယ်တတ်သွားနောက်ဆုံးရတ္တမဲ့ရတ္တဖို့တိမိမိတို့ကစောက်ရရင်စိုက်ရောက်ခဲ့ပြီဆိုရင်တော့ဒုဗိဓမှာတွေ့တာမောတဲ့ဒနာတရားတွေအကုန်လုံးကိုလည်းမိမိတို့ပယ်တတ်နိုင် အေဇတဘောမှာဒုတာမေမောတဲ့တဏှာတရားဗိဒဘောမှာဒုတာမေမောတဲ့တဏှာတရားထို့ထို့တက်ရှိတဲ့မဲ့တွေ့တာမေမောတွေနဲ့တဏှာတရားတွေကိုမိမိတို့ကအပြည့်အပိုင်ပယ်ဆုံးနိုင်မှာဖြစ်တယ်။အဲ့လိုပယ်ဆုံးနိုင်ပြီဆိုရင်မိမိတို့ဒီနိဗ္ဗာန်ကိုဒါမျက်မှောက်ပြုပြီးတဏှာရဲ့ကုံရာကိုရောက်ပြီလို့ဒါလိုပြောတာ။ဒါကြောင့်မလို့တဏှာရဲ့ကုံရာဆင်းရဲဒုက္ခတွေကုံဆုံးရာနိဗ္ဗာန်ကိုလိုချင်တယ်ဆိုတဲ့သူတော်ကောင်းဒီကိုအစ္ဆတပုံမှာတွေ့တာမေမောတွေနဲ့တဏှာတရားတွေကို ဖယ်ရှားနိုင်ရဲ့အတွက်လည်းအစ္ဆဒကိုအစ္ဆဒကိုဒါရှုပွားသုံးသပ်ရမှာဖြစ်တယ်ဗဟိတမှာတွေ့တာမမောနေတဲ့တဏှာတရားတွေကိုပယ်ရှားနိုင်ရဲ့အတွက်မှာလည်းဗဟိတကို ရှုရမလားမရှုရဘူးလားရှုရပါမယ်ဖေဟာရှုရပါမယ်ဒါလေးကိုဒီညမှာဒါသတိတစ်ချက်ချက်သွားလိုက်ဒါဆိုလို့ချင်းဦးဇင်းတို့ကဒါဟိုအစ္ဆဒဗဟိတရှုဖို့အရေးကိုဒါဘာမှငင်းဆန်နေကြအကြောင်းမရှိတော့ဘူးအစ္ဆဒလည်းရှုရမယ်ဗဟိတလည်းရှုရမယ်ဆိုတော့ဒါဦးဇင်းကိုလက်ခံနိုင်ရမယ် ဟောနောက်ဒီညမှာအစ္ဆဒဗိဓာနဲ့ပတ်သက်လို့တော့ကောင်းပြီအစ္ဆဒမိမိခန္ဓာကိုယ်ကိုမာရှိတဲ့ယုံနာနာမသင်္ကာရတွေကိုလည်းရှုရမယ်ဗိဓာဆိုလို့ခေါ်တဲ့တက်ရှိတဲ့ဒုဒုသင်္ကာရတွေကိုလည်းရှုရမယ်ဆိုတာတော့မှတ်မိဒီနေ့အပြင်သူတို့ဘာခန္ဓာကိုယ်မှာရှိတဲ့ယုံနာနာမသင်္ကာရတွေလည်းရှုရမယ်ဆိုတာတော့လက်ခံပြီးထားအောင်တော့ဒီညမှာအစ္ဆဒဗိဓာဆိုတဲ့ဟိုအယူအဆလေးနဲ့ပတ်သက်လို့လည်းဦးဇင်းနည်းနည်းလေးထပ်ပြီးတော့ပြောခြင်းအဲ့ဒါဘာလဲဆိုတော့ဟိုဒီနေ့ကဟိုဒကာကြီးတွေဒီမှာကြီးတွေမေးတယ်ပေါ့အစ္ဆဒဗိဓာဆိုတာဆိုကြပါစို့ဒီအရာဝတ္ထုလေးတစ်ခုပေါ့ ဥမာဆိုကြတော့ဦးဇင်းတို့ကဝင်လေထွက်လေလေးပဲပြောကြသူဒီဝင်လေထွက်လေလေးဒီဟိုဝင်လေထွက်လေဆိုတဲ့အစုပေါင်းကိုသိလို့ရှိရင်ဒါဟိုတနေ့ကဟိုတကယ်ကြီးမေးတဲ့ထဲမှာအဲ့ဒါဆိုရင်ဟိုဗေဒလို့ခေါ်ပြီးတော့သူ့ထဲမှာထပ်ပြီးတော့ဒီရုပ်ဒီဝင်လေထွက်လေဆိုတဲ့ရုပ်တရားအပေါ်မှာထပ်ပြီးတော့ပထဝီအဘောဒေဇောဝါယောဟောနာကန္နာရတဟောဇာနောက်တကအတန်နဲ့ပေါင်းရင်တော့တတ္တနဲ့ပေါင်းရင်၉ခုပေါ့အဲယုတ်တရားအပေါင်းကိုတစ်ခုချင်းတစ်ခုချင်းကိုအသေးစိတ်ရှုပွားသုံးသပ်နိုင်ရင်တော့ဒါကို ဒါအစ္ဆဒာလို့ဘယ်လိုသုံးဒီလိုယူဆတယ်ဆိုပြီးတော့တခါကြီးတွေတခါကြီးတွေကဒါလေးပြောတော့အဲ့လားငါလည်းဦးဇင်းတို့မဟုတ်ပါဘူးမဟုတ်တာနဲ့ပတ်သက်လို့တော့တို့ဒီညမှာအစ္ဆဒဗိဒာနဲ့ပတ်သက်လို့ဆိုကြပါစို့မိမိအစ္ဆဒကိုမိမိကဟိုဝင်လေမိမိကဝင်လေထွက်လေတာမိမိရဲ့အစ္ဆဒဝင်လေထွက်လေအဲ့ဝင်လေထွက်လေကိုဝင်လေထွက်လေလိုက်ကလေးဒီတိုင်းပေါ့ဟိုသိနေရုံနဲ့ဒါဗိဒာဖြစ်မသွားပါဘူးမိမိဝင်လေထွက်လေကမိမိဝင်လေထွက်လေဒါဒီဗိဒာမဟုတ် အထွတ်တူပဲအဲ့ဝင်လေထွက်လေလေးကိုမိမိကခုနလို analyze လုပ်လိုက်တယ်ဟိုဝင်လေထွက်လေကိုခုနဒီဗရဝိယဘောတေဇောဝါယောဟနာကန္နာရတ္တဩဇာအတန်းဆိုပြီးကိုမျိုးတစ်ခုစီတစ်ခုစီအသေးသေးတိလိုက်လို့လည်းပဲဒါကဟိုဗိဒ္ဓဖြစ်မသွားဘူးဒါအစ္ဆဒကအစ္ဆဒအထွတ်တူပဲဆိုကြပါစို့အပြင်မှာဘောဦးဇင်းတို့ကုဓမ္မဆိုတာရေခွက်ကလေးရှိအဲဒီရေခွက်ထဲမှာရေခွက်ကိုခဏထားပေါ့အဲဒီထဲမှာရေရှိတယ်ပေါ့ အဲဒီရေကိုဦးဇင်းတို့ကရေးလို့သိနေတဲ့အချိန်ဒီဒါဗိဓပေါ့ဒီရေကိုထပ်ပြီးတော့ဦးဇင်းတို့ကခွဲမယ်ပေါ့တကယ်တို့ H2O လားအဲ့လိုခွဲလိုက်ရင်ဒါအစ္ဆဒဖြစ်မသွားဘူးအထို့လိုပဲဦးဇင်းတို့ဒီပရမတ္ထနယ်ဘက်ကဒီရေကိုဦးဇင်းတို့တက်ကလို့ပထဝီဒီရေမှာပထဝီအဘောတေတော်ဝါယောဟောနာကန္နာဒတ္တဩဇာဆိုပြီးရှင်မျိုးရှိတယ်အဲ့ရှင်မျိုးရှိလိုက်လို့အဲ့လိုတက်ခွဲလိုက်လို့အဲ့ဒါအစ္ဆဒဖြစ်မသွားဘူးဗိဓကဗိဓဗိဓကဗိဓပဲအဲ့တော့ကြောင့်ဦးဇင်းတို့က အစ္ဆဒဗိဒခွဲခြင်းသည်ဒီအပေါင်းစုကိုသိနေခြင်းကိုဗိဒအသေးစိတ်တစ်ခုချင်းထပ်ပြီးခွဲဟိုခွဲခြားစိတ်ပြနိုင်ခြင်းကိုအစ္ဆဒလို့ခွဲရတာတော့မဟုတ်ဘူးမိမိတန်တန်မှာရှိနေတဲ့တရားဆိုရင်ကိုကဟိုကဏ္ဍတွေမပြုခင်မှာဥမာဆိုရုပ်ကလအနေနဲ့သွားတွေ့ရုပ်ကလအနေနဲ့သွားတွေ့မယ်အဲပညာအတုံးခဲကြီးအနေနဲ့သွားတွေ့တွေ့တဲ့အခါမှာလည်းဒါအစ္ဆဒကအစ္ဆဒပဲအဲသူ့ကိုထပ်ပြီးတော့ကိုကအသေးစိတ် ဟိုဓာခွဲနိုင်လို့အသေးစိတ်ဖြစ်သွားပြန်ရင်လည်းပဲအဲ့ဒါဣဇဒကဣဇဒပဲဗိဒမဖြစ်ထို့လိုပဲဗိဒဘောဥမာသူတို့ကဒီဗိဒမှာရှိတယ်ဥမာတက်ရှိတွေတက်မဲ့တွေကိုဦးဇင်းတို့ကဟိုယုတ်ကလတ်ဟိုဓမ္မခွဲနိုင်သေးလို့ပေါ့ခဏအနေနဲ့ဟိုယုတ်ကလတ်ဒီအနေနဲ့မြင်ရင်လည်းပဲဒါဟာဗိဒဗိဒအသူကိုထပ်ပြီးဓာခွဲနိုင်လို့အသေးစိတ်ဓာခွဲလိုက်လို့ तू ကဣဇဒဖြစ်မသွားဘူး तू ကဗိဒကဗိဒအဲအဲ့လိုလေးလေးဦးဇင်းတို့ကနားလည်ထားဖို့လိုတယ်ပေါ့ဒါဣဇဒဗိဒနဲ့ပတ်သက်လို့ကောင်းပြီအဲ့တော့ဦးဇင်းတို့ဒီနေရာမှာဒါကတော့ ကိုဝေထွက်လေးကိုအစ္ဆဒဗဟိတာပေါ့ရှုရတယ်ဆိုပတ်သက်လို့အစ္ဆဒဗဟိတာလေးကိုလည်းဦးဇင်းတို့နားလည်အောင်ပြောခဲ့တယ်။အာနောက်တကဒီအစ္ဆဒဗဟိတာရှုွက်ဒီဝိပဿနာဘိုင်းကိုဥတည်ပြီးတော့အခုဦးဇင်းတို့သွားမယ်ဒီဟိုစိတ်တဝိတ္တုဘိုင်းမှာတော့အဲ့ရကိုမရောက်သေးဘူးဒီလိုလေးသဘောကျပြီးတော့ဒီစိတ်တဝိတ္တုဘိုင်းပေါ့တနည်းအားဖြင့်အာနာပါနပထမစတုတ်ကအနေနဲ့ကတော့မိမိအစ္ဆဒဝင်လေထွက်လေကိုပဲမိမိတဏ္ဍာမှာရှိတဲ့ဝင်လေထွက်လေကိုပဲ ရှုရမယ်လို့ဒီလိုလေးသဘောကျနားလည်ကြရမယ်။ကောင်းပြီ။အဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့အပတ်ကဟာလေးကိုပြန်ပြီးတော့အာနာပါနကိုပြန်ပြီးတော့ဆက်ကြရအောင်။အဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့အပတ်ကအာနာပါနနဲ့ပတ်သက်လို့ဦးဇင်းတို့ဒီရေတွက်တဲ့နည်းလေးကိုပြောခဲ့တယ်။အဲ့တော့ဦးဇင်းတို့အာနာပါနမှာတော့ဦးဇင်းတို့ကဏနာနာနုဗန္ဒနာပုဒနာထပနာဆိုပြီးတော့ဒါသမထဘိုင်းမှာ၄ချက်ရှိ။အဲ့၄ချက်ထဲမှာပေါ့စသချင်းယောဂီကယောဂီသူတော်ကောင်းသည် ဒါဝင်လေထွက်လေကိုစပြီးမှတ်ပြီးပေါ့ဝင်လေထွက်လေကိုဒါနာသီးပြားနဲ့ထက်နှုတ်ကန်းများနေရာလေးမှာတတိလေးကပ်ပြီးဝင်လေထွက်လေလေးကိုမှတ်ပြီးအဲ့လိုဝင်လေထွက်လေလေးကိုမှတ်တဲ့အပိုင်းမှာပြီးတော့အထွက်များတယ်ဝင်လေထွက်လေကိုမှတ်တယ်မှတ်လို့မရဘူးဝင်လေထွက်လေလေးကိုမှတ်တယ်ခဏပဲနေတယ်စိတ်ကခဏခဏအပြင်ကိုအပြင်အာယုန်တွေကိုအယောက်များတယ်ဆိုခဲ့ရင်တော့ထိုးသူတော်ကောင်းသည်ဒါပြီးခဲ့တဲ့ဘက်ကပြောတယ်ဒါရေတွက်တဲ့နည်းလေးကိုသုံးရမယ်လို့ကျွန်တော်ပြောခဲ့အဲ့တော့ဒီနေရာမှာ ဟိုရစ်တွက်တဲ့နည်းနဲ့ပတ်သက်လို့ဦးဇင်းတို့တောင်ပြီးခဲ့တဲ့ဘက်ကလည်းနှမျိုးပြောခဲ့တယ်ပေါ့ဝင်လေထွက်လေလေးကိုဝင်လေထွက်လေ1ဝင်လေထွက်လေ2ဝင်လေထွက်လေ3နဲ့ဒီပုံစံနဲ့လည်းဦးဇင်းတို့တိကငားတယ်လည်းမနေအောင်ဟိုတစ်စက်တည်းလည်းမကြော်ပေါ့မိမိကြိုက်တဲ့နံပါတ်လေးမှာထားပြီးတော့ခဏလေးမှာထားအရေးပြတ်နိုင်ဝင်လေထွက်လေတစ်စုံကို1ဝင်လေထွက်လေတစ်စုံကို1ဒီလိုမျိုးရေးပြတ်နိုင်တယ်နောက်တစ်ခုဦးဇင်းတို့ပြီးခဲ့တဲ့ဘက်ကပြောခဲ့တာ အဲ့လိုမှမဟုတ်ဘူးအဲ့လိုရေတွက်နေပဲရေတွက်နေပြီမဲ့လေစိတ်ကသိပြီးတော့ဟိုဝင်လေထွက်လေအောင်ပေါ်မှာမနေဘူးဆိုခဲ့ရင်တော့နောက်တစ်ချက်ဦးဇင်းတို့ပြောင်းပြီးသုံးနိုင်တာကတော့ဗာလဲဆိုတော့ရေတွက်တဲ့တင်ချာကိုပြင်ပေါ်မှာဆိုကြပါစို့ဝင်လေဖြစ်နေတဲ့အချိန်လေးမှာနှိမ့်နှိမ့်ဝင်လေထွက်လေလေးကိုအဲ့ဒါဝင်လေတစ်တစ်တစ်တစ်တစ်နောက်ထွက်လေတစ်တစ်တစ်တစ်အဒုတိယတစ်စုံဝင်လေနှစ်နှစ်နှစ်နှစ်နှစ် တွက်လေးနှစ်နှစ်ဒီပုံစံနဲ့လည်းဦးဇင်းတို့ရေတွက်လို့ရတယ်နေ့နေ့ချင်းရေတွက်နေတာအဲ့လိုရေတွက်နေနဲ့တင်ချာဒီဝင်လေထွက်လေနဲ့ဒီတင်ချာနဲ့ကပ်ပြီးမှတ်နေရတဲ့အတွက်ကြောင့်စိတ်ကအပြင်ကိုသိမရောက်တော့ဘူးပေါ့ဒါရေတွက်တဲ့နေ့တစ်မျိုးပေါ့အဲအဲ့လိုမှမရဘူးဆိုရင်နောက်ရေတွက်တဲ့နေ့တစ်မျိုးရှိသေးတယ်အဲ့ဒါကတော့ဘာလို့ဆိုတဲ့အခါကျတော့ဝင်လေထွက်လေကိုခက်မြန်မြန်လေးပေါ့ဦးဇင်းတို့နွားဟိုသာကရာစာစာမာတော့ဦးဇင်းတို့ဘာဥမာ ပေးထားလို့တော့နွားချံဝါမှာတွန့်ကျင်တဲ့ ဒါနွားကြောင်သားတယောက်လည်းစောစောနွားတွေကိုတို့တော့မယ်ဆိုတခါလေကြောက်ခဲကိုလက်နဲ့စုပ်စုပ်ပြီးတော့နွားတွေကလည်းတနေ့တညတာလုံးဒီဟိုနွားခြံထဲမှာနေရတဲ့အတွက်ကြောင့်နွားခြံဖွင့်လိုက်ပြီဆိုရင်ဒါအလူအရစ်နဲ့ထွက်ကြတယ်ထွက်တဲ့အခါကျတော့ဒီနွားကြောင်သားကနွားကိုရေတွက်ချင်တာတခါလေလက်ထက်မှာကြောက်ခဲကိုစုပ်ပြီးအဲ့ထွက်တိုင်းထွက်တိုင်းရောနွားကိုတခါလေပေါက်ပြီးတော့ရည်ရအဲ့တော့ကြောက်ခဲကဆိုကြပါစို့အလုံးသူရှိထားတဲ့ကြောက်ခဲဥမာ90ရှိရင်90ကုန်သွားရင်ဒါနွား90ပဲ အဲရေတွက်ဘလိုပဲမိမိကဝင်လေထွက်လေကိုရှုနေတယ်ဖြည်းဖြည်းရှုနေတယ်ဒီခါဒီမှာဝင်လေထွက်လေတွေကမြန်လာတတ်တယ်အဲမြန်လာလို့ရှိရင်အဲမြန်တဲ့အတိုင်းဒီခါလေး1 2 3 4ပြီးတော့အဲဝင်လေထွက်လေကိုပေါ့သူဟိုတုန်းကတော့ဝင်လေဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်လို့ဒီလိုရင်းနေရနေပြီးတော့ဒီခါလေးဝင်လေထွက်လေကိုခက်သွက်သွက်ကလေးဝင်လေထွက်လေလို့မထားမလဲ1 2 3 4 5ပေါ့ဒီလိုလေးရည်သွားတာဒါပေမဲ့ဝင်လေထွက်လေကိုတိလျက်နဲ့ရည်ရတယ်ဒီနေရာမှာယောဂီတယောက်ကအဲ့ဒီရေတွက်တဲ့နည်းကိုသုံးတဲ့အပိုင်းမှာအရေးကြီးတဲ့တစ်ခုကတော့ တချို့ကဝင်လေထွက်လေကိုမသိဘဲနဲ့တင်ချာတက်တက်ပဲရည်နေတတ်တာရှိတယ်။ဥမာပြန်စစ်တွေသိပ်ပြန်လွင်လို့ဝင်လေထွက်လေကိုအာယုံတဲလို့မရလို့ရည်တွက်တဲ့ဤကိုတော့သုံးခိုင်းတယ်။ဒါပေမဲ့ခဏပဲသူကဒီဝင်လေထွက်လေတွေကိုသိတရနဲ့တေးဝင်လေထွက်လေတေးဝင်လေထွက်လေနှစ်လို့ရည်နေရနောက်ပိုင်းကျတော့ဝင်လေထွက်လေကိုမသိဘဲနဲ့တင်ချာကပုံမှန်လေးဒီသုံးတယ်ဒီလိုသွားနေတတ်ပြန်။အဲ့လိုသွားပြန်ရင်တော့ထိုယောဂီဒီပို့ပြီးတော့စိတ်ကပြန်လွင်။အဲ့တော့ကြောင့်အဲ့ဒါဆိုရင်တော့အကျိုးမများဘူးဒီရည်တွက်တဲ့ဤကိုသုံးရတဲ့အပိုင်းမှာ။ ထိုသူတော်ကောင်းတွေအကျိုးမများဘူးတို့တော့ကြောင့်ယောဂီတယောက်ဒီဒီညမှာရစ်တွက်တဲ့နေ့ကိုတုံးတော့မယ်ဆိုရင်တေးသေးချာချာနားလည်ထားမှာဝင်လေထွက်လေကိုသိလျက်နဲ့သာဒါရည်တွက်ရမှာဖြစ်တယ်ဝင်လေတွက်လေကိုမတိပဲနဲ့တတိမကပ်ပါပဲလျက်နဲ့ရည်တွက်နေတော့အဲ့ဒါထိုသူတော်ကောင်းတွေရည်တွက်ခြင်းဆိုတဲ့နေ့ကအကျိုးမများဘူးတို့တော့ကြောင့်ဒါဝင်နေတွက်လေးလေးကိုသိလျက်နဲ့ရည်တွက်နေအဲ့သိနေနဲ့ရည်တွက်တဲ့အခါမှာခုနပြောတဲ့နောက်ဆုံးနေ့ကတော့ခက်တတ်တော့ကလေးပေါ့ ဝင်နေထွက်လေကိုသိတဲ့နဲ့1 2 3 4 5ဒီလိုမျိုးလေးခက်သွက်သွက်ကလေးရည်သွားလိုက်တော့ဒါကလည်းဝင်နေထွက်လေဟဲ့ဒီလိုမျိုးလေကိုစောင့်မနေနဲ့တော့လေဝင်နေထွက်လေဖြစ်တဲ့အတိုင်းလေးကိုပဲဒါကလည်းဝင်နေထွက်လေကိုမမှတ်တော့ဘဲနဲ့ကဏ္ဍကိုပဲ1 2 3 4 5 6ဆိုဒီလိုလေးဝင်နေထွက်လေကိုသိတဲ့နဲ့ရည်သွားလို့ရှိလေပဲထိုးသူတော်ကောင်းသည်ဒါအာနာပါနကမ္မထံနဲ့ဒါသမာဓိထူထောင်တဲ့အပိုင်းမှာဒါအောင်မြင်နိုင်တယ်ပေါ့ကောင်းပြီအဲ့တော့ဒါရေတွက်တဲ့နည်းပေါ့ အဲ့လိုရေတွက်လိုက်လို့ရှိရင်ရေတွက်တဲ့နေ့ကိုဘလောက်ထိသုံးရမှာလဲပေါ့အဲ့တော့ဘလောက်ထိသုံးရမှာလဲဆိုတဲ့အပိုင်းမှာတော့ရေတွက်တာလေးကိုလွတ်လိုက်လို့စိတ်ကဝင်လေထွက်လေနေမှာငြိမ်တဲ့အထိသုံးရအဲ့တော့ဓောက်လျှောက်ကြီးဒီရေတွက်တဲ့နေ့ကိုဒါသုံးသွားမယ်ဒါလိုလည်းမဟုတ်ဘူးရေတွက်တဲ့နေ့လေးကိုကစိတ်ဒီဝင်လေထွက်လေပုံမှာထားမရတဲ့အခြေလေးမှာရေတွက်တဲ့နေ့လေးကိုသုံးသုံးလို့တော်တော်လေးစိတ်ကရေတွက်တဲ့ကဏ္ဍသင်္ချာလေးကိုလွတ်လိုက်ပြီမဲ့လေဝင်လေထွက်လေလေးပုံမှာ စိတ်ကငြိမ့်နေပြီဆိုခဲ့ရင်တော့အဲ့မှာဝင်လေထွက်လေဟိုဝင်လေထွက်လေကိုရေတွက်တဲ့နည်းလေးလွတ်ပြရတယ်လွတ်ပြီးတော့ဒါသူ့ဘာသူဝင်လေထွက်လေတွေကို လိုက်တင်နေမှတ်နေလိုက်တော့ဒီလိုနေရတယ်အဲ့တော့ဒါကတော့ရေတွက်တဲ့နည်းလေးကိုဦးဇင်းတို့သုံးတဲ့အပိုင်းပေါ့အဲ့တော့ဒီနေရာလေးမှာပေါ့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကပြောခဲ့တာလေးနဲ့ချိတ်ပြီးတော့ဒီမှာထပ်ပြီးနည်းနည်းလေးပြောခြင်းလေဖုဒအနုဘန္ဒနာနည်းကိုမသွားခင်ပေါ့အစင်လိုက်တဲ့နည်းလေးကိုမသွားခင်နည်းနည်းလေးပြောခဲ့ခြင်းအဲ့ဒါဘာလဲလို့ဆိုတဲ့အခါကျတော့ အဲ့လိုဝင်လေထွက်လေကိုမှတ်နေတဲ့အချိန်မှာသူတော်ကောင်းတယောက်ဒီဒါစစချင်းသူတော်ကောင်းတွေမှာဆိုတော့ဒါ45နာရီဝက်လောက်45မိနစ်လောက်ဆိုရင်ဒါခန္ဓာကိုယ်ကအနာကျင်တာတွေပေါ်တတ်တယ်။အဲ့ခန္ဓာကိုယ်ကနာကျင်တာတွေပေါ်ရင်တော့အဲ့နာမှုကျင်မှုတွေကိုလိုက်မှတ်ရအောင်။မမှတ်ရဘူးဆိုတော့မိမိကဒါတမာတိထူထောင်းနေတဲ့အပိုင်းဖြစ်တဲ့အတွက်ကြောင့်ဒါတမာတိဆိုတာကအာယုံတစ်ခုတည်းအပေါ်မှာစိတ်ကြရောက်ခြင်းကိုတမာတိလို့ခေါ်တာ။အဲ့တော့အာယုံတစ် ဟိုအာယုံဒီအာယုံတွေကိုစိတ်ကရောက်သွားမယ်နာလာကျင်နာတွေကိုရောက်သွားမယ်ဆိုလို့ရှိရင်မိမိကသမာဓိကလျော့ကျသွားမှာဖြစ်တယ်။သူ့အတွက်ကြောင့်ခန္ဓာကိုယ်ကနာလာကျင်နာတွေကိုမိမိကဒုချိန်မှာဒါလိုက်မမှတ်ရအောင်မမှတ်ရပဲနဲ့စပြီးတော့နာမှုကျင်မှုဖြစ်လာရင်တော့နာမှုကျင်မှုဖြစ်ကစားအခိုက်ကလေးမှာဒါကလည်းတိခံနိုင်တဲ့လောက်လေးတိခံပြီးတော့ဝင်ထွက်လေလေးကိုပဲစူးစမ်းမှတ်။ဝင်ထွက်လေလေးကိုမိမိကကောင်းကောင်းလေးတတိကနိုင်လို့စူးစမ်းမှတ်နိုင်ရင်အဲ့နာကျင်မှုတွေသူ့ပါသူအလိုလိုလေးပျောက် အဲအဲ့လိုမှနာကျင်မှုတွေကမပြောက်ဘူးသိပြီးတော့ပြင်းထန်လာတယ်နာကျင်မှုတွေကသိခံပေမဲ့လည်းသိပြီးပြင်းထန်လာပြင်းထန်လာလို့ဝင်လေတွက်လေကိုမှတ်ဖို့ရအနောက်ရှက်ဖြစ်လာပြီဆိုခဲ့ရင်တော့အဲ့ကြရင်တော့သူတော်ကောင်းကဩဒါဒေရိယာပုံပြောင်းမှုလူပြီးအဲ့ချိန်ကျမှခုနပြောတဲ့ဦးဇင်းတို့ခြေတော်ကလေးကိုရှင်းနောက်ထိုင်ထားတယ်ဆိုလို့ရှိရင်အဲ့ရှင်းနောက်ကိုပညာလေးပြောင်းပြီးတော့ထိုင်လိုက်တာမျိုးပေါ့သူမလည်းမိမထိုင်လေးပြောင်းထိုင်တာမျိုးပေါ့ဒါမျိုးလေးဒါအရိယာပုံပြီးနည်းနည်းလေးပြောင်းကြည့်အဲ့လိုပြောင်းကြည့်တဲ့အပိုင်းမှာတော့ ဝင်လေထွက်လေကိုမှတ်သားလျက်တနည်းအားဖြင့်ဝင်လေထွက်လေကိုအရိယာပုဂ္ဂိုလ်ကိုဖြည်းဖြည်းလေးပြောင်းလိုက်ပြောင်းလိုက်လို့ရှိရင်အရိယာပုဂ္ဂိုလ်ပြောင်းလိုက်တဲ့အတွက်နာကျင်မှုတွေကလည်းပြန်ပြီးပြေလျော့သွားမယ်ဝင်လေထွက်လေလေးပုံမှန်လည်းတတိကပြောင်းမသွားဘူးပေါ့တတိလေးကကတ်လျက်နဲ့မှတ်နေမယ်ဆိုသူသူတော်ကောင်းတွေမကြခင်ပိုင်းပဲဒါသမာဓိဒါဖြစ်လာမယ်ဒါကတော့ရေတွက်တဲ့နည်းကိုသုံးတဲ့အပိုင်းလေးနဲ့ပတ်သက်လို့ဆက်ချက်ပြောတာပေါ့ကောင်းပြီအဲ့လိုရေတွက်တဲ့နည်းလေးကိုသုံးလို့ခုနပြောသလိုစိတ်က ရေထွက်တဲ့နည်းလေးကိုတွတ်လိုက်လို့တမာတိကတတိလေးကဝင်လေထွက်လေပုံမှာပဲမြဲနေပြီဘူရောကောင်းသည်အဲရေထွက်တဲ့နည်းကိုတွတ်လိုက်ရေထွက်တဲ့နည်းကိုတွတ်ပြီးတဲ့အခါကျတော့ဒါနာနုဗန္ဒနာဆိုတာကနာနုဗန္ဒနာဆိုအစင်လိုက်တာဟောအစင်လိုက်တဲ့နည်းလေးကိုပြောင်းပြီးတော့သုံးရတယ်အဲ့တော့အစင်လိုက်တဲ့နည်းဆိုတာဘာပြောလဲဆိုဝင်လေလိုက်ရထွက်လေအဲ့လိုအစင်လိုက်ရအဲ့အစင်လိုက်မယ်ဆိုတာ ਨੇ ပတ်သက်လို့တဲ့ဝင်လွန်တက်လေကိုအစင်လိုက်တယ်ဆိုတာမှာဝင်လေ ကဲအတွင်းကိုလိုက်သွားတာမျိုးအပြင်ကိုလိုက်သွားတာမျိုးဒီလိုတော့မဟုတ်ဘူးတိတံမိတာမဲ့မှာဟောထာဂရာဒီဝိသုဒ္ဓိမဲ့ထာဂရာမှာဟောပြောထားတော့ဆိုတော့ဝင်လေခဲ့အစသည်နာသည်ရောအဆုံးအလေသည်ယင်ကြအဆုံးသည်ချက်ဆိုပြီးတော့ဒီလိုမျိုးအတွင်းကိုလည်းမလိုက်ရအောင်တို့တူပဲအထွက်ထွက်လေရဲ့အစသည်ချက်အလေသည်ယင်ကြအဆုံးသည်နာသည်ဝဆိုပြီးတော့နာသည်ဝနဲ့ဒီအပြင်ပေါ့ဆိုပြီးတော့ဒီလိုလည်းပဲထွက်လေနောက်ကိုလည်းမလိုက်ရဘူးတဲ့ဒါကိုလည်းသတိတစ်ချက်ကတ်ခဲ့ရအောင်အဲ့တော့ ဒီကရဏနီးပြီလို့နာနုကရဏနီးနဲ့အစဉ်လိုက်တဲ့နီးကိုတုံးပြီဆိုတဲ့သူတော်ကောင်းသည်ဒါဝင်လေခဲ့အတွင်းပိုင်းကိုလည်းပဲခနာကိုယ်တည်းကိုမလိုက်ရဘူးထွက်လေခဲ့အပြင်ကိုလည်းတောက်ချောက်တာမလိုက်ရဘူးအဲ့လိုလိုက်လိုက်လို့ရှိရင်ဘာဖြစ်မလဲတဲ့ဘာဖြစ်မလဲဆိုတော့အဲ့လိုပေါ့ဆိုကြပါစို့အစသည်နာသည်ပြအလဲသည်ယင်ကြရဲ့အဆုံးသည်ချက်အာထွက်လေခဲ့အစသည်ချက်အဆုံးသည်ယင်ကြအလဲသည်ယင်ကြအဆုံးသည်နာသည်ပြ တုံပေါ်အထက်နှုတ်ခမ်းများဒီလိုလျှောက်လိုက်နေမယ်ဆိုရင်ဘာဖြစ်လာမလဲဆိုတော့တပြေးပြေးနဲ့အဲယောဂီသူတော်ကောင်းဒီစိတ်တွေကပူပန်လာမယ်ခန္ဓာကိုယ်ကပူပန်လာမယ်ဒီလိုပူပန်လာပြီတပြေးပြေးနဲ့တမာတိကလျော့ကျသွားဒါကြောင့်မလို့ဒီလိုမလိုက်ရဘူးတဲ့မလိုက်ရပဲနဲ့ဘာလုပ်ရမလို့ဒီထိတဲ့နေရာလေးကပဲစောင့်ပြီးတော့မှတ်ရမှာအဲ့တော့ဒီနေရာမှာဦးဇင်းတို့ထိတဲ့နေရာလေးကစောင့်မှတ်တယ်ဆိုတဲ့အပိုင်းပေါ့အဲ့တော့အာနာပါနနဲ့ပတ်သက်လို့ဒါအာနာပါနကမ္မဋ္ဌာန်းဒီနေရာသတ်မှတ်ပေးထားတဲ့ကမ္မဋ္ဌာန်းတစ်ခုဖြစ်တယ် အဲ့တော့ဘယ်လိုသတ်မှတ်ပေးတာလဲဆိုတော့ဦးဇင်းတို့ဗုဒ္ဓဗုဒ္ဓောဂာတိပဏတတိဥပတပိတဝဘာဝနာဘာဝန်တတ်တိဝဘာဝနာသံပိစတိဆိုပြီးတော့ဒီလိုပြောထား။ဘာပြောတော့ဆိုတော့ဗုဒ္ဓဗုဒ္ဓောဂာတိပဏထိယာထိယာအယက်ပေါ့။အဲ့တော့ဟုတ်သုံးတော့ဦးဇင်းတို့ပြောခဲ့သလိုပေါ့။ထိတဲ့ဆိုတဲ့အပိုင်းမှာဦးဇင်းတို့နှာခေါင်းရှည်လို့ရှိရင်တော့ဒါထက်ဒီနှာသီးဝါကဒါထင်ရှားတာပေါ့။ကဲပြီးနှာခေါင်းတူခဲ့ရင်တော့ဦးဇင်းတို့ဒါအထက်နှုတ်ခမ်းပြားကဒါထင်ရှားလိမ့်မယ်။အဲ့တော့ဒါကတော့ဦးဇင်းတို့ဟို ရှေ့ဆရာတော်တွေကတော့ပြောတယ်ဗမာတွေကနှာခေါင်းတူတော့အထက်နှုတ်ခမ်းများမှာထင်ရတယ်ကလားတွေကအဲ့ဒါနှာခေါင်းရှိတော့နှာသီးဝမှာပြားမှာထင်ရတယ်လို့ဘယ်လိုတော့ပြောတာအဲ့တော့တို့တကကြီးဒီကမကြီးတွေမိမိအပေါ်မှာတော့မူတည်တာပေါ့ကိစ္စမရှိဘူးအဲ့တော့နှာသီးဝနဲ့ထုံတယ်နှုတ်ခမ်းများပေါ့နှစ်နေရာရှိတယ်ဘယ်နေရာမှာထင်ရှားထင်ရှားအဲ့ထိတဲ့နေရာလေးကစောင့်ပြီးတော့တတိန်ခပစ်တော်ဟာထိတဲ့နေရာလေးမှာတတိလေးထားတတိလေးထားပြီးတော့မှဘာအောင်တက်သေးပေါ့ အဲ့မှာတတိလေးထားပြီးတခါတဲ့အာနာပါနကမ္မဋ္ဌာန်းကိုပွားများနေတဲ့ပုဂ္ဂိုလ်မှာဘာဝနာတံပစ္စတိအာနာပါနတတိကမ္မဋ္ဌာန်းဘာဝနာတိပြီးပြီးပြည့်လုံလာတယ်အဲ့ဒါလေးတစ်ချက်ကိုမှတ်ရအောင်ထိတဲ့နေရာလေးကစောင့်ပြီးတော့မှတ်ရမယ်လို့ဒီလိုလေးလေးသဘောပေါက်ရအဲ့တော့ထိတဲ့နေရာလေးကစောင့်ပြီးမှတ်ရမယ်ဆိုတော့ဦးဇင်းတို့ကအာနာပါနမှာကဒီတမ္မာပိုင်းမှာ၄ချက်ဖြစ်တယ်ကဏနာနာနုဗန္ဒနာဖုတနာဆိုတဲ့နံပါတ်3ကအလိုလိုပါသွားတယ်အဲ့တော့ ဒီအနုမန္နနာနည်းကိုမှတ်လိုက်တာလေဖုဒနာနည်းကအလိုလိုပါသွားတယ်ဖုဒနာနည်းနဲ့ထပနာတို့တီးတန့်ဟောထားတာမရှိဘူးမရှိတဲ့အတွက်ကြောင့်မသိလို့ဒီဝင်လင်းတွန်းလေးတွေကိုအစင်လိုက်တော့မယ်ဆိုရင်ထိတဲ့နေရာလေးကစောင့်ပြီးမှတ်တဲ့အတွက်ကြောင့်ဖုဒနာနည်းရဲ့ဒါအကျုံးဝင်သွားပြီနောက်ထပနာဟောလာတဲ့ကာမတာဒီဇန်ဆိုင်တဲ့ကာမတာထပနာနည်းလည်းအကျုံးဝင်သွားတယ်အဲ့တော့ဒီညမှာနာနုမန္နနာနည်းကိုလိုက်လိုက်လို့ရှိရင်ဒါကြတဲ့နောက်ဖုဒနာနည်းနဲ့ထပနာနည်းကဒါကြတဲ့သူကသူ တိမ်ပြီးသားဖြစ်သွားတယ်လို့ဘယ်လိုလဲသဘောပေါက်ရ။ကောင်းပြီအဲ့တော့ဘုဇင်းတို့ဒါဒါအထာဂရာရဲ့အဖွင့်ပြချက်ဖြစ်တဲ့အတွက်ကြောင့်ပါဠိတော်ဟောစဉ်ကြီးကိုပြန်သွားမယ်။အဲ့တော့ပါဠိတော်ဟောစဉ်ကဘုဇင်းတို့ဘယ်လိုဟောတာလဲဆိုတော့ဒီကံဝအတ္တံတော်ဒီကံအတ္တမိတိပဇာနာတိရတဝအတ္တံတော်ရတအတ္တမိတိပဇာနာတိတဗ္ဗဂာယပရိဒံဝေဒီအတ္တတိတ်တမိတိတိတ်ကတိတဗ္ဗဂာယပရိဒံဝေဒီပတ္တတိတ်တမိတိတိတ်ကတိဆိုတဲ့ဒီနှစ်ချက်ပေါ့အဲ့တော့ဘာလို့တော့ဆိုတော့နံပါတ်1ကဒီကံဝအတ္တံတော် ရှည်ရင်ဝင်လေလေးကရှည်ရှည်တဲ့အတိုင်းဒီသိရထူစားရမယ်ဒီကံဝပတ္တတံဒီကံဝပတ္တတံတော့ဒီကံပတ္တတမိတိပဇာနတိဝင်လေထွက်လေထွက်လေလေးထွက်လေလေးကရှည်နေရင်ရှည်တဲ့အတိုင်းဒီသိနေရမယ်ဒါအရှည်ပေါ့ဟောနောက်တကဝင်လေလေးကရတ္တဝါတတံတော့ဝင်လေလေးကတိုးနေရင်တိုးတဲ့အတိုင်းဒီသိနေရမယ်ဝင်လေလေးကထွက်လေလေးကတူနေရင်တူတဲ့အတိုင်းလေးသိနေရမယ်ဟော အဲ့သိနေရမယ်ဆိုတော့ဝိနည်းတိုးတယ်ရှိတယ်ဆိုတာဘာပြောတာတော့ဘာပြောတာတော့ဆိုတော့အတ္တနာဝေသိနာကာလရဲ့အစွမ်းအဖြစ်အဲ့တော့ကာလဆိုတာကဆိုကြပါစို့ဝင်လေလေးကတော်တော်ကြာကြာလေးဖြစ်နေတယ်ဆိုရင်ဒါရှည်တယ်အော်ဝင်လေလေးကထွက်လေလေးကတော်တော်ကြာကြာလေးဖြစ်နေတယ်ဆိုရင်ဒါလည်းရှည်တယ်ပေါ့ပေါ်တော့ကဝင်လေကခက်မြင်မြင်လေးဖြစ်တယ်ခက်မြင်မြင်လေးဖြစ်ရင်ဒါကိုဝင်လေတူတယ်ဝင်လေလေးကထွက်လေလေးကခက်မြင်မြင်လေးဖြစ်နေဆိုဒါကိုလည်း ဝင်ထွက်လေတူတယ်လို့ဒီလိုမှတ်ရတယ်။အဲ့ဒါမှတ်တာကဦးဇင်းတို့ခုနပြောသလိုပေါ့ဒီထိတဲ့နေရာလေးကစောင့်ပြီးတော့ဝင်လေလေးဖြစ်နေကြာကြာလေးဖြစ်နေတာရှည်တယ်။ထွက်လေလေးကြာကြာလေးဖြစ်နေရှည်တယ်။ဒါပေမဲ့ဒီထိတဲ့နေရာလေးကပဲစောင့်ပြီးတော့မှတ်ရမယ်။ဒါရောသဘောပေါက်ရ။အဲ့တော့ဒီထိတဲ့နေရာလေးကစောင့်ပြီးတော့ဒီဝင်လေလေးကိုရှည်ရင်ရှည်တဲ့အတိုင်းဒီတူရင်တူတဲ့အတိုင်းဒီလိုပဲမှတ်ရ။ဒီနေရာမှာယောဂီက တက်တက်ကြီးရှည်အောင်လည်းမလုပ်ရအောင်ဒီထံရောက်ငါရှည်အောင်မှတ်မဟိဒီထံရောက်ငါတူအောင်မှတ်မဟိဒီလိုလည်းမလုပ်ရအောင်သူ့တဘာဝအတိုင်းပဲဝင်လေထွက်လေလေးကိုပဲအရန်ကိုသူ့တဘာဝအတိုင်းလေးထားပြီးတော့ကိုပုံမှန်လေးအသက်ရှင်နေမယ်ကြာကြာလေးဖြစ်နေဒါကိုရှည်တယ်ဟောခက်မြန်မြန်လေးဖြစ်နေမြန်လေးဖြစ်နေဒါတူတွေဒီလိုလေးမှတ်နေရမှတ်တဲ့အခါမှာခုနထိတဲ့နေရာလေးကစောင့်ပြီးမှတ်နေရမယ်ဆိုတာလေးကိုလည်းဒါသဘောပေါက်ရအောင် အဲ့လိုမှတ်တဲ့အပိုင်းမှာဝင်လေထွက်လေကိုခုလိုအရှိတူလေးကြောင်းတဲ့အပိုင်းမှာလည်းဒါနမိတ်ပေါ်အဲ့လိုနမိတ်ပေါ်လို့ရှိတယ်ဒါဒီပေါ်သည်ဖြစ်စီမပေါ်သည်ဖြစ်စီနမိတ်ပေါ်သည်ဖြစ်စီမပေါ်သည်ဖြစ်စီသူတော်ကောင်းအောင်နောက်တစ်ဆင့်ကိုတစ်ခါတက်ရမယ်ခုနတပ္ပကာယပတိတံဝတိအတ္တဒိဋ္ဌမတိတေကတိတပ္ပကာယပတိတံဝတိပတ္တဒိဋ္ဌမတိတေကတိဆိုတဲ့ဝင်လေခဲ့အစလည်းအဆုံးကိုသိအစဒါသိအောင်ကြိုးစားမယ် တည်အောင်ကျင့်မယ်ထွက်လေကအစလည်းဆုံးကိုတည်အောင်ကျင့်မယ်ဆိုပြီးဒါတစင်တက်ပြီးတော့ကျင့်ရအဲတစင်တက်ပြီးကျင့်တဲ့အပိုင်းမှာခုနအစလည်းဆုံးဆိုတာစောစောကပြောသလိုပဲဒါဝင်လေရဲ့အစဒီနာဒီဝါအလဲဒီယင်ချိုင်းအဆုံးဒီချက်ဆိုဒီလိုမျိုးအစလည်းဆုံးကိုမှတ်ရတာမဟုတ်ပဲနဲ့ဝင်လေကိုတော့ရှောက်ပေါ့စဖြစ်တဲ့အချိန်ကြီးထိတဲ့နေရာလေးကအဆောင်စဖြစ်တဲ့အချိန်လေးကနေစပြီးတော့ဆုံးသွားတဲ့အထိဝင်လေလေးကိုလည်းထို့သူပဲစဖြစ်တဲ့အချိန်လေးကနေစပြီးတော့ဆုံးသွားတဲ့အထိ တောင်းလျှောက်ကလေးသိနေခြင်းဒီအဲ့ဒါဝင်လေခဲအရှိတူသိအောင်ကြိုးစားနေရင်ကနေပြီးတော့အစလည်းဆုံးသိအောင်ကြိုးစားတာဒီခါလေးနဲ့အတူတူပဲဖြစ်သွားအဲ့တော့နောက်ဆုံးမှာတော့ဒါဦးဇင်းတို့လုပ်ငန်းခွင်ကြီးကတက်တက်ပြောကြမယ်ဆိုရင်စစချင်းမှာဝင်လေထွက်လေလေးကိုမှတ်တယ်ဒီနာသီဝနဲ့အထက်နှုတ်ကမ်းများဆိုတဲ့ထိတဲ့နေရာလေးကိုတော့မလွတ်နဲ့ထိတဲ့နေရာလေးကိုမလွတ်ဘဲနဲ့ဝင်လေထွက်လေလေးကိုတောင်းချောင်းမှတ်နေလို့ရှိရင်တတိကအားကောင်းလာပြီဆိုရင်ကိုကအရင်ကြီးမကြိုးစားအဲဝင်လေထွက်လေကိုတောင်းချောင်း အစအလေအရှိတူကိုလည်းမိမိကသိနိုင်တယ်ရှိရှိတဲ့တိုင်းလေးတောက်ချောက်မိမိကသိလိမ့်မယ်တိုးရင်တိုးတဲ့အတိုင်းလေးမိမိကသိနိုင်မယ်သိအောင်လည်းမိမိကကြိုးစားရဟောနောက်တခါထို့တူပဲအဲ့ဝင်လေထွက်လေလေးကိုတခါတည်းနောက်လျှောက်စဖြစ်တဲ့အချိန်လေးကနေစပြီးဆုံးသွားတဲ့ဒီအထွက်လေလေးကိုလည်းစဖြစ်တဲ့အချိန်လေးကနေစပြီးဆုံးသွားတဲ့ဒီနောက်လျှောက်မိမိကသိအောင်ကြိုးစားနေလိုက်လို့ရှိရင်ဒါဝင်လေကအစအလယ်ဆုံးကိုသိအောင်ကြိုးစားတယ်လို့ပြောတာအဲ့တော့ဒီနေရာမှာခုနပြောသလိုပေါ့ ဝေလီကိုအရှိအတူမှတ်ခြင်းအစအလယ်ဆုံးဒီလိုမှတ်နေခြင်းဒီထိတဲ့နေရာကိုတို့တကကြီးတွေတကမကြီးတွေလွတ်ရမလားမလွတ်ရဘူးလားမလွတ်ရပါဘူးခင်ဗျာမလွတ်ရဘူးထိတဲ့နေရာလေးကိုမလွတ်ဘဲနဲ့ထိတဲ့နေရာလေးကစောင့်ပြီးတော့အဲ့လိုဝင်လေခဲ့ရှည်မှုဒုံမှုလေးကိုတောက်လျှောက်တည်အောင်ကြိုးစားတယ်လို့ဝင်လေခဲ့အစလည်းဆိုလေးကိုလည်းတောက်လျှောက်ကြိုးစားရင်ဒီဘိုင်းမှာနမိတ်ပေါ်နိုင်တယ် အဲ့လိုနမိတ်ပေါ်ရင်လည်းပဲဒါမိမိကနမိတ်ပေါ်ရင်လည်းပဲပေါ်ဒီဖြစ်စီမပေါ်ဒီဖြစ်စီနောက်တစ်ဆင့်ကိုထပ်ပြီးသွားရအောင်အဲ့ဒါကတော့ဗာလဲလို့မိတဲ့အခါကျတော့ဝင်လေထွက်လေကိုငြင်းအောင်ငြင်းအောင်ကျင့်ရင်းမယ်အဲ့တော့ဝင်လေထွက်လေလေးကိုတပြေးပြေးနဲ့တိမ်မွေ့တော့တိမ်မွေ့တော့ဒါမိမိကကြိုးစားဒါကြိုးစားနေဆိုတဲ့အပိုင်းလည်းမိမိကအရင်ကြီးကြောင်းကြစိုက်နေတရားတော့မလို့ဘူးမိမိကတမာတိလေးဖြစ်လာတာနဲ့တပြိုင်တည်းဒီဝင်လေထွက်လေကသူ့အတူအလိုလိုလေးတိမ်မွေ့တော့တိမ်မွေ့တော့ပြီးနောက်ဆုံးမှာတော့ဒီဝင်လေထွက်လေကခုနငြင်းအောင်ငြင်းအောင်ဆိုတဲ့ပတ်မှာ ငိမ့်သွားတဲ့အပိုင်းပေါ့ငိမ့်သွားတယ်ဆိုတော့လုံးလုံးဝင်လေးထွက်လေးမဖြစ်တော့တာကတော့ဦးဇင်းတို့ အာနာပါနကိုတော်တော်အောင်မြင်လို့သုတ္တရဇံတော်ရောက်သွားပြီဆိုတော့ဒါသုတ္တရဇံဝင်စားနေတဲ့ပုဂ္ဂိုလ်တယောက်ဝင်လေးထွက်လေးကဒါမဖြစ်တော့ဘူးပေါ့အဲ့ဒီကိုဒါသွားကြရအောင်အဲ့တော့ဒီညမှာတော့ဒီနေ့ဦးဇင်းတို့ဒီအာနာပါနက၄ချက်ဖြစ်တဲ့ကဏနာနီးပေါ့ရေတွက်တဲ့နီးကနေပြီးတော့နာနုဘာနာနာလို့ခေါ်တဲ့အစဉ်လိုက်တဲ့နီးလေးပေါ့အဲ့အစဉ်လိုက်တဲ့နီးဒီတခါတည်းဝင်လေထွက်လေကအရှိတူမှာဟောအစအလေအစိုးမှာဟောတခါတည်းပါသွားတယ်ဒါအစဉ်လိုက်တဲ့နီး အဲ့ဒီအစဉ်လိုက်တဲ့နည်းလေးနာနုပါဏနာနည်းကိုအနုပါဏနာနည်းကိုအစဉ်လိုက်အစဉ်လိုက်တဲ့နည်းလေးကိုသုံးလိုက်တာလည်းတပြည့်နဲ့လေဖုဒနာနည်းလည်းတခါလေအကျုံးဝင်သွားပြီနောက်နမိတ်တွေပါလေရလို့မိမိကဇံရသွားပြီဆိုတာထပ်ပနာနည်းလည်းတခါလေအကျုံးဝင်သွားပြီဖြစ်တယ်လို့ဒီလိုယောဂီသူတော်ကောင်းကသဘောကျနှိမ့်ချရမှာဖြစ်တယ်အဲ့တော့ဒီညမှာဦးဇင်းတို့စက်ပြီးပြောစရာရှိတော့ခုနဒီအာနာပါနာကိုအခုကဲ့သို့ပေါ့ဒါပွားများတဲ့အပိုင်းမှာဥပမာလေးတွေနဲ့ပေါ့ဒါဇံကိုကူးတဲ့အပိုင်းနဲ့ ဒီနာနုဗန္ဒနာနီးမှာပြထားတဲ့ဥပမာလေးတွေကဇံကူးတဲ့အပိုင်းကိုတော့ဦးဇင်းတို့နောက်တစ်ပတ်မှာသွားကြရအောင်ပေါ့အဲ့တော့ဒီမှာဒီနေ့တော့ဒီအာနာပါနကဒေးချက်ဖြစ်တဲ့ခန္ဓာနီးကနေစပြီးတော့အနုဗန္ဒနာနီးအဲအနုဗန္ဒနာနီးကနေပြီးတော့ခုနပုဒနာနီးနဲ့ထဗနာနီးကတခါလေးအကျုံးဝင်သွားတယ်လို့သဘောကျပြီးတော့ကုတော်ကောင်းတယောက်ဒီဒီအာနာပါနနဲ့ပထမစတုကနဲ့တမာတိဒီကိုထူထောင်ပြီးစိတ်တဝိတ္တုဒီကိုရအောင်ပေါ်များတို့နိုင်ကြပါစေစိတ်တဝိတ္တုဒီရပြီးတဲ့နောက် ယတိဝိတုဒ္ဓိသင်္ခါဝိဒနာဝိတုဒ္ဓိတို့နဲ့တကဝါပရိပဒဉာဏဒသနာဝိတုဒ္ဓိပိုင်းကနေပြီးတော့မက္ကမက္ကဉာဏဒသနာဝိတုဒ္ဓိပိုင်းဒီဝိပဿနာဉာဏ်လေးကိုရင့်ကျက်အောင်ပွားများအားထုတ်နိုင်ပြီးတော့ဝိပဿနာဉာဏ်လေးကအစုံမှာမဉ္ဇဉ်ပူဉ္ဇဉ်ကိုစိုက်သည့်အတီးကျင့်ကြံကြိုးကိုအားထုတ်နိုင်ကြကုန်ရာတည်းသာသာသာသာသာ ဟုတ်ကဲ့ကျွန်တော်ခန္ဓာစဉ်3ရက်ဆရာတော်ကနေပြီးတော့ဝိပဿနာကမ္မထာတရားများပြတ်တာတရားထိုင်ခြင်းဖြစ်ပါတယ်ဆရာတော်မှပြီးတော့ဝိပဿနာကမ္မထာများပြတ်တာဒီပိုင်းတောက်ခံလျှောက်ထားပါသည်ဖြစ်အဲတော့အပိုင်းလေးမှာတော့ပြောရတာဒီဒီဒီဒီဒီဒီပေါ့ဒီရောက်စေ ကမ္မထံပေါ့မိရောက်တဲ့ကမ္မထံတွေကိုဝိပဿနာပိုင်းရောက်နေတဲ့သူတော်ကောင်းများကလည်းဒါဝိပဿနာတရားတွေဆက်လက်ပွားများအားထုတ်ကြပါတကယ်၍ပရိသသမုပ္ပါပိုင်းရောက်နေတဲ့ပုဂ္ဂိုလ်ချင်းလည်းပရိသသမုပ္ပါကြောင့်ကျိုးဆက်မှုတွေကိုဆက်လက်ကြိုးစားအားထုတ်စီပြန်ပွားများကြပါတကယ်၍ဉာဏ်ကမ္မထံတွေယုတ်ကမ္မထံတွေရောက်နေတဲ့သူတော်ကောင်းများဖြစ်ကြရင်လည်းတို့မိမိပွားများအားထုတ်စေဖြစ်တဲ့ကမ္မထံတွေကိုဆက်လက်ပွားများအားထုတ်နိုင်ပါလေ ရင်းအလုံးမှငိုလို့သမထကမ္မထံကိုပွားများအထုံနေတဲ့သူတော်ကောင်းတွေဇာသမာကြီးတွေကိုရောက်တဲ့အထိပွားများအထုံနိုင်တဲ့သူတော်ကောင်းတွေဖြစ်ခဲ့ရင်လည်းမိမိပွားများအထုံတဲ့ဖြစ်တဲ့ဇာသမာကြီးတွေကိုဆက်လက်ပွားများအထုံနိုင်တယ်။အဲလိုမို့လို့ဒီသမထဘိုင်းကိုခုမှစပြီးအသစ်တဲ့သူတော်ကောင်းအတွက်တော့နောက်ဦးဇင်းတို့ဟောလက်စာဖြစ်တဲ့အာနာပါနကမ္မထံလေးကိုဒီမှာပဲဆက်လက်ပြီးနှလုံးသွင်းကြအောင်ဆို။အဲတော့ဒီညမှာ အာနာပါနကမ္မထံကိုဒါအခြေခံစပြီးတော့အတုတဲ့သူတော်ကောင်းဖြစ်ခဲ့ရင်ဒီအာနာပါနကမ္မထံလေးကိုဒါဒီဝါနဲ့ထည့်နှုတ်ကမ်းကြမှာတတိလေးကပြီးတော့မိမိကဩဒီဝင်လေထွက်လေလေးကိုသိနေတဲ့အခါငါတဏ္ဍမှာတမ္မာဒိဋ္ဌိဖြစ်နေတယ်လောကီတမ္မာဒိဋ္ဌိဉာဏ်ဖြစ်နေတယ်ဝင်လေထွက်လေလေးကိုသိနေတဲ့အခါ ဘောနောတကဝင်လေထွက်လေလေးကိုသိအောင်ကြံစီပေါ်များနေတာကဒါသံဃာသင်္ကပ္ပဘောနောတကဝင်လေထွက်လေလေးကိုသိအောင်ကြိုးစားနေတာကဓမ္မဝါယမဝင်လေထွက်လေလေးပေါ်မှာရနေတာဝင်လေထွက်လေအယုံလေးကြောက်ပြတ်မသွားအောင်တတိယနေတာကဒါဓမ္မတတိဒါဝင်ထွက်လေအယုံလေးတစ်ခုရဲ့ပေါ်မှာစိတ်ကြောက်ရောက်နေတယ်ဝင်ထွက်လေတွေကိုဒီဆိုင်မမကလေးသိနေခြင်းကဒါဓမ္မဓမ္မတိဒီလောကီမကလေးငါးပါးငါးတဏ္ဍ ဖြစ်နေတယ်ဒီလိုသဘောကျတယ်နှိမ့်ချကြရအဲလိုနှိမ့်ချပြီးတော့ဝင်လေထွက်လေတွေကိုပွားများအားထုတ်တဲ့ဘိုင်းမှာသူတော်ကောင်းတွေအနေနဲ့ဒါအခက်ခဲနေပါခက်ခဲကြုံလာနိုင်တယ်အဲတော့အထူးသဖြင့်တော့ဒီအာနာပါနကိုပွားများအားထုတ်တဲ့သူတော်ကောင်းတွေမှာစစချင်းမှာ စိတ်မငြိမ်လို့ခုနလိုရေတွက်တဲ့နေကိုသုံးရတာရှိပြီလေဒီလိုလေးပွားများအထုတ်တဲ့သူတော်ကောင်းတွေလည်းဒါဖြစ်တော့လေဝင်နေတွေ့လေးအာရုံလေးပေါ့စိတ်ကတော်တော်လေးငြိမ်အောင်ထားနိုင်တွေ့ရအဲဒါပေမဲ့အဲ့ဝင်နေတွေ့လေးအာရုံလေးပေါ်မှာစိတ်ကတော်တော်လေးငြိမ်သွားပြီဆိုတဲ့အပိုင်းမှာဝင်နေတွေ့လေးအာရုံလေးကတပြည့်ပြည့်နဲ့တိမ်ငွေ့သွားတိမ်ငွေ့သွားတဲ့အပိုင်းမှာယောဂီကမှတ်သားရခက်ဒီတိမ်ငွေ့တဲ့ဝင်နေတွေ့လေးလေးကိုသိအောင်ကြိုးစားနေရတဲ့အပိုင်းမှာခက်ခဲရှိတယ် အဲ့လိုအခက်အခဲရှိတဲ့သူတော်ကောင်းတယောက်အနေနဲ့တော့ဒါရီမာဝင်လေထွက်လေကပျောက်သွားတယ်ဒီလိုမျိုးလေးဒါအထီးပေါ့သူတော်ကောင်းကဆိုရင်သိဖြစ်လာတော့ဝင်လေထွက်လေလေးကမှတ်မရတော့ဝင်လေထွက်လေဒီပျောက်သွားပြီငါမှဝင်လေထွက်လေမရှိတော့ဘူးဒီလိုလေးတွေးတတ်အဲ့သူတော်ကောင်းအတွက်တော့ဒါမိမိကဝင်လေထွက်လေမရှိတာမဟုတ်ဘူးငါကတတိဝရိယအားနေလို့ လူတွေစင်ကြီးอ่ะအဲ့တော့ဦးဇင်းတို့ဝင်လေထွက်လေဝင်လေထွက်လေဒါမဖြစ်တဲ့ပုံကူတွေပါဥမာအမိဝမ်းထဲမှာနေတဲ့ပုံကူတွေတဲ့ဒါဝင်လေထွက်လေမရှိဘူးအသက်မရှိဘူးပေါ့ဟောနောက်တကားတည်သွားတဲ့ပုံကူဒါအသက်မရှိဘူးပေါ့ဟောနောက်တကားတတိမိန်မျောနေတဲ့ပုဂ္ဂိုလ်ဒါလည်းပဲ အသက်မရှိဘူးပေါ့ပြီးတော့ပြန်ပြီးတော့ပြောကြရအောင်အဲဝင်လေထွက်လေကအမိဝမ်းထဲမှာရှိနေတဲ့ပုဂ္ဂိုလ်ကြီးအသက်မရှိဘူးနောက်ရေနစ်နေတဲ့ပုဂ္ဂိုလ်အသက်မရှိဘူးနောက်တစ်ခါတတိမေးလျော့နေတဲ့တတိမေးမျောနေတဲ့ပုဂ္ဂိုလ်လည်းအသက်မရှိဘူးဟောနောက်တစ်ခါတည်သွားတဲ့ပုဂ္ဂိုလ်တည်သွားရင်လည်းအသက်မရှိတော့ဘူးနောက်သရုတ်ဇံကိုဝင်စားနေတဲ့ပုဂ္ဂိုလ်ဒီလည်းအသက်မရှိဘူးနောက်ဂျမားတွေအသက်မရှိဘူးနိရောဓသမဘဝင်စားနေတဲ့ပုဂ္ဂိုလ်တွေ နာဂနဲ့ရဟန္တာသူတော်ကောင်းတွေယောဒသမကအဝင်စားရင်အသက်မရှိဘူးအဲ့ဒီမှာဒါမိမိကမပါဘူးဒါမိမိဒီမိဝမ်းထဲမှာရှိနေရလည်းမဟုတ်ဘူးယဉ်နေနေရလည်းမဟုတ်ဘူးတတိမေမျောနေရလည်းမဟုတ်ဘူးသိသွားတာလည်းမဟုတ်ဘူးသုဒ္ဓဇံဝင်စားနေရလည်းမဟုတ်ဘူးဒီမှာလည်းမဟုတ်ဘူးနိရောဓသမဘဝင်စားနေရလည်းမဟုတ်ဘူးဆိုရင်မိမိမှာအသက်ရှင်နေတယ်အသက်ရှင်နေရင်ဝင်ထွက်လေးတွေကရှိတယ်အဲ့တော့မိမိရဲ့တတိဝိရိယကြီးအားနေလို့ဝင်ထွက်လေးတွေကိုမသိတာ ဒီလိုဆင်ခြင်ပြီးတော့အဲနောက်ဆုံးမိမိတွေ့ခဲ့ဆိုကြပါစို့စမြုံလေးထွက်လေတွေကိုမှန်ရင်လာသေးဘူးနဲ့အထက်နှုတ်ကန်းကြဒီနေရာမှာမိမိကတွေ့တယ်ဆိုကြပါစို့ဥမာအထက်နှုတ်ကန်းများမှာတွေ့နေတဲ့သူတော်ကောင်းတယောက်တော့ဝင်ထွက်လေတွေကိုအထက်နှုတ်ကန်းများမှာတွေ့အပြည့်ပြည့်ဝင်ထွက်လေတွေကတင်ပွေသွားတဲ့အချိန်မှာမိမိကဝင်ထွက်လေတွေကိုဟိုမှတ်လို့မရတော့ဘူးပြောက်သွားတဲ့အချိန်မျိုးရှိရင်အဲ့ဒီအချိန်မှာအဲ့ဒီနောက်ဆုံးတွေ့ခဲ့တဲ့ဒီအထက်နှုတ်ကန်းများနေရာလေးမှာပဲတတိလေးကိုကပ်ပြီးတော့စောင့်နေတာ စောင့်နေလိုက်လို့ရှိရင်မိမိစိတ်ကအတော်တန်နေငြိမ်ပြီးတော့အေးချမ်းချမ်းလေးဖြစ်သွားရင်အဲ့ဒီမှာပုံလေးတွေ့လေးလေးကိုပြန်ပြီးတော့တွေ့လေအဲ့တွေ့တဲ့အခါမှာတော့အင်တာသိမ်မှုတဲ့ဝင်လေးတွေ့လေးလေးကိုတွေ့မှာဖြစ်အဲ့လိုတွေ့တဲ့အခါမှာအဲ့သိမ်မှုတဲ့ဝင်လေးတွေ့လေးလေးကိုပဲလိုက်ဒီနေမိမိကစိတ်ကိုအေးအေးလေးထားပြီးတော့တက်မှန်ဒါနဲ့ဆိုင်တဲ့တမာရီကိုမိမိတို့ရကြမှာဖြစ်တယ်ဒါကြောင့်မလို့သူတော်ကောင်းဒီအလုံးစုံသူတော်ကောင်းတွေဒီလိုလေးတွေ့လေး ဆိုတဲ့အာယုံတစ်ခုတည်းအပေါ်မှာမိမိတို့စိတ်ကိုကြိုးစားထားခြင်းအပြင်စိတ်တော်ဝိတ္တုတိကိုလည်းဖြစ်ခြင်းရရောက်တယ်အာနာပါနပထမပထမစတုကလို့လည်းအောင်ကြိုးစားမယ်ဒီလိုပေါ်ကြဝါညာအထုကြအောင်ဆို ခန္ဓာပြင်ငါရဆရာတော်အားမိကမြမေးမြန်းခြင်းနဲ့ဆရာတော်မှပြန်လဲဖြေကြားပေးခြင်းပဲဖြစ်ပါတယ်ဆရာတော်အားမိကမြမေးမြန်းရှိပါကကိုယ့်ရဲ့မိုက်ခရိုဖုန်းလေးကိုအန်မြူလုပ်ပြီးတော့လွတ်လပ်စွာလျှောက်ထားနိုင်ကြပါတယ်ရှင်ပြတပည့်တော်တခုမေးလို့ပါတယ်ဗျာအာယောဂီဝဆရာပုဂ္ဂိုလ်ဟာအရူပါ ဇန်တွေကိုဝင်စားနိုင်တဲ့ပုံကူဖြစ်တယ်ဆိုလို့ရှိရင်14မျိုးသောအချင်းရတွေကိုရှုရတယ်လို့တပည့်တော် ကြားဘူးပါတယ်ခင်ဗျဆိုတော့အဲ့14မျိုးသောအချင်းရတွေကိုသိချင်လို့ရှိရင်ဘယ်စာအုပ်ကိုဖတ်ရပါမလဲခင်ဗျဘုမလူဖတ်ချင်တော့မင်းတို့ဟောကြတော့ကတော့သူအဲ့ဒါကိုဒီစာအုပ်ထဲတော့ထည့်မရေးဘူးမင်းတို့ဒီတကယ်ရှုတဲ့ယောဂီတွေကိုဆရာတော်ကစာပေထုတ်ပြီးပြီးတာရှိ အဲ့မှာတော့၁၄မျိုးသောအချင်းရာဒီကိုဖတ်လို့ရတယ်သို့မဟုတ်လို့ရှိရင်ဝိတ္တုတိမဟိုပမာပြန်ရှိနော်အဲအဲ့ဒီမှာလေဘိညာဉ်ကန်းမှာဘိညာဉ်ကန်းရောက်လို့ရှိအဲ့ဒီမှာဖတ်လို့ရတယ်။အိုးဖောင်းဆရာတော်ရဲ့ဘဲစာအုပ်လေဖေရ။၁၄မျိုးသောအချင်းရာပါတယ်စာအုပ်က။အဲအဲစာအုပ်ထဲမှာပေါ့ဆရာတော်ကဒီတိတက်ပေါ့တကယ်ရှိခွင့်ရတဲ့ယောဂီကမှအဲ့ဒီ၁၄မျိုးသောအချင်းရာကို သူတို့ print ထုတ်ပြီးတော့ဝေပေးတာ။အော်တိတ်ပါဗျာ။ဒီလိုမျိုးဟောပြီးလို့ဒီဒကာကြီးနဲ့တိုင်ရင်းပြီးတော့အဲ့ဒါလေးကိုဟိုဒီပုံမှာဖြစ်ဖြစ်တင်ပေးလိုက်တယ်။ဆက်လေးမျိုးတော့ချင်းရအောင်။ဟုတ်ပါဗျာ။အာမေကွန်နောက်တစ်ခုကကြတော့အရူပဝဇရာအမ်အရူပဇန်တွေကိုဝင်စားနိုင်တဲ့ယောဂီဝဇရာပုဂ္ဂိုလ်ကဟိုမတ်ကြပြီးသားပုဂ္ဂိုလ် ဖိုလဲဝင်စားနိုင်တဲ့ပုံကူဖြစ်လို့ရှိရင် तू ကစစချင်း तू ဖိုဝင်စားခြင်းနဲ့စိတ်ဖြစ်လာတာနဲ့ချက်ချင်းပဲတခဏအတွင်းဟိုဖိုဝင်စားနိုင်တာလားဒါမှမဟုတ်ရင် तू ရှုမှတ်နေတဲ့စိတ်ကမှသစင်ဖိုဝင်စားတာလားဖေအဲ့လိုအစစ်နေရှိလားဒါမှမဟုတ်ချက်ချင်းဝင်စားခြင်းနဲ့စိတ်ဖြစ်တာနဲ့ချက်ချင်းဝင်စားလို့ရသလားဖေအစဉ်တိုင်းတော့ဝင်စားတာအစဉ်တိုင်းဆိုတော့ဒီပလတ်သမာသောဝင်စားဖို့အတွက်ကို ဝိပဿနာရှုရတာဝိပဿနာပြန်ရှုရတာဟိုနိရောဓသမာဘတ်ကြမှာတော့သူကဒီစတုဒ္ဒဇံထိသွားဒီဘက်ကဖိုးကြဖို့အတွက်ကတော့သူကဖိုးဝင်စားဖို့အတွက်ကတော့သူကဒီဝိပဿနာဉာဏ်ကိုပြန်ရှုဆိုကြပါစို့ဥပမာဒီဇံမရတဲ့ဟိုသူတော်ကောင်းဖြစ်ရှင်တာမှာသူကဝင်စားလို့ရကိုယ်ကိုလေဖလားသမာဘတ်ကိုဝင်စားလို့ရအဲ့တော့ ဝိပဿနာကိုစတင်ကြစတင်ကြပြန်ပြီးတော့ရှုလို့ရှိရင်အဲဒီတော့ဒီပုံစောကြတဲ့အခါဒါပုံဝင်လာတာပေါ့အဲတော့ဒီဇန်ဒီကိုမရလည်းပဲပုံကတော့ဝင်လာလို့ရဆိုတော့အဲ့ဒီစပြီးတော့သူထိုင်မယ်လို့စဉ်းစားလိုက်တာ ਨੇ ဥမာဆိုရင်9မိနစ်လောက်အတွင်းကိုတထင်းဖို့ဝင်စားလို့ရလားဗျာဒါမှမဟုတ်ရင်အဲ့လို ဒီတက်ပူကြနိုင်လားဖေ။အဲ့ဒါကတော့ကျွမ်းကျင်မှုကျွမ်းကျင်မှုပေါ်မူတည်တာပေါ့။ဟိုတကယ်လေ့ကျင့်ထားတယ်၊ပြီးကျင့်ထားလို့ရှိရင်တော့မကြောက်ဘူးပေါ့။မကြခင်မှာအချိန်ရန်ကြီးမပေးအောင်အချိန်ရန်ကြီးမပေးရပဲနဲ့ဒါနည်းနည်းစနေနဲ့ဝန်စားလို့ရတာ။အဲအဲ့ဒါကတော့ဒီယောဂီသူတော်ကောင်းတွေနဲ့ပဲဆိုင်တာပေါ့။တဝူးချင်းစီနဲ့ဆိုင်တယ်။သူကကျွမ်းကျင်မှုလေ့ကျင့်ထားမှုအဲ့ပုံကိုတည်ပြီးတော့အနေအမြန်တော့꽈တယ် ဟိုအချိန်ဘလောက်မှဟိုကြာရလဲဟိုဒီဓမ္မကဝင်စားလို့ရတယ်ဆိုတာမျိုးတော့အမှန်ချက်မရှိဘူးမိမိရဲ့ကြွတယ်လို့လိမ္မာလို့ပုံကြည့်တယ်ပါဗျာ so तू ကဝိပဿနာဖို့လဲဝင်စားပြီးပြီဒါပေမဲ့ဆရာတော်ကတရားပြန်ပေးရခါမှာစနည်းမျိုးသောအချင်းရအောင်ပြန်ရှုဆိုပြီးတော့ဆရာတော်ကအဲ့လိုခိုင်းတက်လာဗျာ။ အဲအဲ့ဒါကလည်းမျိုးရှိတယ်ဒီ14မျိုးသောအချင်းရာကခုနပြောသလိုကိုဒီအဘိညာဉ်ကိုဟိုသွားတဲ့အပိုင်းမှာကြာသူကတမာရီယာနံပါတ်1ပေါ့တမာရီယာပုံကောင်းတယ်14ရိုးရိုးဒီဟိုတမန်ကျန်တမာဘတ်7ပါးပေါ့တမာဘတ်7ပါးကိုရိုးရိုးရှုတဲ့တမာတိတဲ့14မျိုးသောအချင်းရာကိုရှုပြီးတော့ရတဲ့တမာတိကပို့ပြီးတော့အားကောင်းအဲ့တော့တမာတိကိုအားကောင်းစေခြင်းကကျွန်တော်နောက်တစ်ခုကတော့ခုနက ဒီအဘိညာဉ်လမ်းကိုလို့ရှိရင်ဒီကလေးမျိုးတော့အောင်ပါအဲ့တော့ဝိညာဉ်ပိုင်းတွေလည်းမရှိစေခြင်းတဲ့အတွက်ကြောင့်ဒီကလေးမျိုးတော့အချင်းရအောင်သင်ပြီးနောက်တစ်ခုကတော့ပရိသတ်သမုပ္ပတ်ပေါ့ပရိသတ်သမုပ္ပတ်ရှုတဲ့အခါမှာလည်းဒီတမာရီအားကောင်းတဲ့ယောဂီတွေကပရိသတ်သမုပ္ပတ်ကိုရှုရတဲ့အပိုင်းမှာအင်မတန်ဟိုသင်ပေးရတဲ့ပုံကြာသမားအတွက်ကောတကယ်ရှုတဲ့လူကောင်းအတွက်ကောအင်မတန်မှလွယ်ကူတဲ့အတွက်ကြောင့်လည်း အာဒီ၁၄မျိုးသောအချင်းရာကိုသင်ပေးခြင်းဖြစ်တယ်။အဲ့လိုသင်ပေးတာကတော့ခုနအမေရမှပြန်သင်ပေးတယ်၊ကိုရမှပြန်သင်ပေးတယ်အဲ့လိုမျိုးဒီနောက်ပိုင်းမှာတော့ကျွန်တော်2015ပေါ့2015ဆရာတော်မေမြို့မှာပြန်ပြီးတော့ဟိုသတင်းစာ3နဲ့ဟွာရင်းကစာပြီးဆရာတော်ကတော့ဒီ၁၄မျိုးသောအချင်းရာကိုဒီဓမ္မရီမှာအောင်မြင်မြင်နဲ့မာဘတ်ရှင်ပါကိုအထုတ်တိုင်းတဲ့ယောဂီတွေအားလုံးကိုအဲ၁မျိုးသောအချင်းရာကိုသင်ပေးတယ်။အဲ့ဒါပြီးတော့မှဆရာတော်က ရုပ်တည်ဉာဏ်တွေကိုရှုပြီးတော့ဒီပရိယသမုပ္ပါရှုဘက်ကိုပြန်သင်ပေးအဲ့ဆရာတော်ဒီမနုဇံကမှာနည်းနည်းလေးဟိုကိုတော့ကတော့ဒီသမထဆိုသမထကိုရိုးရိုးလေးပဲဥမာပေါ့ဟိုအနာဘာနာနဲ့သုရဇံလောက်ကနေရုပ်ကူတာမျိုးရုပ်ဉာဏ်ကိုကူရှုလို့ရတယ်သို့မဟုတ်မဘက်စစ်ပါပောက်ပြီးတဲ့သူတော်ကောင်းကိုရုပ်ဉာဏ်ကိုသင်ပေးတယ်ပြီးတော့မှပရိယသမုပ္ပါစစ်တင်တယ်ဆိုတော့အာကတော့ရှိကပေါ့ဒီ2005လောက်ကစပြီးဆရာတော်ကအချိန်နဲ့ရတဲ့ယောဂီတွေသမာဘတ်တွေဇန်သမာဘတ်တွေရထားတဲ့ယောဂီတွေဆိုအဲဒီသမထပိုင်း ဟိုဒီသမဘက်၈ပါးစတိုင်း7ပါးနဲ့သမဘက်၈ပါးပြီးတာနဲ့စလိမျိုးသောချင်းရောင်ကုခိုင်းတယ်ကုပြီးတော့မှဆရာတော်ကရှုခိုင်းတော့ဆိုတော့မေတ္တာကိုဒီမှာရှုခိုင်းတယ်မေတ္တာကဒီတတ္တဝါတွေအလုံးကိုတတ္တဝါအနန္တကိုအလုံးကိုရှုရတာအဲ့တော့အဲ့မှာဒီစနေမျိုးသောအချင်းညာနဲ့ရှုတာနေသူတော်ကောင်းတယောက်အတွက်ကတတ္တဝါတွေကိုဒီမြဲမမြဲတတ္တဝါတွေကိုစင်ကျင်တဲ့အခါမှာအာရုံယူတဲ့အခါမှာအမြဲတမ်းလို့ဒီနေအောင်ကြီးကလည်းဒီစနေမျိုးသောအချင်းညာကိုရှုတာတဲ့အတွက်ဒီအကောင်းလို့နေအောင်ကြီးအားကြီးကောင်းတယ် အဲအလင်းရောင်ပါတဲ့ပြညာအဲဒီကောင်းတဲ့အလင်းရောင်အောင်မှာဒီတတ္တဝါတွေကိုအာယုံပြုပြီးတော့ဒါမေတ္တာကိုသင်ပေးတယ်အဲပြီးတော့မှယုံနံကိုကုပြီးတော့မှပရိသသမုပ္ပါကိုရှုခိုင်းတယ်အဲတော့အဲလိုပရိသသမုပ္ပါကိုရှုတဲ့အခါမှာဒီတလိမှုသောအကျင့်ရာကိုအောင်မြင်နဲ့ရှုနိုင်တဲ့ယောဂီတယောက်တွေပရိသသမုပ္ပါကိုရှုတဲ့အခါမှာလွယ်ကူတယ်ပို့ပြီးတော့အဆင်ပြေတယ်ပေါ့နော်အဲအတွက်ကြောင့်လည်းဆရာတော်ကဒီနောက်အဲလိုသင်ကြီးလေးကိုပြောင်းနည်းနည်းလေးဆရာတော်ကပြောင်းသင်ပေးတယ်တလိမှုသောအကျင့်ရာကိုယောဂီတွေသင်ပေးတယ်ပေါ့နော် ကျေးဇူးတင်ပါတယ်ဗျာဟုတ်ကဲ့ခင်ဗျာဆရာတော်ဖျားမိခင်ဗျာရှိပါကမိုက်ခရိုဖုန်းလေးအောင်ရှင်ဖျားပြီးတော့မေးစင်းပါပြီးတော့စိတ်ဝင်စားတာတည်င်ကနိဗ္ဗာန်ဆိုတာဆုံးတော့အရှင်ဖျားပြောတော့ပရိသန်နေနေတဲ့လူကအသက်မရှိဘူး ဟိုတွင်းနဲ့သားနဲ့လူတွေနေတဲ့လူတွေကအောက်ဆီဂျင်ဓာတ်လိုတယ်ပေါ့နော်ဗျာဆိုတော့ပဋိသင်္ဍေနေတဲ့အချိန်မှာတတ်မရှိပေမဲ့အောက်ဆီဂျင်ကသွေးရနေရတယ်ရေနစ်တဲ့လူကတော့အသက်ဆုံးတော့မယ်ဖြစ်တယ်အမ်စတုဒ္ဒဆန်နဲ့အမ်နိယောဒဓမ္မဘဝင်စားတဲ့ပုဂ္ဂိုလ်ကတော့ဟိုဘယ်လိုအသက်ဆက်ရှင်နိုင်တယ်တပည့်တော်ဒီလောက်နားမလဲဘူးဗျာဟိုတပည့်တော်ထင်တာစတုဒ္ဒဆန်က အသက်ရှူတာအရန်တိမ်မွေ့သွားလို့အသက်မရှူတော့ဘူးလို့ထင်ရသလိုလို့ထင်တယ်ပေါ့ဗျာဒါပေမဲ့အောက်ဆီဂျင်တော့ရနေနေတယ်ပေါ့ဆိုတော့တပီးတော့ညံနေရမစင်းစားနိုင်ဘူးအဲ့တော့အဲ့ဒါလေးကိုနည်းနည်းရှင်းပြနိုင်မှာဗျာအဲ့တော့ဟိုပထမဆုံးနိရောဓသမဂောဝင်စားတာပေါ့နော်နိရောဓသမဂောဝင်စားတာဒီစပြောချင်အဲ့တော့နိရောဓသမဂောဆိုတာကခုနဟိုစိတ်စီတိတိချုပ်တယ်ပေါ့စိတ္တရုပ်ချုပ်တယ်အဲ့တော့ဒီဝင်လေထွက်လေဆိုတာက စိတ်တစားညွတ်စိတ်ကြောင့်ဖြစ်တာအဲ့တော့သူကဒီစိတ်တွေစိရိတွေချုပ်သွားပြီညောဒသမကဝင်စားတဲ့သူတို့ကောင်စိတ်လည်းမရှိမဖြစ်တော့ဘူးစိတ်တိတ်လည်းမဖြစ်ဘူးအဲ့တော့ကြောင့်စိတ်ကြောင့်ဖြစ်တဲ့စိတ်တယုတ်တွေလည်းမဖြစ်ဘူးမဖြစ်တဲ့အတွက်ကြောင့်သူကအဲ့ဒီမှာဟိုဒီဝင်ထွက်လေပေါ့မရှိတော့ဘူးပေါ့ဝင်ထွက်လေချုပ်နေတာပေါ့သို့တော်သူ့မှာကဥဒ္ဒဇယုတ်တွေကိုရှိအောင် ဥဒ္ဒဇယုတ်ရှိမယ်ကမ္မဇယုတ်ပြီးဖြစ်နေမယ်ဥဒ္ဒဇယုတ်တွေနေမယ်အာဟာရဇယုတ်ပြီးဖြစ်နေမယ်ဒီစိတ္တယုတ်မဖြစ်တဲ့အတွက်ကြောင့်စိတ္တယုတ်ထဲမှာအကျုံးဝင်တဲ့အတ္တပတ္တနာကိုချုပ်အဲ့တော့ဦးဇင်းတို့ခန္ဓာကိုယ်ကြီးကတိဆောက်ထားတဲ့အခါမှာဒီဟိုနာနောခဏထားလိုက်ဦးဇင်းတို့ယုတ်နဲ့တိဆောက်တဲ့အခါမှာယုတ်က၄မျိုးနဲ့တိဆောက်ထားတာခုနကံကြောင့်ဖြစ်တဲ့ယုတ်စေကြောင့်ဖြစ်တဲ့ယုတ်ဥဒ္ဒကြောင့်ဖြစ်တဲ့ယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်အဲ့ဒါကိုဦးဇင်းတို့ယနေ့မျက်မှောက်ခေဒီသိပ္ပံပညာရှင်ဗန်ကကြတော့ အဲ့လောက်ကြီးသူကရုပ်လို့ပဲသူတို့ခွဲခြားနိုင်တယ်ထင်ပါလေဟိုဒီလိုမျိုးကြီးလေးမျိုးစိတ်ကြောင့်ဖြစ်တဲ့ရုပ်ကံကြောင့်ဖြစ်တဲ့ရုပ်ဥဒုကြောင့်ဖြစ်တဲ့ရုပ်ကိုခွဲခြားနိုင်အောင်အဲအဲ့တော့ဟိုသိပ္ပံပညာနဲ့တိုင်းတိုင်းသူတို့ကနည်းနည်းလေးတော့လုံနေသေးတယ်သိပ္ပံပညာတွေဦးဇင်းတို့ဒီဗုဒ္ဓဘာသာကအများကြီးသူထောက်ကူပြုတယ်သူတို့ကပေါ်တွေ့ရတွေ့သမျှဒီဟိုလက်တွေ့ဟိုပေါ်ဒီတွေ့တဲ့တွေ့ရှိချက်တွေဒီဗုဒ္ဓဘာသာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကဟောခဲ့တာတွေနဲ့ပါ ကုန်လုံးတော့အများအကုန်လုံးပေါ့တော်တော်များများကဥစဉ်လို့အင်မတန်ကိုညီညွတ်တယ်တို့တဲ့ကြောင့်လည်းဗုဒ္ဓဘာသာဒီတကယ်ကိုအားရစရာကောင်းတယ်ဟိုစိတ်ကူးရင်တက်တက်မဟုတ်ဘူးတကယ်လက်တွေ့ဆန်တယ်သိပ္ပံနဲ့အင်မတန်ကိုက်ဒါပေမဲ့သိပ္ပံပညာမှာနည်းနည်းလေးလူသေးတယ်ဒီဗုဒ္ဓလောက်အသေးစိတ်ပြီးတော့မသိနိုင်ဘူးမသိနိုင်တဲ့အတွက်ကြောင့်ခုနသိပ္ပံပညာရအောက်ဆီဂျင်လိုတယ်ပေါ့အောက်ဆီဂျင်လိုတဲ့အတွက်ကြောင့်ဒါအတက်ချူလို့ဟိုအဆင်မပြေဘူးအတက်မရှိရင်ဒါမတက်မရှိနိုင်ဘူးပေါ့နော် ဆက်ပြီးတော့ယက်တီဖို့မဖြစ်နိုင်ဖြစ်တီဖို့မဖြစ်နိုင်ဘူးလို့ဒီလိုယူဆခဲ့ရင်တော့ဒါသူတို့ဒီသိပ္ပံပညာရှင်တွေကဟိုပေါ့ lack of the knowledge ခေါ်မလားသူတို့ရဲ့ဒီအသိဉာဏ်မလုံလောက်သေးတာမပြည့်စုံသေးတာများပဲဖြစ်တယ်ပေါ့တကယ်ဒီဘိုင်းကပြောပြဖို့ခုနပြောရင်ခုနရုပ်ရုပ်မှာဦးဇင်းတို့ခန္ဓာကိုယ်ကြီးကရုပ်တရားရုပ်သဘောရုပ်လေးမျိုးနဲ့တိဆောက်ထားတယ်ကံစိတ်ဥရုအာရအဲ့ဒီမှာဦးဇင်းတို့ကစိတ်တသက်ရုပ်ကလေးပဲချုပ်သွားတာကျန်တဲ့၃မျိုးရှိနေတယ် အဲ့သုံးမျိုးကဆက်လက်ပြီးတော့ဟိုရက်တီနေနိုင်အောင် သူကထိန်းထားတာပေါ့နော်အဲ့မှာအဓိကကံဆိုလို့ရှိရင်ဦးဇင်းတို့ကံကြောင့်ဖြစ်တဲ့ယုတ်ဒီကြံနေတာအဲ့တော့ကံကြောင့်ဖြစ်တဲ့ယုတ်ထဲမှာဦးဇင်းတို့တက်ဆောင်တက်ဆိုတဲ့ဇီဝိတိန်ကလေးပါတယ်အဲ့တက်ဆောင်တက်ကလေးကဟဲ့ဒီယုတ်တရားတွေကိုချုပ်ပြက်ဟိုဆက်လက်ရက်တည်နေအောင်ပေါ့သူကဆောင်းပေးတာအဲ့ဒါကိုဇီဝိတိတ်ကလေးလို့ခေါ်တယ်အဲ့ဒါကမ္မသယုတ်သူတို့ကြောင့်အဲ့ဒါလေးရှိနေတဲ့အတွက်ကြောင့်ဦးဇင်းတို့ဗိဓိမာဒီဘက်ရှူတောင်းမှာကြည်ရည် စေတသာယုတ်တွေချုပ်နေပြီမဲ့ဒီကမ္မဇယုတ်တွေနဲ့ကျန်တဲ့ယုတ်သုံးမျိုးကျန်တဲ့ဘောဥဒဇယုတ်တို့အာရဇယုတ်တို့ရှိနေတဲ့အဲ့ဒီမှာယုတ်တရားတွေရဲ့တက်ဆောင်ဖြစ်တဲ့ဇီဝိတ္တိတွေလည်းရှိနေတဲ့အတွက်ကြောင့်ဒါဟာစလက်ရှင်တန်ယက်တည်နေနိုင်တယ်ဒါနိရောဓသမဘတ်ပေါ့အထုတူပဲဒီအာနံပါဏကမ္မထံကိုအထုတဲ့အခါမှာဒီစာထဲမှာတော့ခုနဒီပြောတယ်ပေါ့နော်ဒီ အတိတ်မရှိတဲ့ပုဂ္ဂိုလ်တွေမှာဒီသုဒ္ဓဇံဝင်လာတဲ့ပုဂ္ဂိုလ်တွေပါတယ်။အဲ့တော့အဲ့ဒီမှာဦးဇင်းတို့ကဒီသုဒ္ဓဇံဆိုတာကနည်းနည်းလေးသူ့တဲ့ပူပြီးနေကတာတခုပဲမြမများအသက်မရှိဘူး။မြမတွေဒီလည်းတို့တူပဲသူကယုတ်တရားတွေနဲ့ဖွဲ့စည်းထားတာမှအသက်မရှိဘူး။အဲ့တော့အဲ့ဒါကိုဦးဇင်းတို့သိပ္ပံပညာကဘယ်လိုသူတို့လေ့လာမလဲပေါ့နော်။အဲ့တော့နည်းနည်းလေးလူလေးပါလေ။နည်းနည်းလေးလူတယ်။အကြောင်းမလို့သိပ္ပံနဲ့အမြဲတမ်းကြီးဦးဇင်းတို့ချိန်ထိုးတဲ့အခါမှာတချို့ကသိပ္ပံဘက်ကနည်းနည်းလေးလူနေသေးပါတယ်။ နည်းနည်းလေးဆိုတာကတောက်အောင်ပြောတာပေါ့နော်အများကြီးလူသိတယ်ပြောတင်ပါဗျာတပည့်တော်ပြောစီပါတယ်ညမာပြီးတော့ဒီဘက်ဝင်အာနာပါနမှာလည်းထို့တူပဲအာနာပါနနဲ့သုဒ္ဓဇံရောက်သွားရင်အသက်မရှိဘူးဆိုတဲ့အပိုင်းကတော့ဒါဟိုဘာကြောင့်မရှိတာလဲဆိုခုနပြောတယ်ဟိုအသက်မရှိလို့ရက်တည်လို့မရဘူးလားကျန်တဲ့ဒီရုပ်ပြန်ရှိနေတာဝင်လေထွက်လေလေးချုပ်သွားပဲမယ်ကျန်တဲ့ရုပ်တွေရှိတဲ့အတွက်ဒါရက်တည်လို့ရဒါအပိုင်းတစ်ခုနောက်တစ်ခုကတော့မယုံရင်လက်တွေ့လုပ်ကြည့်ပါဘူး တပည့်တော်တပည့်တော်သိမှာပြတပည့်တော်ထိုင်ပြီးတော့အဲ့လိုမျိုးတစ်ခါတလေဖြစ်သွားသလိုမျိုးဖြစ်တော့ဆရာတော်ရှောက်တော့ဆရာတော်ကစိတ်ကိုမှတ်ပေါ်တဲ့စိတ်ကလေးတော့ရှိနေတယ်မလားဟုတ်တယ်ဗျာဆိုတော့စိတ်ကိုရှောက်ခိုင်းမှတ်လို့ပြောပါမယ်ဒီလိုများတင်ပါဗျာဟိုတခြားလူမေးကြရမရှိတယ်တပည့်တော်ထူနေဟိုတဘာဝလက္ခဏာနဲ့တာမညလက္ခဏာအရှင်ဘုရားပြောတာပြီးတော့ကြာတော့ကြာဘူးလေဘာမှမသိကြဘူးဗျာ အဲသဘာဝလက္ခဏာဆိုတာကတော့ဟိုရုပ်ဒီနာမ်ဒီမှာသူ့ရဲ့ကိုယ်ပိုင်ပေါ့သူများနဲ့မတူတာပေါ့ဟိုတမယလက္ခဏာဆိုတော့အများပေါ့အမှန်စကြဝဠာဆိုဒီပထဝီပေါ့ခကလလက္ခဏာပေါ့ကြံတန်းနေတာပထဝီပေါ့တစ်ခုသင်ကြအောင်ပြောအဲ့ဒါအဲ့ဒီပထဝီရဲ့လက္ခဏာဒီဘက်ကဟိုအာဘောဆိုတဲ့ရေပထဝီဆိုတဲ့မြေရဲ့သဘောလက္ခဏာနဲ့ရေရဲ့သဘောလက္ခဏာမြေရဲ့သဘောလက္ခဏာ အေဇောဓာတ်ရဲ့သဘောလက္ခဏာဝါယောဓာတ်ရဲ့သဘောလက္ခဏာမတူမျက်စိအခြေဓာတ်ကလေးရဲ့စကုစကုပတာဓာတ်စကုအခြေဓာတ်နဲ့အဲ့ဒါမျိုးသူ့ရဲ့ကိုယ်ပိုင်နေနဲ့ဒီပထဝီရဲ့ကိုယ်ပိုင်လက္ခဏာနဲ့မတူအဲ့ဒါတွေကိုသဘာဝလက္ခဏာခေါ်တယ်။အော်နောက်တကယုတ်တရားတွေအလုံးဒီမမြဲဘူးအနေစာဆင်းရဲတယ်ဒုက္ခအခြေခဲ့အခိုင်မှာနှစ်သက်တာချင်းတည်တတ်မနေဘူးဒါကအလုံးနဲ့သက်ဆိုင်တဲ့အတွက်သူကတာမင်ညမောင်စင်ထင်ရှားအောင်သရကတကူဦးစင်တို့လူတွေမှာရှိတယ်ဘကုန်းနဲ့ပကြခေါင်းပေါက်တဲ့လူအလုံးကိုလူလူခေါ်လို့ရတယ် အဲ့ဒါဘယ်သူမှမှားတယ်လို့ပြောလို့မရဘူးဒါအားလုံးနဲ့ဆက်ဆံတော့ဒါသာမင်ညဒါပေမဲ့ကိုစစ်တို့လူတိုင်းလူတိုင်းမှာကိုယ်ပိုင်မှတ်သားလေးတွေရှိကိုယ်ပိုင်မှတ်သားလေးရှိဆိုကြပါစို့ဟိုမောင်ဖြူလို့ပြောရင်အဲ့မောင်ဖြူလို့ မောင်ဖြူမှာကျန်တဲ့ဟိုကျန်တဲ့တယောက်မောင်ညိုနဲ့မတူတဲ့အမှတ်သားတစ်ခုလုံးရှိရတယ်ရှိမှသူ့ကိုဒါကတော့မောင်ဖြူဒါကမောင်ညိုစသည်အပြင်ဒါကတော့မောင်ဝါဖွဲ့ကြလို့ရတယ်ဒါကကိုယ်ပိုင်လက္ခဏာပဲ ဟောနောက်တကခုနလိုပေါ့ဟိုပကုဏ္ဏဇပတ်တရားခေါင်းပေါက်နေတဲ့အတွက်ကြောင့်လူလူခေါ်ခြင်းကဒါအားလုံးနဲ့သက်ဆိုင်တဲ့လက္ခဏာဖြစ်တယ်ဟိုပကုဏ္ဏဘက်ကြောင့်ခေါင်းမပေါက်တဲ့ပုဂ္ဂိုလ်လူလူခေါ်လို့မရအောင်ပကုဏ္ဏဘက်ကြောင့်ခေါင်းပေါက်မှလူလူခေါ်လို့ရတယ်ဟောဒါကじゃအားလုံးနဲ့သက်ဆိုင်အဲ့သဘောပဲအဲ့တော့အနိစ္စဒုက္ခအနတ္တဘူးအများသိနေတဲ့လက္ခဏာကြီး၃ပါးဒီဒါတာမညလက္ခဏာပေါ်တဲ့ရုပ်ဒီမှာလည်းဒီလက္ခဏာပဲနာမ်ဒီမှာလည်းဒီလက္ခဏာပဲတနည်းအားဖြင့်ကုံကုံပြောရင်သင်္ခါရဓမ္မတွေအားလုံးမှာဒီလက္ခဏာကတူညီတယ်ဒါကိုတာမညလက္ခဏာဒါပေမဲ့ ဒီမှာယုတ်မှာဆိုယုတ်ကရုပ်ပဏတိရူပံဖောက်ပြန်တတ်တယ်နာကနမနတိနာမံအာယုံကိုညွတ်တတ်တယ်ဟောယုတ်နဲ့နာနဲ့တူတော့ယုတ်ကသူ့ကိုယ်ပိုင်လက္ခဏာတစ်မျိုးနာကသူ့ကိုယ်ပိုင်လက္ခဏာအဲ့နာနဲ့မှလည်းခုနနာကိုခေါ်လိုက်လို့ရှိရင်ဒီမှာအတိစိတ်ပေါ့အတိစိတ်ဆိုရင်အာရမဏစင်တိတိစိတ်တံအာယုံကို ကြံစီတတ်တဲ့အတွက်ကြောင့်စိတ်ဟောစိတ်ကဒီလက္ခဏာနဲ့ဟိုဘက်ကစေတသိက်ထဲမှာပါတဲ့ဖတ်တာကလက္ခဏာမတူပြန်ဘူးအဲ့တော့စိတ်ကကိုယ်ပိုင်လက္ခဏာရှိတယ်ဖတ်တာက စေတသိက်တွေရဲ့ကိုယ်ပိုင်လက္ခဏာရှိတယ်ရုပ်တရားတွေရဲ့ကိုယ်ပိုင်တစ်ခုချင်းတစ်ခုချင်းအများနဲ့မတူတဲ့လက္ခဏာတွေရှိတယ်ဒါကိုသဘာဝလက္ခဏာလို့ခေါ်ပြီးတော့ထိုရုပ်တရားနံတရားဆိုတဲ့သင်္ခါရတရားတွေကတူညီတဲ့လက္ခဏာအာလုံးနဲ့ဆိုင်တဲ့လက္ခဏာကိုသမညာလက္ခဏာလို့ခေါ်တယ်ဟုတ်လားဒီမှာဗျာနားလည်ပါဗျာကျေးဇူးကြီးပါဗျာဆရာတော်ဗျာဥတ္တမဗျာပြီးတော့တန်ထိပ်ပါဗျာ ဆရာတော်ဘုရားကြားပါလားဗျာအားရတယ်ဗျာအဲတပည့်တော်အမှတ်မှားနေတာလေးကိုဆရာတော်ပြင်ပေးပါဗျာပြီးတော့ဒီပထဝီဓာတ်သဘောနဲ့ပတ်သက်ပြီးတော့တပည့်တော်ကမာကျန်းလေးပြော့ချောပေါ့လေးတာပေါ့တာလေပထဝီဓာတ်လို့ဆိုတော့မှတ်ထားသားထားပါတယ်ခင်ဗျာဈေးညံမှတ်တဲ့ခါမှာကြွတယ်လှမ်းတယ်ချတယ်ဆိုတဲ့နေရာ ကြွတယ်ချတယ်ဆိုရင်တပည့်တော်ပထဝီဓာတ်ရဲ့ဘေးသဘောပေါ်သဘောလို့ယူဆခဲ့ပါဗျာစာမာကကြွတယ်ဆိုရင်ဥဆောင်တဲ့ဓာတ်ကတေဇောဓာတ်ဖြစ်တယ်ချတယ်ဆိုတဲ့အခါမှာဥဆောင်တဲ့ဓာတ်ကအာဘောဓာတ်ဖြစ်တယ်လို့ဆိုပါတယ်ဗျာတပည့်တော်မှားနေတာရှိပြင်ပြီးပါဗျာ ဒီဘက်ကြီးခုနတစ်ချက်ကလေးပြန်ပြီးတော့ပြောပါအောင်ခုနပြီးတော့အထဝီဓာတ်ရဲ့သဘောဟာမာဂျန်လေးပျော်ချော ပေါ့ဆိုပြီးတော့လေးတဲ့သဘောပေါ့တဲ့သဘောဟာလည်းပထဝီဓာတ်လို့မှတ်သားထားပါဗျာဈဉ္ဉံလျှောက်တဲ့ခါမှာမှတ်တဲ့ကြွတယ်ချတယ်ဆိုတဲ့နေရာမှာကြွတယ်ချတာကပထဝီဓာတ်မဟုတ်ပဲနဲ့ကြွတဲ့ခါမှာတေဇောဓာတ်ကဥဆောင်ပြီးတော့ချတဲ့ခါမှာအာဘောဓာတ်ကဥဆောင်တယ်လို့စာမှာဆိုပါတယ်ဗျာ အဲ့ဒီနှစ်ခုကွဲလဲချက်ကိုရှင်ဖျားပြင်ပေးတော်မူပါရှင်ဖျားအဲဒီလိုတွေကကြီးခုနဟိုဟိုမာကျန်းလေးပြောချောပေါ်ပေါ့နော်အဲလေးမှုခုနပေါ့မှုပေါ့အဲ့ကျမှာလေးမှုပေါ့မှုဒါကတော့ပထဝီကအမှန်ပါတယ်သို့တော့ခုနသွားတဲ့အခါမှာကျတော့သူကအာဝါယောတက်ကဥဆောင်ခြေရိသဝါယောတက်သွားခြင်းတဲ့အခါမှာခြေတော့ရှိကိုလွှဲတယ်ခုနတကယ်ကြီးပြောတာကြွလာလားချလာလား ဟိုဟွာပါပဲဖေ။ဒီကြွတဲ့ခါမှာတေဇောကဥဆောင်တယ်။လှမ်းတဲ့ခါမှာဝါယောကဥဆောင်တယ်။ဝါယောတကဥဆောင်တယ်။နောက်တော့ချတဲ့ခါမှာအာဘောတကဥဆောင်တယ်ဆိုပြီးတော့စာမာဆိုပါဖေ။အဲ့ဒါကြောင့်တပည့်တော်ကဝေဝဲဝေဝါဖြစ်ရပါဖေ။ဒကာကြီးကအဲ့ဒါကိုပထဝီတက်လို့မှတ်ထားလားအဲ့လိုလားတပည့်တော်ကမှတ်တာကတော့ဒီ အာပေါ့သွားတယ်ဆိုရင်ခြေတော့ကြွတယ်ဆိုရင်ဒါပေါ့သွားတယ်ဆိုရင် မာကြားလေးပြောကြောပေါ့ပထဝီဓာတ်ရဲ့သဘောလို့တပည့်တော်ကခံယူတာပါဗျာအဲ့တော့ဓာတ်ဆိုတဲ့လေးတဲ့သဘောဆိုတော့ပထဝီဓာတ်လို့ခံယူပါဗျာအခုဒီစာမစာမဆိုတာကြတော့ဟိုဒီတေဇောကကြွတဲ့ခါမှာတေဇောဓာတ်ကဥဆောင်တယ်အာခြေတော့ချလိုက်တဲ့ခါမှာအာဘောဓာတ်ကဥဆောင်တယ်လို့ဆိုပါတယ်ဗျာအဲ့ဒါကြောင့်တပည့်တော်တဏှာဖြစ်ပါဗျာ အဲအဲ့ဒါလည်းတခါကြီးဒီလိုရှိသေးတယ်ခုဟိုတခါကြီးကဟိုဒီဓာတ်ကမထန်းကို ရှုဖို့ဟိုဥတည်တာလားဒီဈဉ္ဉံလျှောက်တဲ့ဟိုတမ္ပဇဏပပဘိုင်းခေါ်တာပေါ့နော်ဒီရိယပထပေါ့အဲတမ္ပဇဏပပဘိုင်းအနေနဲ့ရှုဖို့ကိုပြောတာလားဒီဓကမတန်ရှုခြင်းကိုပြောတာလားနော်အဲ့ဒါလေးရှိသေးတယ်ဒီမှာအဲ့တော့ဓကမထန်ကိုပြောတာပါခင်ဗျာ ရကမထမ်းမှာဆိုရင်တော့ဦးဇင်းတို့ခုနခုနတကယ်ပြောတယ်ကပေါ့မှုသဘောပေါ့ဥမာစကြောက်ဆိုကြွလိုက်တယ်ပေါ့ကြွတဲ့အခါမှာသူကပေါ့သွားတယ်ပေါ့အဲ့မှာပထဝီတို့ရှုနေအဲ့ဒါမမအောင်သူတို့ကဦးဇင်းတို့ဒီပထဝီခုနပေါ့တယ်ဟာကိုပေါ့တာကိုရှုကျင်နေဆိုရင်ဒါဦးဇင်းတို့အမျိုးမျိုးဒီလုပ်ကြည့်ဥမာလက်ချောင်းလေးကိုမလက်ချောင်းလေးကိုမတယ်မရင်ဒါပေါ့တယ်ပေါ့အဲ့ဒါကိုအောင်ယူပြီးအဲ့မှာဒီပေါ့မှုသဘောကိုရှုလို့ရတယ် ခုနကတည်းကဇင်းညာရောက်ချင်းရဲ့ဒီဓာတ်ကြီးကိုတက္ကမထံကိုပဲရှုတင်နေဆိုရင်မှကြွခြေတော့ကြွလိုက်တယ်ပေါ့ကြွတဲ့အခါမှာပေါ့နေတယ်ပေါ့အပေါ့နေတဲ့အတွက်ကြောင့်ဒါကိုဒါပထဝီပေါ့မှုကိုဒါတကယ်ရှုမယ်ဆိုလဲဒါဒီရပါတယ်ဒါဓာတ်ကမထံသွားနေတာကိုပြောတာပေါ့အော်နောက်တစ်ခါထုတ်တူပဲချတယ်ချလိုက်တဲ့အခါမှာဒါလေးကဦးဇင်းတို့ရိုးရိုးဆိုရင်တော့မှလက်ကလေးတစ်ခုကိုဖြည့်ကြည့်မယ်ဒူးကောင်းလေးကိုလက်ကလေးနဲ့ဖြည့်ကြည့်မယ်လေးသွားတယ်ဟောလေးသွားတဲ့လေးကိုဒါလေးတဲ့နေရာလေးကိုအောင်ယူပြီးတော့ဒါလေးမှုသဘောကိုရှုရှုပြီးတော့ဒီလေးမှုထင်ရှားတဲ့နေရာကစပြီးတော့ခန္ဓာကိုယ်အကျော်အကျော်ကြအယူအရေးကြ အသားရအကျော်ကြအရေးကြမှာဒါဒီဉာဏ်တိဟုသောလက်ကိုတွင်းပြီးတော့ဉာဏ်နဲ့လိုက်ပြီးတော့ဒီလေးမှုတွေကိုကြည့်ရတာဒါဓကမထရှုပြီးအဲ့တော့အဲ့မှာခုနလိုပေါ့တခိုက်ချလိုက်တယ်ချလိုက်တဲ့အချိန်မှာလေးတယ်လို့ဟိုကိုယ်အောင်နိုင်အဲ့မှာလေးမှုသဘောလေးကိုရှုရင်ဒါဓကမထလမ်းကသွားရင်ဒါရပါတယ်မှန်ပါဟိုကိုရှုလို့လည်းရပါတယ်ဟုတ်တယ်မမရှင်းပါလေဗျာ အရှင်ဘုရားတပြည့်တော်ဆူဆူမောပါဘုရားကြားပါလားဘုရားကြားရတယ်ခင်ဗျာကြားဒီမှာဟိုတပြည့်တော်မေးချင်တာဟိုဝင်လေထွက်လေကိုအနနာနီးနဲ့မှတ်တဲ့အခြေခံကလေးကိုပဲပြန်မေးချင်လို့ပါဘုရားဟိုဝင်လေထွက်လေကိုကနနာနီးနဲ့ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်မှတ်ပြီးတော့နောက်တစ်ခါခက်မြန်မြန်လေးခက်တွတ်တွတ်ကလေးမှတ်တယ်ဆိုတော့ဝင်လေတစ်ထွက်လေနှစ်အဲ့ဒီလိုမှတ်တာပါလားဖေ။အော်မဟုတ်ဘူးဓမ္မကြီး။ခက်မြန်မြန်မှတ်တယ်ဆိုတော့ကဒီလိုပေါ့ ပထမဆုံးတော့ဝင်လေထွက်လေတေဝင်လေထွက်လေတေဆိုပြီးသူကဝင်လေဝင်လေထွက်လေလို့လည်းမှတ်တယ်တစ်လို့လည်းခဏချတယ်နော်ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်လို့မှတ်တာခုနခမ်းမြန်မြန်ကြတော့သူကကဏန်းအတီဝင်လေထွက်လေကိုကြည့်ပဲနေလိုက်တော့လားဝင်လေထွက်လေလို့လိုက်မှမဟုတ်ဘူးသူတိတ်ညံနေတာပေါ့မြန်နေတော့အဲဝင်လေထွက်လေကိုကြည့်ပြီးတင်းနှစ်သုံးဝင်ဝင်လေထွက်လေကတော်တော်မြန်မြန်လေးဖြစ်ရင်ဖြစ်မယ်ပေါ့အဲ့မှာတင်းနှစ်သုံးလေးငါဆိုကြီးသွားတာပဲအဲ့တော့ဝင်လေထွက်လေလို့ ဟိုဒါမဲ့သိနေတယ်သိပြီးတော့1နှစ်3လို့ကဏ္ဍချသွားတာပဲဟိုရှေ့တုန်းကကျတော့ခန်းတင်းနေရတော့ဝင်လေထွက်လေတစ်ဝင်လေထွက်လေနေဝင်လေထွက်လေလို့လည်းမှတ်တယ်တစ်လို့လည်းကဏ္ဍချတယ်ဝင်လေထွက်လေလည်းမှတ်တယ်နှစ်လို့လည်းကဏ္ဍချတယ်မြန်တဲ့အပိုင်းမှာကျတော့အဲဝင်လေထွက်လေကိုကြည့်နေဝင်လေထွက်လေကိုကြည့်နေတင်းနေမြန်နေတာကိုပေါ့ဝင်လေထွက်လေလို့ဆိုလိုက်ရင်တစ်လို့ကဏ္ဍမပြီးတော့အဲ့တော့ဝင်လေထွက်လေလေးကိုကြည့်နေပြီးတင်းနေအဲ့လိုလေးကဏ္ဍချသွားအဲ့ဒါကိုပြောတင်ပါဗျာရှင်းသွားပါပြီဗျာကျေးဇူးတင်ပါတယ်ဗျာ ဟုတ်ကဲ့ဆရာတော်ဖျားအောင်မင်းတို့များမင်းမြင်တော့ဘာကမိုက်ခရိုဖုန်းလေးအမြင်လို့ပြီးတော့မြင်လို့ရပါတယ်ခင်ဗျဆရာဖျားလောလောဆယ်တပည့်တော်မိကွန်းတစ်ခုလျှောက်ပြရသေးဖျားခုနမဒေါက်တာဆဆမမေးသွားတဲ့မိကွန်းကိုတပည့်တော်ထပ်ပြီးတော့ရှင်းလင်းပေးစေလိုပါတယ်ဖျား ဒီတပည့်တော်တို့မြန်မြန်မြန်မြန်မှတ်တယ်ဆိုတဲ့အပိုင်းနဲ့မြန်မြန်ရှူတယ်ဆိုတဲ့အပိုင်းတူပါသလားအာမတူပါဘူးလားဗျာဆိုလိုရတဲ့သဘောဒီမြတ်စွာဘုရားကဒီတပည့်တော်တို့ခုနနွားကြောင်းသားနွားတွေကိုခဲလုံးနဲ့ပြစ်တယ်လို့မျိုးမှတ်ခိုင်းတာဒီသူကသူတဘာဝဖြစ်နေတဲ့ဒီညံနေတဲ့ခါမှာမခိုင်းတာလားဒါမှမဟုတ် အဲကိုတခါလေစိတ်တွေပြန့်လွင့်နေတဲ့အခါမှာစိတ်ကိုစုမိအောင်လို့မြန်မြန်အသက်လေးကိုမြန်မြန်ရှုပြီးတော့ကိုယ့်ရဲ့အမှတ်ကလေးစိတ်လာအောင် ရှုစီလိုတာလားဖေ။သူကကကြီးမဟုတ်ဘူး။ဒီတဘာဝအတိုင်းကိုကိုကဟိုလောက်ရတာ။ဥမာဝင်လေထွက်လေကိုတော့တက်တက်မြန်အောင်တက်တက်နှီးအောင်လုပ်လို့မရဘူး။ဒီမှာဦးဇင်းတို့အထာဂရာကိုပြန်ကောက်ကြည့်ရင်ထာဂရာဖွင့်ထားတာကသူအစဉ်တိုင်းလေးဖွင့်ထား။အစဉ်တိုင်းဖွင့်ထားတယ်ဆိုတော့ကစသချင်းမှာဦးဇင်းတို့ ပါဠိတော်ဟောစဉ်မှာရှိတယ်ဒီကံဝါအတ္တနောဒီကံအတ္တမိတိပတ္တနာတိပြီးတော့မှဟိုဒီကံပြီးတော့မှရတ္တဝါအတ္တနောရတ္တအတ္တမိတိပတ္တနာတိရတ္တဝါပတ္တနောရတ္တပတ္တမိတိပတ္တနာတိအဲ့တော့ရှင်ရှင်ရှိတဲ့အတိုင်းသိအောင်ကြိုးစားတူရင်တူတဲ့အတိုင်းသိအောင်ကြိုးစားဒါပါဠိတော်ဟောစဉ်ရှည်ပြီးမှအတူလာတယ်ပေါ့အဲအဲ့လိုပဲဦးဇင်းတို့တကယ်ဝင်လေထွက်လေကိုမှတ်တဲ့အခါမှာရေပုံရပေါ့ဒါအမြဲတမ်းရောပုံမှန်မဟုတ်ဘူးဒါပေမဲ့စစချင်းမှာဝင်လေထွက်လေတွေကအေးအေးလေးဖြစ်နေတတ်တယ် အဲဒါပေမဲ့တော်တော်လေးကြာတဲ့ကောင်ရွှေထွက်လေးကသူ့သဘာဝအတိုင်းကိုလုံးလို့တော့မဟုတ်ဘူးမြန်းသွားတယ်အဲ့လိုမြန်းသွားရင်ဒါယောဂီတိုင်းဖြစ်ရမယ်ပြောတာမဟုတ်ဘူးပေါ့နော်ဖြစ်တဲ့တဲ့တဲ့အတွက်ကြောင့်ဒီလိုနည်းလေးတွေပေးထားအဲ့တော့ကိုကစစချင်းမှာဆိုကြပါစို့ဝင်လေတွက်လေကိုဝင်လေတွက်လေတေဝင်လေတွက်လေနှင်မှတ်နေရင်းနဲ့ပဲဟိုတတိကမြင်လာတယ်ရေတွက်တဲ့နေကိုအဲ့မှာလွတ်လိုက်တော့လွတ်ပြီးတော့တတိမြဲလို့ဆက်မှတ်ခြင်းနဲ့ပဲဒါသူကနမိတ်ပါညာပေါ်သွားရင်နမိတ်ပေါ်လာရင်ဒါဆက်ပြီးတော့ဉာဏ်ဆိုင်တဲ့အထိသူကသွားလို့ရတယ်အဲ့ဒါဆိုဉာဏ်နဲ့ရေတွက်တဲ့နေသုံးလို့ သုံးဖို့မလိုတော့ဘူးထိုသူတော်ကောင်းအတွက်ဒါပေမဲ့တချို့သူတော်ကောင်းညာအဲ့လိုမဟုတ်ဘူးကနဝင်လေထွက်လေကကနဝင်လေထွက်လေတစ်ထက်ကိုပိုးပြီးတော့နှင်းနေတယ်ဥမာဝင်လေထွက်လေတစ်တစုံဝင်လေထွက်လေနှစ်နှစ်စုံဒုတိယမြောက်ကိုဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဒီလောက်လည်းနေမရဘူးဝင်လေထွက်လေကတော်တော်ကိုကြာကြာဖြစ်တယ်အဲ့ပုံကိုမျိုးကြတော့ဟိုသဘာကျင်တဲ့နီးပေါ့သဘာကျင်တဲ့နီးနဲ့တော့ဝင်လေမှတေတေတေတေတေတေတေဆုံးသွားသည်နောက်တကထွက်လေမှလည်းတေတေတေတေတေဆုံးသွားသည်နောက်တကနောက်တစ်စုံဝင်လေမှနှစ်နှစ်နှစ်နှစ်နှစ်ဆုံးသွားသည် ထွက်လိမ္မာနှစ်နှစ်နှစ်နှစ်ဆုံးသွားရင်ဒီလိုလောက်ရဒါလည်းပဲဟိုလုံးဝမယ်ယောဂီတိုင်းဒီတိုင်းဒီပုံစံတိုင်းပထမဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်နောက်တစ်ခါဝင်လေတစ်တစ်တစ်တစ်ထွက်လေတစ်တစ်တစ်တစ်ဝင်လေထွက်နှစ်နှစ်ဝင်ဒီလိုလုံးဝမယ်လို့ပြောတာမဟုတ်ဘူးကိုယ့်ရဲ့အခြေအနေဖြစ်ပေါ်လာရင်တော့အလောက်ရအဲ့တော့ဝင်လေကတိတ်ရှိနေတယ်ပုံမှန်ရှိတယ်ဆိုဝင်လေထွက်လေတစ်သွားမယ်အရင်ရှိနေဆိုဝင်လေတစ်တစ်တစ်တစ်ထွက်လေတစ်တစ်တစ်တစ်ဒီလိုသွားအဲ့လိုမဟုတ်ဘူးဒီခါလေးဝင်လေတက်မြန်လာတယ်ကိုက တတိယနှကောမှမမြဲဘူးဒါပေမဲ့ဝင်လေကအရမ်းမြန်ဝင်လေထွက်လေကအရမ်းမြန်တယ်အဲ့ကကြရင်ခုနပြောတယ်ငါကြောင့်သွားရေတွက်သလိုကြည့်ပြီးတော့ဝင်1 1 1 1 2 3 4 5 6ဒီလိုသွားရမယ်ဒီလိုပြောတာအဲ့တော့အဲ့ဒါကယောဂီတန်လုံးရမှာမဟုတ်ဘူးကိုကဘယ်အခြေအနေဖြစ်နေလဲကို့ဘော်ကိုမူတည်ပြီးတော့ဦးဇင်းတော်ကကြတော့အခုဆိုကြပါစို့ခုလိုတရားပွဲဟောတော့ဒီနည်းရှိသမျှဦးဇင်းတော်ချဟောရတာတကယ်ဦးဇင်းတော်ဒီမှာတယောက်ချင်းလာပြီးတော့ယောဂီတယောက်ကိုသင်ပေးရဆိုဒါတွေမပြောဘူးအရင်ဆုံးမှတ်ခိုင်းတယ်မှတ်ခိုင်းပြီးတော့သူကမှနောက်တစ်ချိန် ကိုပြန်ပြန်ပြီးတော့တရားလျှောက်ထားတဲ့ဆွေးနွေးတဲ့အချိန်မှာအာဘလို့လေးတော့ဖြစ်နေတယ်မတစ်နှစ်ဝင်လေတွက်လေးကိုတစ်ဝင်လေတွက်လေးနှစ်လောက်ပြီးမယ်မမိလိုက်ဘူးဝင်လေကအယမ်းမြန်နေတယ်အတတုံမတိုးနေတယ်သူတလူပြောကမှာဒါဆိုရင်ဘယ်နည်းလေးကိုသုံးပါဦးသူကတလူပြောတာတယူချင်းဆိုရင်ခုလိုအများနဲ့ကြတော့ရှိတဲ့နည်းလေးတွေအကုန်စုံပြောလိုက်ရခြင်းဖြစ်တဲ့အတွက်ကြောင့်ဟိုတက်တက်ကြီးမလုပ်ရဘူးတဘာဝအတိုင်းကိုပဲရှင်းရှင်းတဲ့အတိုင်းသွားရမယ်တက်တက်တူအောင်မလုပ်ရဘူးတိုးရင်နဲ့တိုးတဲ့အတိုင်းလေးမှာခုနလိုပေါ့မှတ်မရရင်ခုနလိုခဏလေးတွေချမှတ်မယ် ဒါပေမဲ့တက်တက်ရှည်အောင်လည်းပြန်မလုပ်ရဘူးသူတဘာဝအတိုင်းကိုပဲကိုကလိုက်မှတ်ရမယ်သူတို့ကိုနဲ့တင့်လျော်တဲ့နေကိုမိမိကသုံးရဟုတ်ပလားတင်ပါဗျာရှင်းပါပြီဗျာဘမောအချိန်ရှိပါသေးသလားဗျာဘောင်းအချိန်တော့ကြာရပါပြီရှာရှာနေဟုတ်ခုနဟိုတပည့်တော်အစ္စဒဗိဒရှင်းသွားတဲ့အထက်မှာဒီတမတမတထဝါရအစွမ်းလို့သလုံးပြောသွားပြီးတော့ ရှင်းသွားပါတယ်ခင်ဗျအဲ့ဒီသမတဝါဒကိုတပည့်တော်နည်းနည်းလေးထပ်ပြီးတော့အသေးသေးရှင်းပြပေးတော်မူပါခင်ဗျအဲ့တော့တကယ်ကြီးအဲ့ဒီမှာဟိုဦးဇင်းတို့လေးဒီဟိုအထာဂရာကနေပြီးတော့ဟိုပြောထားတာလေးတစ်ခုရှိတယ်သူကအဲ့မှာမပြောထားတော့ဆိုတော့ဒီအတိကာပေါ့အထာဂရာကအရင်ဆုံးဣတိဣဇဒံဝါကာယကာနုပတိဝိယတတိဗိဓာဝါကာယကာနုပတိဝိယတတိဆိုတဲ့ပါဠိတော် အဲ့ပါဠိတော်ဘုရားကအစ္ဆတံဝါတိအတနောအတ္တပတ္တကာယီဟောအစ္ဆတဆိုတာမိမိကဝင်လေထွက်လေကိုဒါရှုရမယ်ဟောနောက်တစ်ခါဗိဒံဝါတိပရတ္တဝါအတ္တပတ္တကာယီဗိဒဆိုတာသူတစ်ပါးရဲ့ဝင်လေထွက်လေကို ရှုရမယ်လို့ပြောတော့ဒါကအထာကရာအဲ့ဒီအထာကရာကိုတီကားထပ်ဖွင့်တယ်ပရတ္တပရတ္တဝါအတ္တပတ္တကာယီတိသူတစ်ပါးကဝင်လေထွက်လေကိုရှုရမယ်ဆိုတာဒီ ဣဒံဒီနေရာမှာဒီဟာကိုပြောတာက သမတရဝါရဝတိနာအယံအရာဒီကသမတနာဝါရဝတိနာသမတနာဝါရရဲ့ဆွမ်းအဖြစ်ပါဠိပုတ္တိတာပါဠိပါဠိတော်မှာဟောပါဠိကဟောတာကဒါသမတနာဝါရရဲ့အဆွမ်းအပြင်ဟောတယ်လို့တူပြောတာအဲ့တော့သမတနာဝါရကိုသုံးသပ်တာပဲသင်္ခါရတရားတွေကိုသုံးသပ်တာအဲ့တော့ဘလို့သုံးသပ်တာလို့မေးတော့ခုနပြောသလိုပေါ့ဦးဇင်းတို့ဉာဏ်ဟိုဉာဏ်ဉာဏ်စัจ java ပါရပြောမယ်ဆိုရင်ဒါသမတနာဉာဏ်ဆိုတာဝိပဿနာစစခြင်းဉာဏ်ပဲ အဲ့အပိုင်းရောက်လောက်ရောက်တဲ့အထိကြီးကတီကာကရည်ရွေးပြောတာဒါကြောင့်မလို့ဘေးဣဇဒဗေဒရှုွက်သည်ဝင်လေတွက်လေကိုဣဇဒဗေဒရှုွက်သည်ဒီစကလုံးလေးကိုကြည့်ပြီးဦးဇင်းတို့ကဒါကောက်ချက်ပိုင်ပိုင်နေနေချလို့ရတာကဒါဝိပဿနာပိုင်းလို့ချလို့ရဥပဒနာမှာသမတနာဉာဏ်ကစပြီးတော့ဒါယုံဉာဏ်ဓမ္မတွေကိုအနေစာဒုက္ခအနတ္တဆိုပြီးတော့ပိုင်းပိုင်းခြားခြားနဲ့လက္ခဏာရေးသုံးတယ်တင်ပြီးတော့သုံးသပ်ဆင်ခြင်တာကိုဒါသမတနာဉာဏ်လို့ခေါ်တယ် ဒါကြောင့်မလို့ဒါဝိပဿနာပိုင်းလို့ဘယ်လိုပြောတာတခါကြီးဟိုသဘောကျလားမသိဘူးကျပါတယ်ခင်ဗျာတပည့်တော်ကခုနကဒီအဲ့သမတ္တဝါဒဟို definition လေးနဲ့ဘယ်လောက်ထိကျင့်ရမလဲဆိုတဲ့ဟာကိုအာသိကျင်တာပါခင်ဗျာအခုဆရာတော်ဖျက်ရှင်းပြတာသဘောကျပါတယ်ခင်ဗျာအေးအေးအဲ့တော့သမတ္တဝါဒဆိုတာခုနပြန်ချိုးရင်ပေါ့ဒီယုံနာဓမ္မတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတော့ဟိုရှုတဲ့ အဆင့်ကိုစပြီးရှုတဲ့အဆင့်ပေါ့ဝိပဿနာနဲ့ပြောမယ်ဆိုတော့ဝိပဿနာဉာဏ်အနုလေးပေါ့အဲ့အဆင့်ကိုဒါစပြီးဒါသမတနာဉာဏ်လို့သုံးတော့အဲ့အဆင့်ကိုရောက်နေတာအဲ့အဆင့်ဒီဒီရှေ့ကရုပ်တည်ဉာဏ်တွေကိုသိရဆိုတဲ့နာမရူပပရိစ္ဆေဒဉာဏ်အဆင့်လဲကျော်ရမယ်နောက်ပစ္စယပရိကဉာဏ်ကိုပရိစ္ဆသမုပ္ပါပေါ့သူဒီကအရေးဒီကမကြီးနဲ့ရင်းနေတဲ့စကလုံးနဲ့ပြောပရိစ္ဆသမုပ္ပါရှုခွက်တွေနဲ့ပြီးသွားပါမှဝိပဿနာရှုကိုရောက်တာအဲ့အဆင့်လောက်ထိကိုပြောတာဒီသမတနာဝါဒဆိုတာလေ သင်ပါဗျာနားလည်လို့ပါပါဗျာရှင်ဖေရတပည့်တော်စိတ်နဲ့ပါတခုမေးစရာရှိတော့ပါဗျာစောစောကပြောတာကနာနာပြီးတော့ဟို verify လုပ်တာအနုဘန္ဒနာကိုပြောတာလားနာနုဘန္ဒနာကိုပြောတာလားဖေဟုတ်တယ်ဟုတ်တယ်အဲ့ဒါကိုစကလုံးကဟိုစာကဖတ်နေကြသလိုနာဖြစ်သွားတာအဲခဏနာပြီးတော့အနုဘန္ဒနာအနုဘန္ဒနာနော်တင်ပါဗျာ အနုပန္နကအစင်လိုက်တာမမုံဖရာတို့ရေရခုလျှောက်ကြတာဗျအဲ့လိုမျိုးအာနာပါနာရှုနေတဲ့အချိန်မှာနည်းနည်းလေးဟိုတမာတိရလာတဲ့အချိန်မှာအလင်းအလင်းနေရာဝင်လာပြီးတော့အဲ့လိုမျိုးတောက်လျှောက်အလင်းတစ်ခုလုံးကြီးကအမြဲတမ်းလင်းနေတယ်လင်းနေလင်းနေတယ်ဆိုလို့ရှိရင်လေတတိတော်ကအဲ့ဒီအာဝဝင် အဲ့အာနာပါနာကိုပဲဆက်ပြီးတော့ပဲသတိကတ်ထားမှာပေါ့နော်ဖေ။အဲ့ဒါကလည်းဒီမှာခုနလင်းတယ်ဆိုတာကခင်ဗျားနာလို့ဘလို့လင်းတာလဲကြည့်ရတာပေါ့နော်။ပြောဟိုကိုကအခုလင်းတယ်ဆိုတာကဟိုတချို့ဆိုဒီမှာကိုဝင်းပြင်ဒီလိုဒီပက်ကလင်းနေတာတော့အရှိတရေကလင်းနေတာတို့တုံ့မို့ဒီခုနဒီဝင်တွက်လေးရှိတဲ့နေရာလေးမှာလို့ဝင်တွက်လေးတိတယ် သူ့ကိုတက်ရောက်ခံစားလေးမှာပဲနေနေတာအဲ့လိုရှိအဲ့တော့အဲ့မှာမိမိကဘယ်အခြေအနေလေးအပေါ်ကြီးပို့ပြီးတော့သိဖို့လိုတယ်ဒီဝင်လင်ထွက်လေနေရာလေးမှာပဲတောက်ချောက်လင်းနေတယ်တစ်ထိုင်လုံးလည်းမြဲနေပြီဆိုရင်တော့ဒါကကောင်းတယ်အဲ့အချိန်ကျရင်ဟိုဝင်လေထွက်လေဒီအလင်းလေးကမပြောက်တော့ဘူးခိုင်းနေဆိုရင်အဲ့မှာဦးဇင်းတို့ကအချိန်လေးကိုကြည့်ပြီးတော့ယောဂီကိုပြန်တင်ပေးတယ်ဝင်လေထွက်လေကိုစက်မှတ်ဖို့လူချင်းမှလည်းလုပ်မယ်ပေါ့အဲ့တော့ဒကမကြီးရဲ့လက်ရှိအခြေအနေကဘလို့လင်းမုံလင်းနေလဲဆိုတာတော့ ရောက်ပြရင်ပိုကောင်းတယ်အဲ့ဒါဆိုဦးဇင်းတို့ကပြင်ပါဗျာပထမတော့အဲ့လိုမျိုးဟိုဝင်လေထွက်လေနေရာမှာပဲလင်းတယ်ဖေ။ပြီးတော့တဖြည်းဖြည်းနဲ့အဲ့လိုမျိုးတပြင်းလုံးကတပြင်းလုံးကလင်းထိန်နေတယ်ဘလို့မအောင်အဲ့လိုမျိုးချိန်လိုမျိုးဖြစ်လာတယ်ဖေ။အဲ့လိုမျိုးနေအများနဲ့ဖြစ်တယ်။ဟို အလင်းရောင်ခုနအရန်ကောင်းနေတာဟုတ်လားမျက်စိကျိန်းတာလို့ဘာလို့ဆိုတာဖြစ်တတ်တယ်သို့တော့ခုနစစချင်းပေါ့ဒီဝင်လေထွက်လေလေးကလင်းနေတယ်ဆိုရင်သူကဝင်လေထွက်လေနေရာလေးကလင်းနေတယ်ဆိုရင်ကောင်းတယ်အဲ့အချိန်လေးမှာလို့လေအဲ့လောက်လင်းနေရဆိုရင်ဒီပြင်လုံးကိုမပြန့်ပြန့်သွားရဆိုတာကနည်းနည်းဟိုဒီပြင်ဒီစိတ်ကဟိုညင်တက်မှုအားနည်းနည်းညော့သွားလို့လည်းဖြစ်နိုင်အဲ့တော့စစချင်းမှတ်လို့ဝင်လေထွက်လေလေးကိုမှတ်လို့ဝင်လေထွက်လေနေရာလေးမှာပဲလင်းနေပြီဆိုရင် အဲလေးကိုမှတ်ရသလောက်ပဲစက်မှတ်ကြည့်မှတ်ရသလောက်ပဲစက်မှတ်ရင်အဲဝင်လေထွက်လေကိုမှတ်ခြင်းနဲ့တဖြည်းဖြည်းစိတ်ကအလိုလိုအဲအလင်းမော်ကိုရောက်သွားတယ်ဒီဝင်လေထွက်လေမှတ်တဲ့နေရာမှာအလင်းမော်ကိုစိတ်ကအလိုလိုရောက်သွားတယ်ဒီဝင်လေထွက်လေပေါ်မှာဟိုစိတ်ကဟိုနေပြီးတော့အလင်းပေါ်ရောက်သွားတယ်အလင်းလေးကလည်းမပြောက်တော့ဘူးအဲ့ကြိုင်ဝင်လေထွက်လေဆက်ပြီးတော့ရှာစရာဝင်လေထွက်လေကိုစူးစမ်းပြီးပြန်မှတ်နေပြန်မလို့တော့ ဒီဒီတွေ့တဲ့ဒီမူလထွက်လေနေရာမှာရှိနေတဲ့အဲ့အလင်းလေးကိုပဲစိတ်ကတော့ကြောက်ကတ်ထားရင်လည်းပဲအာသမာဓိဖြစ်ပါတယ်အဲ့လမ်းကဆက်ဆက်သွားလို့ရအောင်တမဖေဟာတမဖေဟာကျေးဇူးတင်ပါတယ်ဖေဟာဆရာတို့ဖေဟာတပည့်တော် Tracy ပါအာတပည့်တော်အမ်တရားထိုင်ရင်းနဲ့ဝင်နေထက်တွေမှတ်ရင်းနဲ့စိတ်ကပြန့်ပြန့်သွားအောင် ပြန်သွားရင်နောက်တော့တိလာရင် ပြန်ခေါ်တာပြန်မှတ်တယ်အဲ့ဒါဟိုဘယ်လိုပြောမလဲအချိန်မရှိတော့ဘယ်လိုမျိုးလုပ်ရင်အာအားပေးမှာလဲဟိုဝင်လေတွက်လေကိုတော့မကြီးမှတ်တာလေဘလောက်လောက်ကြာကြာလေးမှတ်လို့အရင်ဆုံးရလဲပြီးမှစိတ်ကထွက်ထွက်သွားလဲပေါ့ဘလောက်လောက်ကြာကြာလေးရအာတပြက်တော့ဟိုအချိန်မကြည့်ထားတော့မသိဘူးဒါပေမဲ့တပြက်တော့အာ ိုလိုပြောမယ်10မိနစ်15မိနစ်တော့ရမယ်ထင်တာပဲမတေချာတော့မကြည့်မတိတော့ဟိုအချိန်ကိုမကြည့်တော့မတိဘူးတိတော့တိလိုက်တယ်စိတ်ကထွက်သွားပြီးထွက်ပြီးတော့ရှောက်စဉ်းစားနေမှာအာငါအပြင်ရောက်နေပြီဆိုပြန်ခေါ်လာအဲ့လိုမျိုးအဲထွက်သွားတဲ့အချိန်ကရောတိတ်အကြာကြီးထွက်သွားလားခဏလောက်ကလေးထွက်ပြီးတော့ဒီဝင်လေထွက်လေမှပြန်ပြန်ပြီးတော့ဟိုမှတ်လို့ရအာထွက်သွားပြီးတစ်ခါကြရင်လည်းချက်ချင်းတိလိုက်တယ်ထတစ်ခါကြရင်လည်းတစ်ချိန်မတိဘူး တော်တော်ကြာမှအာအပြင်ရောက်နေပြန်ခေါ်လာအဲဆိုရင်တော့သူကနံပါတ်1ပေါ့ဒီမှာကြီးနားလည်ထားမှာဒီဝင်လေတွက်လေးလေးကိုမှတ်နေလို့ခဏလေးထွက်သွားတယ်ဝင်လေတွက်လေးကိုပြန်မှတ်ရတယ်ဆိုရင်အရင်ကြီးမစိုးရင်လည်းအဲ့လားဒီဟိုစအာတိကာသယောဂီမှာအဲ့ဒါပေါင်းတယ်အဲ့တော့အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ကအတွေးတွေအများကြီးပေါ့အကြာကြီးတွေးနေတယ်အဲ့ဆိုရင်ကိုကတွေးမှန်းသိရင်နောက်တစ်ချိန်တရားထိုင်ပြီဆိုရင်တရားမထိုင်ခင်လေးပေါ့ဒီဝင်လေတွက်လေးကိုစမမှတ်ခင်လေးပေါ့ဥမာဘုရားဟိုဝေပြူတယ် အစသည်အပြင်ဒီကိုပရိကံပြုပြီးတဲ့အခါမှာစိတ်ကိုစောက်တည်လိုက်ပေါ့အဲဒီပြင်ကိုစိတ်ကအတွေးရောက်သွားတာနဲ့ဒီပိုင်းနဲ့တည်းပြန်ပြီးတော့ဝင်ထွက်လေးကိုသိရပါလို့အဲ့လိုလေးစိတ်ကတရားအမထုတ်ခင်မှာအဲ့လိုလေးမျိုးလေးနှလုံးသွင်းထားတာအဲ့လိုနှလုံးသွင်းပြီးဒီမိုင်းထိုင်လိုက်လို့ရှိရင်ဝင်ထွက်လေးလေးကိုမှတ်နေလို့ခုန5မိနစ်10မိနစ်သို့မဟုတ်15မိနစ်လောက်မှတ်ပြီးတာနဲ့အတွေးလေးစိတ်ကရောက်သွားတယ်ချက်ချင်းအဲ့ဒါဒီရှေ့ကဒီဒိဋ္ဌံထားတဲ့စိတ်စောက်တည်ထားတဲ့စွမ်းအင်ကြောင့်ပေါ့ ချက်ချင်းပြန်ပြီးဝင်လေထွက်လေလေးပေါ်မှာစိတ်ကပြန်ရောက်တယ်ငါတွေးနေတယ်လို့သိတယ်ပြီးတော့ဝင်လေထွက်လေလေးပေါ်စိတ်ပြန်ထားနိုင်တယ်ပေါ့အဲ့လိုလေးဖြစ်အောင်အရင်စူးစမ်းကြည့်အဲ့လိုဟိုကြာကြီးမတွေးအောင်ပေါ့နောက်ခဏခဏလေးလောက်စက်ကလေးလေးစိတ်အပြင်ရောက်သွားတယ်ပြန်ဝင်လေထွက်လေလေးကိုမှတ်နိုင်တယ်ဆိုရင်ဒါကကောင်းတဲ့လက္ခဏာပဲအဲ့တိုင်းလေးပဲဆက်ပြီးတော့မှန်မှန်လေးစူးစမ်းသွားရမှာနော်ဟုတ်တယ်ပါဗျာတပည့်တော့ကောင်းကောင်းမရှင်းပါဘူးဟိုဘာလဲအဲတရားမထိုင်ခင်အဓိခံဘာလဲ ယ်လိုပြောလဲကျမတိတ်နားမလဲ။အော်အဲ့ဒါဒီလိုဟိုဗမာလိုနားလည်အောင်ပြောမယ်ဆိုတရားမထိုင်ခင်မှာလည်းမကြီးပြင်ဆင်လိုက်တာပေါ့။အဲ့တော့တယောက်နဲ့တယောက်တို့ယောဂီတွေပြင်ဆင်တာမတူဘူး။ဥစားဗရမကိုကဘုရားကိုဟိုဟိုဘုရားကုံတော်လေးပွားပြီးတော့ဘုရားကိုဝီတူမယ်။အဲပြီးတဲ့အခါဥမာဆိုကြပါစို့ကိုယ့်ရဲ့ရိယာပုဂ္ဂလိကိုတက်တောင့်တက်တာလေးနဲ့ကိုထိုင်လို့ကောင်းအောင်မော်တာပြင်ဆင်မယ်။ပြီးလို့ရှိရင်ဟိုတချို့တော့လည်းရှိတာပေါ့မိမိခန္ဓာကိုယ်ဘုရားလူတာတို့ဒါမျိုးလေးတွေလည်းရှိတယ်။ဒါလည်းလုံး အပြစ်မရှိဘူးလုံကောင်းတယ်အဲ့တော့မလို့ကြီးတယ်ကိုယ့်ဘက်ကိုလူလေးပြင်ဆင်ပြီးတဲ့အခါစိတ်ကလေးအရင်ငြိမ်အောင်ဘုရားကုံတော်လေးပွားလိုက်တာတို့အမေတ္တာလေးပို့လိုက်တာတို့အဲဒီလိုလုပ်လို့ရတယ်အဲ့လိုလုပ်ပြီးလို့အကုန်လုံးပြင်ဆင်ပြီးပြီဒါပြိကံလုပ်တယ်ဆိုတော့အရင်ဆုံးပြင်ဆင်လိုက်တာပဲဒီဝင်ထွက်လေးကမ္မဋ္ဌာန်းကိုစမှတ်ဖို့အဲ့လိုပြင်ဆင်ပြီးပြီဆိုတဲ့အခါကျတော့မှစပြီးတော့အဲ့ဒါဝင်ထွက်လေးကိုမှတ်မယ်မမှတ်ခင်လေးမှာစိတ်ကိုစောက်တည်ထားလိုက်အဲငါစိတ်ကဝင်ထွက်လေးကနေပြီးတော့ဘေးကိုအပြင်ကိုရောက်ရင်ရောက်ရောက်ချင်းတက်ပြီးသိရပါလို့ဤတတိထားမိရပါလို့ဤ တတိထားပြီးတော့ဒီဝင်လေထွက်လေကိုပြန်မှတ်နိုင်ရပါလို့ဤလို့စိတ်ကိုအဲ့လိုလေးစောက်တည်ထားလိုက်စောက်တည်ထားပြီးတာနဲ့ကဲပြီးပြီဆိုတော့မှစပြီးဝင်လေထွက်လေမှတ်မှတ်လိုက်လို့ရှိရင်အဲ့ရှေ့ကစောက်တည်ထားတဲ့ဒီစွမ်းအင်ပေါ့ဒီစိတ်ကစွမ်းအင်လေးကြောင့်အဲ့ဝင်လေထွက်လေကိုမှတ်နေတဲ့အပြင်ကိုအတွေးရောက်သွားရင်အဲ့အတွေးထဲမှာအကြာကြီးဟိုရှေ့ကလို့မျောပြီးတော့အာအချိန်ကြာကြီးမပုံတော့ပဲအတတိကတန်းဝင်ပြီးတော့ဝင်လေထွက်လေကိုပြန်မှတ်လို့ရတဲ့သဘောရှိတယ်နော်အာတင်ပါဗျာကျေးဇူးတင်ပါတယ်ဗျာ မုံဖျားတပည့်တော်မအန်နာပါအော်တပည့်တော်မဟိုဒီပါဠိတွေကိုနားလည်ကျင်တာဘာဘယ်စာကိုဖတ်ရင်ရပါတယ်လဲဖမောအဲ့တော့ပါဠိတွေကိုနားလည်ကြည့်တော့ဒီပါဠိတွေစုံနိယဘတ်တွေများတာပေါ့ခေါင်းပေါ်ဘာလို့စလေ့လာနေဖြစ်တယ် စုံနိယဆိုတော့ခုလိုပေါ့ဦးဇင်းတို့စာပိုက်ကြီးပေါ့တကယ်ကြီးရေးထားတဲ့စာတွေရှိအဲ့ဒါဥမာဆိုကြပါစို့ဟိုခုဆိုရင်ဒီကကြီးဓမ္မကြီးနဲ့ရင်းနှီးပါလို့ဓမ္မစကြာတုတ်တန်တို့အဲအနတ္တလက္ခဏာတုတ်တန်တို့ခုမာသတိပဏာတုတ်တန်တို့အဲ့လိုတုတ်တန်မျိုးတွေကိုစပြီးတော့နည်းနည်းလေးဖတ်ကြည့်ဖတ်ကြည့်တဲ့အခါမှာတော့ဘာနဲ့ဖတ်ရတော့ကိုယ်ပါဠိကိုစနစ်လေးကြဟိုပါဠိသင်တန်းကြီးတက်ရင်တော့တစ်မျိုးပေါ့အဲ့လိုတက်ထားရင်တော့ကောင်းတယ်အဲ့လိုမတက်တဲ့သူတော်အောင်ဆိုရင်သူကဘာလို့လဲဆိုတော့မြန်မာပြန်လေးနဲ့တွဲဖတ် မြန်မာပြန်လေးနဲ့ပြောပါရင်ဥမာစကြဝဠာဆိုတတ္တလက္ခဏာတုတ်လို့ဆိုပါဠိတော်လေးကသိရှင်းတယ်ဥမာဟိုရူပံအိဋ္ဌံဝါအနိဋ္ဌံဝါတိအနိဋ္ဌံတံဩရူပံအိဋ္ဌံဝါအနိဋ္ဌံဝါရူပဆိုတာယုံအိဋ္ဌဆိုတာအာမြဲတာအနိဋ္ဌဆိုတာမမြဲတာအဲ့လိုမျိုးလေးပေါ့အမြန်မာပြန်လေးနဲ့ရူပံအိဋ္ဌံဝါအနိဋ္ဌံဝါတိယုတ်တရားဒီအမြဲတဲ့အိဋ္ဌလားမမြဲတဲ့အိဋ္ဌလားဒါမေးတယ် အနိစ္စဗန္ဒီအော်ဗန္ဒီဆိုတော့အရှင်ဘုရားအနိစ္စမမြဲပါဘုရားဆိုအဲ့ပါဠိသွားလေးတွေကလွယ်တယ်အဲ့လိုမျိုးလေးတွေပါဠိတက်တက်ကိုမြန်မာပြန်လေးနဲ့တွဲပြီးတော့ဖတ်အဲ့လိုလေးတွဲဖတ်လိုက်လို့ရှိရင်တော့ပါဠိကတဖြည်းဖြည်းနဲ့ယဉ်နှီးလာတယ်ယဉ်နှီးလာတာများလို့ရှိရင်တဖြည်းဖြည်းနဲ့ပါဠိကိုနားလေတယ်ပါဠိကိုသိမကြောက်တော့ဘူးသို့တော့တကယ်ကြီးဟိုကစာရေးလို့ပြုလို့ရအောင်ဟိုလေ့လာမယ်ဒါတော့ဆရာနဲ့တေချာပါဠိသင်တန်းကြီးတက်ရအောင် အဲ့လိုမဟုတ်လို့ကိုယ့်အကူနားလည်ရုံဆိုကိုပြောတဲ့ပုံစံလေးနဲ့လုပ်ကြည့်အဲ့တော့ပါဠိနဲ့မြန်မာပြန်တဲ့ကိုတွဲကြည့်ရဒါကောင်းတာတော့အကြံပြုချင်တာလောလောဆယ်တော့တပြည့်ဆရာတော်ကြီးလက်ရေးပြုစုထားတာရှိမှာသို့သောဘောက်ဆရာတော်ရဲ့တကြောင်ဒီတော်လန်းဆိုတဲ့ကျမ်းစာကိုရှိတယ်အဲ့ကျမ်းစာပေါ်မှာဒီဟိုဓမဆက်ကြလဲပါတယ်နတလက္ခဏာတုံလဲပါတယ်မာသီပြဏတုံလဲပါတယ်ဆရာတော်ကဒီစာအုပ်ဆိုင်ကြီးမှာစာမျက်နှာနှစ်ခုပေါ့ဒီဘက်ကပါဠိဆိုဒီဘက်ကမြန်မာဒီဘက်ကပါဠိဆိုဒီဘက်ကမြန်မာတို့တမျက်နှာနဲ့တမျက်နှာကြီးတွေ့တာမြန်မာပြန်ပေါ့ မြန်မာပြန်နဲ့ပါဠိနဲ့အဲ့တော့အဲ့ဒါလေးကိုတွဲပြီးတော့ဖတ်လို့ရှိတယ်ပဲပါဠိကိုတပြေးပြေးနဲ့မြန်မာလိုလေးနဲ့နားလည်ပြီးတော့ရင်းနှီးလာလိမ့်မယ်နော်အဲ့လိုလေးကြိုးစားဖတ်ကြည့် so ဖုံဖုံတအာဝိဝိပဿနာကမ္မထန်နဲ့အဲ့ဘာလဲအာအာဝိပဿနာကမ္မထန်နဲ့အဘိဓမ္မာနဲ့ဆိုအဲ့ဒါဘာကွာလဲဖုံဖုံ ဟိုအတူတူပဲပြောရမှာပဲသို့တော့ဟိုအဘိဓမ္မာဆိုတာကအရှိတရားတွေကိုထုတ်ပြတယ်အဲအဘိဓမ္မာဆိုတာအရှိတရားတွေပေါ့တကယ်အရှိပရမတ်တွေပေါ့ယုတ်ဒီနန္ဒီအဲယုတ်ကမှယုတ်နဲ့နန္နဲ့နှမျိုးတွေမကတော့ဘဲနဲ့အခန္ဓာ၅ပါးစသည်အပြင်ပေါ့ဒီလိုပေါ့အာယနာ7ပါးတက်78ပါးနဲ့ဒီလိုတွေတပြေးပြေးနဲ့ဤဒီများစွာနဲ့ပေါ်တာပေါ့အဘိဓမ္မာလို့ခေါ်တယ်အဲအဲ့ဒီအဘိဓမ္မာကအရှိတရားပေါ့ယုတ်ဒီနန္ဒီဒါယုတ်နဲ့နံပါးနေ ဟောဝေဒနာခန္ဓာတင်ညာရူပခန္ဓာဝေဒနာခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ခန္ဓာ၅ပါးနိအာယနာ၁၂ပါးနိစသည်အပြင်အဲ့ဒီတကယ်အရှိတရားတွေကသူကနာဟိုလက္ခဏာရေးသုံးတာပေါ့နော်ဟိုသမညာလက္ခဏာလို့ခေါ်တဲ့မမြဲမှုအနိစ္စဆင်းရဲမှုဒုက္ခအခြေခဲအခိုင်မှာအနိတ္တရာအပြင်တိတမနေခြင်းစုမရခြင်းဆိုတဲ့အနတ္တာဆိုတဲ့အဲ့လိုအရှိတရားတွေကလက္ခဏာရေးသုံးတယ်တဘာဝလက္ခဏာသမညာလက္ခဏာတွေကိုတင်ပြီးတော့ ရှုပွားသုံးသပ်ခြင်းကိုရောက်ဝိပဿနာလို့ခေါ်တယ်။အဲ့တော့ဗိဓမာဆိုတာကဒီဝိပဿနာရှုဖို့ရအရှုခံအာယုန်တွေကိုထုတ်ပြတာကိုဒါကိုဗိဓမာလို့ခေါ်ပြီးတော့ထိုရှိတရားပရမတ္ထဓမ္မတွေကိုလက္ခဏာကြီးသုံးတယ်ဒီရှုပွားခြင်းကိုဝိပဿနာလို့ခေါ်တယ်။အဲ့ဒါအဗိဓမာနဲ့ဝိပဿနာထူးခြားချက်ဟုတ်မလား။ အဲ့ဒါဆိုတော့တမထနဲ့ဝိပဿနာဆိုတော့အခုတပည့်တော်မှာအခြေခံနေဆိုတော့အခုတမထကိုအရင်လောက်လောက်ပြီးတော့မှဝိပဿနာကိုတွားအဲ့လိုပေါ့နော်ခုမောဟုတ်တယ်တမထကိုစရတယ်ပေါ့နော်တမာတိဒီဒိဋ္ဌိဝိသုစိတ်တဝိသုတိပြောင်းတမာတိကိုစသို့တော့တမာတိကခုနလိုဟိုကိုကဇန်နေရအောင်ဒီဟိုရှုနိုင်တဲ့ဒါကောင်းတာဇန်မရလို့ရှိရင်ခုနဥပ္ပဇာရတမာတိတော့ဆိုကြပါစို့ဒီမကြီးဟိုဟို တက္ကမထန်ရှုလိုက်တက္ကမထန်ရှုလိုက်လို့ဥပ္ပဇ္ဇရသမารိရောက်ပြီဆိုရပြီဥပ္ပဇ္ဇရသမารိရောက်လို့ရှိရင်ဟိုဘက်ကဇန်နေစက်မကူးနဲ့တော့မကူးတော့ဘဲနဲ့ဒီဘက်ကဟိုယုတ်ကလတ်တွေမြင်တဲ့အဆင့်အထိပေါ့ခုနဥပ္ပဇ္ဇရသမารိဆိုတာကတက္ကမထန်ကိုရှုလိုက်လို့ဒီခန္ဓာကိုယ်တစ်ခုလုံးကြီးကဟိုဒီခြေလက်ကောင်းခါတွေပျောက်ပြီးရေကဲတုံးခံတုံးမှန်တုံးအကြည်တကြီးကိုတွေ့တဲ့အဆင့်ရောက်ပြီးဆိုတာဥပ္ပဇ္ဇရသမารိရောက်ပြီအဲ့ကြလို့ရှိရင်ဒီအလင်းရောင်ရဲ့အကူအညီကိုယူပြီးတော့ဦးဇင်းတို့က ကျန်တဲ့ဟိုကုထာတာတွေကိုသွားပြီးတော့ကျန်တဲ့ကတိုင်းတွေသွားလို့ရတယ်ဒါသမထလမ်းအဲ့မှာကိုကမသွားတော့ဘဲနဲ့အဲ့ပဲသမထမသွားဘဲနဲ့အဲ့ဓကမထကုနာကုနာဟိုဥပဇာရသမารိလည်းရောက်ပြီးရဆိုအဲ့ရေကရုံခံလုံးမနှုံးလို့အကြည်တက်ကြီးမှာဦးဇင်းတော်အာကာသတက်ကိုရှာယောဂီတယောက်ပါအာကာသတက်ကလေးကိုရှာရှာပြီးအကြဘောက်ကိုတွေးပြီးဆိုအဲ့မှာအာကာသအာကာသလို့တောင်းစူးစူးဆိုင်ဆိုင်ရှုလိုက်လို့ချင်းခုနရေကရုံခံလုံးမနှုံးလို့ကြည်နေတယ်ဒီအကြည်ဓာတ်ကြီးကပြိုကွဲပြီးတော့အမှယုတ်ကလတ်အမုံကြီးစတွေ့ပြီတွေ့တော့မှယုတ်ကလတ်တွေတစ်ခုတစ်ခုမှရှိတယ်ခုနပထဝီမာမှုပြုံးမှု မာကျန်လေးပြောချိုးပေါ်ဆိုတဲ့ဒီ6မျိုးတွေကတစ်ခုခုတွေ့ရင်ဒါပထဝီနောက်အနုတကအာဘောဒေဇောဝါယောဆိုတဲ့ဒီလေးပါကိုအယုတ်ကလတစ်ခုတစ်ခုမှာစပြီးတော့ရှုရှုရတယ်အဲပြီးတဲ့အခါကျတော့အဲ့မှာကနာသစင့်တက်ပြီးတော့ဘောနာဆိုတဲ့အယောင်လေးကန္နာဆိုတဲ့အနံလေးရသဆိုတဲ့အရာသာလေးဩဇာဆိုတဲ့အစီအစီလေးဒါမျိုးလေးရှုရင်ယုတ်ကလတစ်ခုမှာရှင်မျိုးရှင်မျိုးဒီပုံစံနဲ့သွားရင်အဲ့ဒါအိုးရုပ်ဉာဏ်တွေကိုသိသိရအဘိဓမ္မာသဘောအရာတကယ်အရှိတရားတွေကိုကိုယ်တိုင်မျက်မှောက်သိပြီး အယုတ်တဲ့တီးပြီးနာလည်းတီးပြီးဆိုအဲ့တိုင်းကိုကုလို့ရတယ်အာသမထဇန်နေမသွားဘဲနဲ့သွားလို့ရတဲ့နန်းလေးကိုပြောတာအဲ့ရောက်ပြီဆိုမှခုနဝိပဿနာကိုဆက်ပြီးတော့ရှုဟုတ်ကလားဆိုတော့အာကတိုင်းနဲ့ဇန်နဲ့ဆိုဘာကွာလဲဘုံဘုံတိုင်းဆိုတာကဇန်ရဖို့ရန်အရှုခံအာယုံကိုကတိုင်းလို့ခေါ်တယ်အဲ့ကတိုင်းတွေကိုရှုမှဆိုကြပါစို့ပထဝီကတိုင်းပထဝီကတိုင်းကိုရှုလည်းပဲဇန်၈ပါးရတယ်သမဘက်၈ပါးရတယ် အာဘောကတိုင်းရေကတိုင်းကိုယူလေသမဘတ်စစ်ပါရတယ်တေဇောကတိုင်းမိကတိုင်းကိုယူလေသမဘတ်စစ်ပါရတယ်ဇန်နေရတယ်။အော်ဝါယောကတိုင်းကိုယူလေဒါဇန်နေရ။နောက်တကအဖြူရောင်ကတိုင်းပေါ်အော်ဒတာကတိုင်းကိုယူလေဇန်နေရ။အဲ့တော့ဇလိုရင်းကပြောချင်တာကကတိုင်းနေဆိုတာကအရှုခံအာယုန်ကြီးဇန်နေဆိုတာကအဲ့အရှုခံအာယုန်ကြီးကိုမိတွဲပြီးတော့ကိုကဟိုစူးစူးဆိုင်ဆိုင်ရှုနိုင်ရင်ရတဲ့အကျိုးကိုဒါဇန်လို့ခေါ်တယ်။ဟုတ်ပြီ။ ကျေးဇူးတင်ပါတယ်ဘုန်းဘုန်းရှင်ပြစောနာပြောတဲ့တည်းမှာအာကာသဓာတ်ကိုရှာတယ်ဆိုတာဟိုတရားထိုင်နေဟင်းလင်းပြင်းကြီးတဲဟိုရောက်နေသလိုမျိုးဖြစ်တာကိုပြောတာလားဗျာ။အော်မဟုတ်ဘူးဒီမှာကြီးအဲ့တော့အာကာသကိုထပ်ပြီးနားလည်ဖို့လိုတယ်။အာကာသကအဇတာကာသအဲ့ဒါကောင်းကင်ပေါ့။အာကောင်းကင်ကိုအဇတာလို့ခေါ်တာ။အာအဇတာကာသဆိုတာတစ်ခုရှိတယ်ဒါအကောင်းကင်အာကာသ။အဲ့ဒါကဦးဇင်းတို့ ကလာပပရိစေတကာသဆိုတာရှိအဲ့ဒါရုပ်တွေပေါ့ကိုဦးဇင်းတို့ခန္ဓာကိုယ်ကြီးဒီဥမာဟိုယုတ်ကလပ်ကလေးနဲ့ဖွဲ့စည်းကြတယ်သူတို့ယုတ်ကလပ်တစ်ခုတစ်ခုကြားမှာဒီအဲကလာပပရိစေတယုတ်ကလပ်တွေကိုပိုင်းခြားထားတယ်အကြာအလေးရှိတယ်ဒါကိုကြတော့အာနာဟိုကလာပပရိစေတနော်အဲ့ဒါတစ်ခုခေါ်တယ်နောက်တစ်ခါကတိနုဂါတာကာသဆိုတာရှိသေးတယ် အဲ့ဒါကကတိုင်းပေါ့ကတိုင်းကိုရှုလိုက်လို့ရှိရင်ပထမဆိုကြပါစို့ဦးဇင်းကပထဝီကတိုင်းကိုဥမာလေးပြောပထဝီကတိုင်းကိုရှုလိုက်တယ်အဲ့ကတိုင်းဝင်းကြီးရပြီဆိုကတိုင်းဝင်းကြီးကိုအရက်စင်နေတာဖြန့်ဖြန့်ပြီးအဲ့မှာစူးစက်တိုက်ရှုရင်ပထမဇန်ဒုတိယဇန်တတိယဇန်စတုတ္ထဇန်ဆိုရရပြီးကမှနောက်အရူပဇံဖြစ်တဲ့အာဂလနိတာယနာဇံကိုဆက်ရှုခြင်းတဲ့ပုဂ္ဂိုလ်ကခုနအဲ့ကတိုင်းဝင်းကြီးဖြန့်ထားတဲ့ရက်စင်နေတာဘဲကြီးကြီးဖြန့်ထားတဲ့ဒီပထဝီဆိုတဲ့မြေကတိုင်းဝင်းကြီးကို အဲ့ဒီမှာအဲ့ကတန်းဝင်းကိုခွာပြီးတော့ဒီအာဂါတကိုရှားတာပေါ့အကြားပေါက်ရှားရင်ခုနကိုပြတ်ထားတဲ့ရက်စင်မျက်နှာလုံးမှာရှိတဲ့ဒီကတန်းကြီးကကွာသွားပြီးတော့အာဂါတကြီးပဲကျန်တယ်အဲ့ဒီအာဂါတကြီးကျန်တော့မှအဲ့အာဂါတကိုအနန္တအာဂါတလို့ပွားများရင်ရတဲ့ဟိုအာဂါတနိတယနာဇံကိုစိုက်တယ်အဲ့အာဂါတကိုကြတော့ကတိနုဂါတာကာတာကတိုင်းကိုခွာတဲ့အာဂါတခေါ်တယ်အဲ့လိုကတိုင်းအဲ့လိုအာဂါတတွေရှိတဲ့အထဲမှာဒီဒီကရုံဖန်တို့မန်တို့ကိုကြည်တဲ့နေရာမှာအဲ့မှာရှိရတဲ့အာဂါတကြတော့ခုန ယုတ်ကလတ်တွေကိုပလာဘပရိစီတာလို့ခေါ်တဲ့ယုတ်ကလတ်တွေကိုပိုင်းခြားပေးတယ်ဒီယုတ်ကလတ်နဲ့နောက်ယုတ်ကလတ်နဲ့ရောဆက်မသွားအောင်ပိုင်းခြားပေးတယ်အပိုင်းခြားဆိုတဲ့အာဂါသကိုရှုရတာဟိုကနအဇတာကာသလို့ခေါ်တဲ့ကောင်းကင်အာဂါသကြီးကိုရှုရတာမဟုတ်ဘူးเนาะဟုတ်တယ်ပါဗျာအဓိကဆိုတာဗာဒိဗ္ဗေလေဗျာစောနအထကထာဆိုတော့ရှင်ပြရှင်းသွားတာနားလေသွားပြီအထကထာဒီကဆိုတာဗာလေဗျာတိကတိကအေးတိကတိကတိကဆိုတာအဲ့အထာကထာကို ချဲ့ပြတဲ့ဟာပေါ့နော်ဟိုသာဂရာမှာမရှင်းတာတွေကိုထပ်ပြီးတော့ definition အနေနဲ့ဖွင့်ပြတဲ့ဟာကိုတီကာလို့ခေါ်တာနော်ဟုတ်တယ်ပါဗျာစာအုပ်စာအုပ်တအုပ်အဲ့လို ရှိတယ်လားဗျာတီကာဆိုတာအဲ့လိုမှတော့ပါဠိလိုဒီပိဋကသုံးပုံအနေနဲ့ပါဠိလိုရှိတယ်သာဂရာရှိတယ်တီကာရှိတယ်ပေါ့နော်အဲ့လိုတီကာဆို dictionary သဘောမျိုးပေါ့နော်ဗျာဒါဆိုအဲ dictionary သဘောမျိုးလို့လည်းပြောလို့ရတယ် ဟိုဘာသာပြန်သဘောမျိုးလည်းပြောလို့ရတယ်ဟို dictionary ဆိုတာလည်းဦးဇင်းတို့ကဒီ definition ပဲလေဟိုပုံတစ်ခုကိုလုံးတစ်ခုကိုဖွင့်ပြတာလေအဲဟိုအဲ့လိုပဲဦးဇင်းတို့ပါဠိတော်ကစကားတစ်ခုပေါ့ပါဠိတော်စကားတစ်ခုကိုသူကနားမလည်ဘူးပါဠိတော်ဖတ်လိုက်တယ်ဟိုတကယ်လို့ကိုနားမလည်အဲ့ကြတော့သူကအဲ့ထာဂရာကြည့်တော့ထာဂရာကအဲ့ပါဠိတော်ရေးထားတဲ့ဒီပါဠိတွေကိုမြန်မာပြန်တယ်လို့ပါဠိနဲ့ထပ်ပြီးတော့ဖွင့်ပြတာ definition လောက်တာဒါကိုဦးဇင်းတို့ကဟိုဘာသာပြန်တယ်လို့သုံးတာပေါ့ အဲနောက်တကအဲ့အထာဂရာမှာလည်းတို့လူပဲအထာဂရာကပါဠိတော်ကိုဖွင့်ပြတဲ့အထာဂရာမှာဖတ်ပါလေနဲ့ထပ်နားမလည်ဘူးမရှင်းဘူးမရှင်းဘူးဆိုတဲ့အခါကျတော့သူကထပ်ပြီးတော့တီကာကသူကဟို definition လုပ်တယ်တနည်းအားဖြင့်ဘာသာပြန်ပြတယ်ပေါ့ပါဠိနဲ့ပဲဘာသာပြန်တယ်ပြတယ်အဲအဲ့ဒါကိုဒါတီကာလို့ခေါ်တော့အဲခုနပြောသလို dictionary လို့လို့ပြောတယ်ကြားပါတယ်တင်ပါဗျာဘာသာပြန်လို့ပြောရရတယ်ပေါ့နော်ဟုတ်တင်ပါဗျာကျေးဇူးတင်ပါဗျာအာဆရာတော်ဖျား ခုနမေကွန်းလေးနဲ့အဆက်ဟုတ်လို့ဟိုတပည့်အတူလေးမေးပြစီခင်ဗျာဟိုဟိုတပည့်တော်မှတ်သားဘူးတာကရုပ်ကိုရှုမှတ်နေနဲ့နော်ကနာပြူတယ်ဆိုတာအမုံငွားတွေဖြစ်သွားတာသူကရှုမှတ်ရင်ရှုမှတ်ရင်နဲ့ပြူသွားတယ်လို့မှတ်သားဘူးခဲ့ပါခင်ဗျာဘုရားဆရာတော်အမိတ်ရှိခဲ့တဲ့ဒီဖန်တုံးရေခဲတုံးလို့ နော်အာနာပါနရှုမှတ်ရင်လည်းဖန်တုံးရေခဲတုံးလိုရုပ်ကိုမြင်လာတဲ့ခါမှာဥဒ္ဓဝါဒီကလာပပရိစေဒအာကာသဒီကလပ်မုံတွေကြားမှာရှိတဲ့အာဂါသကိုရှုမှပဲဒီအစိတ်စိတ်မော်မှာပြူကြမယ်လို့ဆိုတာပါလားဗျာသူအဲ့လိုလိုမဟုတ်ဟိုအမုံမွားဖြစ်တာမဟုတ်ဘူးလားအဲ့ဒီလိုတကယ်ကြီးဟိုအနာမနာတော့မဟုတ်ဘူးနော်ဟိုတကယ်ကြီးပြောတဲ့ထဲမှာအဲ့ဒါလေးတစ်ခုချင်းပြင်ပေးမယ်အဲ့တော့ ဒီဓကမထန်ရှုတာပေါ့ဓကမထန်ရှုတော့ကရေကရုံဖန်တော့မှန်တော့လို့ကြည်ပြီးခန္ဓာကိုယ်ကြီးကဥပဒရာသမารိစိုက်ပြီးဆိုအဲ့မှာနှစ်မျိုးရှိတယ်အချို့ယောဂီတွေအတိတ်ကဒီဓကမထန်ကိုရှုခဲ့ဘူးတယ်နီးနီးကက်ကက်အတိတ်မှာရှုခဲ့ဘူးတယ်သူတော်ကောင်းများအတွက်တော့အဲ့ဒီခုနကလာပပရိစေတလို့ခေါ်တဲ့ဒီအာဂါတကိုမရှုမကြည့်ရပဲနဲ့တခါလေယုတ်ကလက်ဒီဒီရေကရုံဖန်တော့မှန်တော့လို့ကြည်နေတဲ့အဲ့ဒီအတုံးခဲကြီးမှာပဲတက်ကြီးလေးပါးကိုစိုက်ပြီးရှုလိုက်လို့ရှိပရဝီအဘောဒေသောဝါယောဆိုတဲ့တက်ကြီးလေးပါးကိုစိုက်ရှုရင်းနဲ့ပဲ အဲ့ပြိုကွဲသွားပြီးရုပ်ကလပ်တွေပဲရှိသွားတာရုပ်ကလပ်တွေပဲပေါ်လာတာရှိတယ်ဒါကယောဂီတစ်မျိုးပေါ့အဲ့လိုယောဂီမျိုးတို့ကြတာသူ့ဘက်သူအလိုလိုရုပ်ကလပ်တွေဟိုခဏပြိုးသွားတယ်တန်တတိကနာပြိုးသွားတယ်လို့ဒီလိုပြောလို့ရတယ်ဒါပေမဲ့အချို့ချို့ယောဂီမှာကြတော့အဲ့ဒီရေကရုံဖန်တို့မန်တို့လိုကြည်နေတဲ့အတုံးခဲကြီးကိုဓာတ်လေးပါးကိုဘလို့ပဲစိုက်တိုင်းသူကမပြိုးဘူးအဲ့လိုကြီးပဲဖြစ်နေတာပေါ့နည်းနည်းပါရမီလေးဝေးတယ်ပဲဆိုကြပါဆိုအကြောင်းလေးနည်းနည်းဝေးခဲ့တဲ့သူတော်ကောင်းအဲ့သူတော်ကောင်းကြရင်တော့သူက သူကသူလိုလိုမပြိုရင်ကိုကပြိုအောင်ဖြူရတာကိုကပြိုအောင်ဖြူရတယ်အဲကိုကပြိုအောင်ဖြူတော့မှခုနကလာဘပရိစေတာလို့ခေါ်တယ်အဲအကြဘောက်ကိုရှာရတာလေအဲအကြဘောက်ရှာလို့တွေ့ပြီဆိုတော့မှအဲမှာအာဂါတအာဂါတလို့စီပြန်လိုက်လို့ရှိရင်အဲခုနသူမသူကသူမပြိုတာကိုပြိုချလိုက်တော့ပြိုဖြတ်ဖြတ်ဗုဒ္ဓသာသနာ